ဆိုရင်တရားပွဲ စကြရအောင်ယနေ့သာသနာတော်2548ခုကောသာတက္ကရီ1369ခုနှစ်ဥတုဂိမာနနွေလရာသည်ကဆုံလာဇံတရက်နေ့ညစင်ကာပူမြို့နယ်စင်ကာပူ နိုင်ငံပါရဏရာဇိန္ဒနှင့်သံဃာတော်များ တက္ကဒကမများ သာသနာပြုရာမဟာဇီဝိပတနာသာသနာရိပ်တာဝဲရှင်ရင်ကျင့်ပါအပ်သောဓမ္မသဘင် ထိုဓမ္မသဘင်ဝဲရှေးဥစ္စပနာမအနေအဖြင့်ဘုန်းကြီးရဲ့နန္ဒကျေးဇူးရှင် မိခင်ဖခင်များနဲ့ အလုံးသောသူတော်ကျင်တို့ရဲ့မိခင်ဖခင် ရွှေရှင်မျိုးဆက်အပေါင်းတို့ကိုပလင်မွေကနဦးကယေရှုကစိတ်မျှော်၍တရားနာဖိတ်ခေါ်ပါမယ်။တရားဓမ္မများကအာယုံထား၍တရားပွားကြပါ။မာတာပိတရောပုတ္တတာဒေတိတံဓမ္မဒေသနာ မာတာပိတရောပုဒ္ဒတာဒေတိတံဓမ္မဒေသနာဇာတဌာနာအာဂန္တဝါနာသူနန္တုဣမံဝိဟာရံမာတာပိတရောမိဘကျေစုမြေမုတ်ဥကို ယေရှုကမျောလွန်တိတ်ပေါ်၍အိတ်တော်လက်တနိုတိုင်းတလည်းရဲ့နေညာမမေ့ဘဝင်ခွေလေနေ၍မယမရဏသေမေမပြင်းအနာခောတိတာရောက်လူရွာပြေထားလိုက်ပါသွားတဲ့သာလာမြေပြောကမဲတော်ဥပလွင် မေရောဒောရောမေနဲ့ယနေ့တရားနာလာကြတဲ့တရားဓမ္မပေါင်းသူတော်ကောင်းတို့ရဲ့မိခင်ဖခင်ဆွေရှင်မျိုးဆက်အပေါင်းတို့သည်ဣမံဝိဟာရံဓမ္မရှိကြီးရိုက်စောတိဘုဖာနိပြုပြင်တသာရှင်သည်ပလင်ပွေနာစင်ကာပူနိုင်ငံ ဗာရဏယာစိဏနှင့်သံဃာတော်များတရားဓမ္မများသာသနာပြုရမှာဇီဝပတနာရိတ်တာဓမ္မယုံဓမ္မကြောင်းတော်အတွင်ရှိသို့ဇာတာဌာနာကမ္မတကဓမ္မတာကြောင့်ဖြေလျာယသန္တရာဘဝဘုံဌာနရှိကား အာဂန္ဓဝါနာသမောင်တပါစေရနာထား၍ရှင်အာဝံပြောဖိတ်ခေါ်လေသာနာယံကြာယခဏတော်နှင့်ဆောလင်မကြလာရောက်ပါ၍ဗုဒ္ဓသာဖန်ဝါရှင်မြန်ဝသင်္ကန်းဖြင့်တင်လွန်ချေယုံပလင်ဘုံဝဲ ညာဟုံကွန်မြူတတုရှတန်သာယဤဒေတိတာရှင်မင်းကိုဇာသဘောထား၍ဟောကြားတော်မူအပ်ပါပေသောဓမ္မဒေသနာသုံးမုံပိတကငါယနိကေကိုယ်သွေအင်္ဂါဓမ္မခန္ဓာ7400တောင်မှပါဝင်သည့်ဓမ္မကထာဒေသနာတော်ကို သူနန္တုကြည်သာရှင်ပြအာယဝံမျောကာရောထံမောက်ကောင်းညိုရောက်အောင်ဝမ်းမြဝမ်းသာအပြည့်ကလေးလာရောက်ခါနာကြနိုင်ညပါစေကုန်တည်း ဤသို့မိဘဖိတ်ခေါ်သံကြားရတဲ့တရားနာသူတော်ကောင်းတို့ဟာလည်းပဲမိဘနှစ်ပါးမှမွေးဖွားဆင်းသက်လာသူတွေဖြစ်ကြလေသောကြောင့်လောကမှာလင်ယောက်ျားဘယ်နှယောက်ယူယူရနိုင်ပါတယ်မယားမိန်းမဘယ်နှယောက်ယူယူရနိုင်ပါတယ်သာသမီဘလောက်မွေမွေမွေနိုင်ပါတယ်မှန်ရလားပြိတ္တာ ဒါပေမဲ့လို့တကူတဘဝတယုတ်ကလာပုံနာမွ슬င်မအစ္စလမ်ခရစ်ယာန်အမေရိကန်ယူရီးယားသေဟူကမ္ဘောဒီးယားလာဟူဂျပန်နီပေါ်ပြင်သစ်အင်္ဂလာအာရှအဖရိကဥရောပအမေရိကရှမ်းကချင်းကရင်ကရမွန်ရခိုင်မြန်မာလူနာမြမသက်ကြီးတတ္တဝတိုင်းမှာဖြင့်တကူတဘဝ အမေဆိုတာတယောက်အဖေဆိုတာတယောက်သာရှိသင့်ပါတယ်ဟုတ်ပါရဲ့လားတဘဝတာရင်စားပြန်မရနိုင်တာက အမေနဲ့အဖေ ရင်စားပြန်မရနိုင်တာဘသူတွေပါလဲဧသာယမတာပိတုဂုဏောနန္နောဟုပြောချက်စွာသန္တရာဝေ မာတာပိတမင်းဖတို့ရေကြီးကလလာတိဥစကချိုခြင်းဘူးစရှင်းရှင်းပြအောင်မပြာယူရာမိဘတို့မှဆွေစွာနှင့်စာစင်နှုတ်ချုပ်ပေး၍ကျွေးသည့်မိခင်မွေဖရှင်ကိုဟန်တပြည့်တော်သည် နမေနမာမိယုသည်မြတ်နိုးလက်ဆုံးမို့၍ရှ िख ိုးပါဤဖျား ဒါဘုန်းကြီးတို့ငယ်ချင်းတောင်းကြီးပြောတာဆိုတတ်တဲ့နှစ်နှစ်သုံးနှစ်အရွယ်ကစပြီးတော့ရခဲ့တဲ့လက်ဒီဆရာတော်ဘုရားကြီးရေးခဲ့တဲ့အနန္တ၅ပါးဘုရားရှိခိုးဗုဒ္ဓဂုဏောနန္တောဓမ္မဂုဏောနန္တောသံဃာဂုဏောနန္တောမာတာပိတုဂုဏောအနန္တောအာသရိယဂုဏောအနန္တောမှန်ရလား မာတာပိတုကုဏောမိခင်ဘာခင်ကျေးဇူးရှင်တို့၏ဂုဏ်တော်ကျေးဇူးတော်အပေါင်းသည် အနန္တောဗဏိယမဆာ၍ဗဏိယမဆုံးတည်းရဲ့လို့အဆုံးစမရှိအောင်များပြကျယ်ဝန်းလှပါပေ၏ဧဘုရားကျေးဇူးတရားကျေးဇူးသံဃာကျေးဇူးမိဘကျေးဇူးဆရာသမားကျေးဇူးအနန္တောအနန္တပဏ္ဏပါ အေအန္တောအဆုံးသည်နာမရှိ အနန္တောအဆုံးမရှိ အစာဆုံးမရှိအောင်ကျေးဇူးကြီးမှကျင်ပြနာကို အနန္တာကျေးဇူးရှင်လို့ဟောတယ်လို့သုံးပါအဲ့ဒီနာကြကျေးဇူးရှင်မဘုရားတရားသံဃာဆရာသမားနဲ့တခိုင်းနဲ့ထားလို့အမိအဖပါတဲ့ဆရာတော်သမတော်များကထည့်သွင်းထားခဲ့အဲ့တော့မိဘကျေးဇူးဘလောက်ကြီးမှတယ်ဆိုတာပြောရမယ်ဆိုရင်တော့ ပြောလို့မကုံနိုင်အောင်ပါပဲအဲတော့အနည်းငယ်ရိပ်စားမိုံပြောရမယ်ဆိုပါလင်မြတ်စွာဘုရားကိုရမကြီးကကျေးဇူးဟုံးကြည်မြင်လှမိနှင့်ဖဗျမာတည်တင်ပါမှန်မှန်ကွာပြန်ငါသာစာရေနာနပထပခုံတင်ငါနာနပထပခုံတင်ငါသဆုံမင်းယူရလှုပ်ကြွေ လေညွန်ဆိုမင်းအရာကိုနှင်းမကြမြောက်သေးရင်ပမာရောက်ပြီတော့မလောက်ဝေးများတဲ့ရေနိုင်မုံဗုဒ္ဓနီကိုလာထုတ်ပြပြီးဟောလိုက်တော့မယ်တတ္တာနှင့်သီလဆွဲကြည်မြဘွယ်ဒါနံမြတ်ရဲ့နှင့်ရှားကြမှပညာမှန်ရရှိဘုဖန်မိဘနာရွှေနမုံကို ကြေပြွန်အောင်ပြုတော့ရင်တွေမိဘနာဆွေနှမုံကိုသေလွန်သောလူမြဝေပေအင်္ဂုတ္တရနိကဒုက္ခနိပသမစိတ်တဝက်မှာမိဘကျေစုကြီးမှာကြောင်းနဲ့လောကီသာနိလောကုတ္တရာသာနိအဲဒီလိုပိုင်းခြားပြီးတော့ဘုန်းကြီးတို့ဗုဒ္ဓမြတ်ဖရာကမိန့်ကြားတော်မူခဲ့ပါတယ် ဒါကြောင့်ကျေးဇူးဟုတ်ကြီးမြင်းလှမိနှင်းဖဗြမာတဲ့မိဘရဲ့ကျေးဇူးဟာအလွန်တရာကြီးမားတာမို့တို့လောကမှာလူရဲ့နတ်ရဲ့ဗြမာရဲ့ပြောကြလူတဲ့နတ်ကမြတ်တယ်သားတယ်မြင့်တယ်နတ်တဲ့ဗြမာကသားတယ်မြင့်တယ်မြတ်တယ်ပြောစမတ်ပြုကြတယ်အေးအဲဒီလိုလူတဲ့မြတ်နတ်တဲ့သားဗြမာများဆုံးဖြစ်တဲ့အခါမှာ တို့ရဲ့အမေဖေတို့ရဲ့ကျေးဇူးကုန်ဟာလူဖြစ်ပေမဲ့လို့ဗြဟ္မာဘွဲ့ခံတိုက်တဲ့ပုဂ္ဂိုလ်တွေတို့အမေအဖေတွေဟာဘာဘွဲ့ခံတိုက်ပါလိမ့်ဘာကြောင့်လို့ဆိုရင်မြမတို့မြည်သည်မေတ္တာကရုဏာမုဒိတာဥပေက္ခဗြဟ္မစုတရား၄ပါးနဲ့တတ္တဝါများပေါ်ထားရှိနေကြဒါလို့ အမေဖေးတိုင်းဟာလည်းသာသမီတိုင်းတို့ရဲ့အပေါ်မှာအမေဖေးဆိုတာမိုးဘောကပြမကြီးပမာတန်နေဟိတိကတေကမေတ္တာကရုဏာဖွာတော်မူရိတာခွဲတော်ဥပေက္ခာအမေဖေဆိုတာသသာတိလိုမြမကြီးမကြပါတဲ့အဲ့တော့လူရှင်စစ်ဖြစ်ပေမဲ့လို့ မိဘတို့ဟာအင်မတန်ဂုံအင်္ဂါလက္ခဏာကြီးမြတ်ကြလို့ဗြဟ္မာဘွဲ့ခံတိုက်တယ်မိဘများဘာဘွဲ့ခံတိုက်တယ်အေးဗြဟ္မာဘွဲ့ခံနိုင်တယ်နောက်တခုဘုန်းကြီးတို့တန်ခါဂုံတော်ကိုပါအဲ့ဒီထဲမှာလည်းပဲမိဘတွေဟာအင်မတန်သားသမီးတို့အပေါ်မှာကျေးဇူးကြီးမားဒါမို့အာဟုနေရဂုံဟောမယုဇနာဝေးกว่าခရီး အေးအဲ့ဒီအယက်ကတောင်းမှပင်မဆင်းရဲကြီးစွာဆောင်ယူခဲ့ပြီးတော့မိဘကိုကျေးဇူးဆက်ထိုက်တယ်တဲ့ဟောတန်ဃာတော်ကြီးနဲ့ဂုံတစိတ်တူတဲ့အာဟုနေရအဲ့ဒီဂုံလည်းပဲမိဘများဟာထိုက်တယ်တဲ့ပါဟုနေရအဲ့ဒါတို့အတွက်ချက်ပြုတ်ထားတာတွေကိုလည်းမိဘကို ကိုစားပြုပြီးတကားလာကြွေမွေးလူတိုင်းနိုင်လို့ပါဟုနေရကုန် အင်ဇလိကရဏီယာသာသမီတို့ကမိဘကိုရှ िख ိုးပူဇော်ဖူးမြော်မှန်လျောကရောရလို့အင်ဇလိကရဏီယာကုံတကိနေရတဲ့သာသမီတိုင်းတို့အတွက်မိဘသည် အလွန်တရာကျေးဇူးကြီးမာရာမို့အလူမျိုးစုံကို ပေးလူတဲ့အခါမှာခံယူခွင့်ရှိလို့လဲမိဘတကိနေရကုံမှန်ရလားအေးဒါကြောင့်နဲ့ဘုန်းကြီးတို့တရားဓမ္မများ မိဘကျေးဇူးအလွန်ကြီးမြတ်ကြောင်းကိုအေးမေဖေဆိုတာမိုးဘောကပြမကြီးပမာတန်နေတိကတဲ့ကမေတ္တာကရုဏာအေးတန်နေတော့တည်တယ်ဆိုရင်မဲ့သာလာသမီးလားမဝေခွဲနိုင်သေးဘူးဒါပေမဲ့မိဘများကတော့ချစ်လိုက်ရတာဥကိုတုံးလို့တဲ့ချီမကိုင်းမြလက်မကိုင်းမြပြတိပြာယာ တို့တော့ပြင်ရင်မာဖြစ်ပွဲဖြစ်ပွားတဲ့သာယရဏသမီးယရဏလေးမွေးတော့မယ်ဝန္တာကြည်နုအထူးအာရကျင့်တ်တော်မူကြယူရဲလို့ဆိုခြင်းဆိုတားလို့တဲ့ပုဂ္ဂိုလ်ကအင်ကြီးလေးတွေဘောင်းမင်းလေးတွေချုပ်ပြီးတကားကြိုဆိုကြတယ်သမီးလို့တဲ့ပုဂ္ဂိုလ်များကခေါင်းဝန်လေးတွေစကားကလေးတွေချုပ်ပြီးတော့ကြိုဆိုကြတယ်ဘာရဲ့ညာရဲ့တော့မသိဘူး ဒါပေမဲ့ကိုသားသမီးလေးတွေကိုလိုလားတဲ့ဆန္ဒနဲ့ဟိုကလေးတွေချုပ်ပြီးတော့ကြိုဆိုကြတယ်အဲသားလိုတဲ့ပုဂ္ဂိုလ်သမီးမွေးသမီးလိုတဲ့ပုဂ္ဂိုလ်သားမွေတော့မိဘနှစ်ပါးမှလေဟင်းငါလိုချင်တာမဟုတ်ဖဲရဲ့လို့ဒီသားသမီးတွေစွန့်ပြစ်ကြသလားအေးမစွန့်ပြစ်ကြဘူးဘာပဲဖြစ်ဖြစ် ငါတို့ရဲ့သားဟာငါတို့ရဲ့သားငါတို့ရဲ့သမီးဟာငါတို့ရဲ့သမီးပဲလို့အချစ်တပဲသားမရောကြပါမှန်ရလားပိဋ္ဌာအေးဒါကြောင့်တန်နေတိကတဲ့ကမေတ္တာကရုဏာတို့ပြင်မဲ့မှမွေးဖွားလာတော့ဥကြီးဥလေးဘာကြီးဘာတွေရည်ကြီးလေတွေ့ကြီးတွေလေအကိုအမတွေကချီမသည်ပို့ပြီးတော့ထိတ်နိုင်နေစောင့်ရှောက်နိုင်နေ မိခင်ရဲ့ဝမ်းမိုက်ထက်နေတုန်းကဘယ်ဆွေမျိုးကမှသွားရောက်ထိမ့်သိမ့်ခွင့်မရှိပါဒါမြင့်ဒီကလေးကဘာနဲ့ကြီးထွားလာတာလဲဆိုတော့ပြင်မက်ကမိဘမေတ္တာနဲ့ကြီးထွားလာတာဘာနဲ့ကြီးထွားလာတာအဲ့ဒါကိုထင်ရှားအောင်ဆိုပြီးတော့စာပေကပြောခဲ့တို့လောကမှာလိတ်ဆိုတဲ့တတ္တဝါတစ်မျိုးရှိ တောင်မြင်တဲ့တဲ့ပုံနဲ့မှသူ့ရဲ့သားဦးကလေးတွေဥချပြီးတော့မှလိမ္မာကြီးကခြေရာပြက်လက်ရာပြက်ဖုံးထားခဲ့အဲ့ဒီနေရာမသွားဘူးဒါဖြင့်ဒီကလေးတွေလက်ကလေးတွေဟာဘာနဲ့ကြီးထွားရှင်သန်ညတလဲဆိုတော့အကယ်၍မိဘကသားမီးလေးတွေအပေါ်မှာသွားရောက်စောင့်ရှောက်မယ်ဆိုရင်မုတ်ဆိုးလမ်းပြဖြစ်မှဆိုရတယ် အဲ့ဒါကြောင့်ဝေယနေပြီးတော့ငါသားလေးချမ်းသာပါစေချမ်းသာပါစေငါသမီးလေးချမ်းသာပါစေချမ်းသာပါစေလို့မမွေးမပွားမချင်းလိမ့်မကြီးရဲ့မိဘမေတ္တာနဲ့သာလိတ်ကလေးတွေဟာကြီးထွားရှင်သန်ရပါတဲ့အဲ့ဒီလိုပဲအခုလည်းပဲမိဝန်တိုင်းမှာနေတဲ့သာသမီတွေအပေါ်မှာမိဘတွေရဲ့ချစ်ချင်းမေတ္တာနဲ့အချိန်ပေါင်းများစွာ တို့သားတို့သမီးလေးတွေမကြိုမကမပက်မရွယ်မဆွမအအင်းငါဆုံးလင်းစွာနဲ့မွေးနိုင်ကြပါစေမွေးဖွားကြပါစေလို့အကျိန်မောင်းများစွာမနိုင်စားနိုင်သည့်မိဘမေတ္တာနဲ့အမိပိုက်ထဲမှာကြီးထွားရှင်သန်နေတာမှန်ရလားပိဋကဧဒါကြောင့်တန်နေတိကရကမေတ္တာတဲ့ဟောနောက်ကရုဏာကရုဏာဆိုတာကျင်နာခြင်းတဏှာခြင်းပဲ အမိခင်ဖြစ်တဲ့မိခင်လောင်းဖြစ်တဲ့ပုဂ္ဂိုလ်အားလည်းပဲအေကိုသားလေးတွေဆိုပြီးတော့ပြုခြင်းမဝတုံးကအချိုလွန်ချအဆက်လွန်အပူလွယ်လွန်စားတွေမိခင်လောင်ဖြစ်တဲ့အခါမစားရက်တော့ဘာကြောင့်လဲသားလေးကပြောင်းများနေထားမိဘရဲ့အမေရဲ့ကြောပဲကိုမျက်နာမူခေါင်းကတော့မိုးပေါ်ထောင်လျက်ပါပဲအေးဒါပေမဲ့အမေရဲ့ဝမ်းမိုက်ကိုသားလေးကကြောပေး အမေရဥမာကြီး28ခွဲကသားလေးကိုရစ်ပါဖွက်နှောင်ထားအဲဒီတော့အမေရဥမာကြီး28ခွဲကရစ်ပါထားတော့မိခင်လောင်းက အပူလွန်စားများစားလိုက်မယ်ဆိုရင်ပိုက်လုံးကြီးတပွဲတဲ့ကလေးကိုရစ်ပါထားတဲ့ဥမာကြီးတဲ့မှာအပူလွန်စားတွေကြောင့်ကလေးဟာမိပုံမောင်းတရားဝိုင်းဖို့ပြီးတော့ထားတယ်လို့ပင်မရှာလိမ့်မတဲ့ အကယ်၍အေးလွန်ဆာဆာမိပါရင်မိဘရဲ့ဥမ28ခွေကသားလေးကိုဝွင့်ရန်ပတ်ထားတဲ့အတွက်ဒါကြောင့်အေးလွန်ပြီးတော့သားလေးကပင်ပန်းကြီးစွာနေရလိမ့်မယ်အဲ့ဒီလိုသဘောသွားဖြင့်မိခင်လောင်းများဟာပြိုးခြင်းမဝမိမိတို့အချိုးလွန်ချင်းလွန်အပူလွန်အေးလွန်ဆက်လွန်ဆိုတဲ့အစားတွေ စားခဲ့ပြီမဲ့မိခင်လောင်ဖြစ်တဲ့အချိန်ကစမျိုးသိပ်ပြီးတော့မစားပဲအောင်ဤတိခဏရတာသားတို့သမီးတို့ပေါ်မှာထားရှိခဲ့တဲ့ကရုဏာတရားဘာတရားလဲအသွာလာအနေထိုင်နဲ့ဆင်ញင်းရတယ်ပြောင်းမြန်အနေထားနေတော့အကယ်၍မိခင်ကကုံလိုက်ပြီဆိုရင်သားလေးသမီးလေးတို့ရဲ့လက်ပင်လှန်ချိုးလိုက်သလို့ မိခင်ငါကောလိုက်ပြီဆိုရင်သားလေးသမီးတို့ရဲ့ဂုတ်ကိုကင်ပြီးတော့ခြုံလိုက်သလိုအနေရအထိုင်ရခက်မှန်သို့သဖြင့်အသွာလာအနေထိုင်အဲ့ဒါရှင်ရင်တော်မူရပါသည်မှန်ရလားအဲ့ဒီလိုအဲ့ဒီလိုနေရာပြင်ကိုလာကျော်ဆယ်လာကြတဲ့ကကြတော့မွေးဖွားလာပြီတဲ့အဲ့ဒီလိုမွေးဖွားတဲ့အချိန်မှာ မိခင်ဒီအသက်နဲ့ရင်းနှီးပြီးတော့မွေးဖွားခဲ့ရ ကိုလလွယ်ဆဲလာကြတဲ့အချိန်မှလည်းပဲဗါတဲ့ယောက်ျားမိမမိမမိနေယောက်ျားဖောင်စီယောက်ျားဖောင်စီမိမမိနေဖောင်စီရတဲ့ပုဂ္ဂိုလ်များတနေ့သင်္ကြန်ကို တနေ့သုံးကမျက်ဆောင်ထိုးရသလိုသာနေလွယ်ပိုက်ရတဲ့မိခင်လောင်များမှလည်းပဲတနေ့သုံးချိန်သင်္ကြန်မျက်ဆောင်ထိုးရတဲ့ အေးမွေးဖွားကနေဆိုရင် မိခင်ဟာပင်မကြီးစွာဆိုပြီးတော့အသက်နဲ့ရင်းပြီးတော့သားလေးသမီးလေးမွေးဖွားခဲ့ရပါတယ်အဲလိုမွေးဖွားခဲ့ပြီးတဲ့အချိန်ကကာလပရိသတ်ရေသားလေးသမီးလေးရဲ့ဥဝဲဆိုတဲ့အတန်ကိုကြားလိုက်တဲ့ဆိုရင်တာချင်းငိုသာတညာညာဒီညံသောင်းငောင်းနာပူလောင်လေ ပျော်ရောင်နေခြင်းရှင်မိကနေရင်တွင်နော့နော့အားကိုချော့ခဲ့အေးဒါကြောင့်အမွေကင်းသားသားကလေးသမီးလေးတို့ရဲ့ဥဝဲဥဝဲလို့ငိုတန်ကြားလိုက်ရင် မိခင်များဟာအသက်နဲ့ယဉ်ပြီးတော့မွေးရပေးမယ်လို့အော်ငါသားလေးအသက်ရှင်စွာငါသမီးလေးအသက်ရှင်စွာမွေးလာပြီလို့မုရိတာဝမ်းမြောက်ကြတဲ့အေးအဲ့ဒါကြောင့်မလို့ပရမဟုဆိုအင်္ဂါခြေလက် မျက်စိနာနာမမွေးခင်စကြတုံးကကောင်းကောင်းမွန်မွန်မွေးပါစေကောင်းကောင်းမွန်မွန်ဖွားပါစေလို့ဆုတောင်းခဲ့သလိုအေးသင်မင်းနဲ့သစ္စာနံပြီးတော့သားလေးသမီးလေးမွေးပြီးတဲ့အခါမိခင်ကိုပထမဆုံးပြရတယ်အရင်မှအင်္ဂါခြေလက်ပြည့်စုံပြီဆိုရင် မိခင်များဟာပြုံးမြက်ရီတွေ့တွေ့တွေ့တွေ့ကြလို့ငါတောင်းနာခဲ့တယ်မကြူမကမဆွမအမပက်မရွက် အင်းငါဆုံးလင်းစွာငါတို့သားလည်းမွေးလာပြီငါတို့သမီးလည်းမွေးလာပြီလို့မုဒိတာဝမ်းမြောက်ကြတဲ့ဘာဖြစ်ကြတယ်အဲ့ဒီလိုဝမ်းမြောက်တာနေကြည်တော်အောင်ဆိုပြီးတော့သားတို့အလိုသမီးတို့အလိုမညိုမညင်းနဲ့ပင်မကြည်စွာအချိန်နဲ့အများကြီးဂုံခံပြည့်စည်ဥဒ္ဓါရီအများကြီးဂုံခံ စိတ်ဓာတ်တွေအများကြီးခိုင်မာစွာနဲ့သာသမီတယောက်လူလားမြအောင်ကျွေးခဲ့ရတဲ့ကျေးဇူးတွေလည်းအင်မတန်ကြီးမားပါတယ်မကြီးမားပေဘူးလားအေးအိမ်နှဆောင်မိတပြောင်းနဲ့ရွယ်ရောက်လူလားမြောက်လို့အိမ်တော်ရင်သားကြသွားပြန်တော့လည်းပဲခွဲတော်ဥပေက္ခာတဲ့ဟောအဲ့တော့ဥပေက္ခာကိုဒုလူသားတွေက ဖြစ်ကြရဆမ်းမယ်ဒါလို့အောက်မေ့ကြတာမဟုတ်ပါဘူး ဥပအိခဏဥပအိခဏပုဂ္ဂဥပိ္ခာလို့ပါဠိဂရမာနိယဖြစ်လာဥပကအေးသစ်နဲ့လျောကံအိခဏကရှုကြည့်တာသာတို့သမီးတို့အိမ်နောက်တဲ့ဘဝနဲ့တို့ရူပေါင်းမဲ့ဆိုသလိုအများသူငါအရှင်တမိမိနေနိုင်အောင်ရှိတဲ့ရွှေတို့ငွေချလေယာမြေရှင်မြကျွမ်းနာအဝတ်အစားအဲ့ဒါဒီမြတ်တဝေငှပြီးတော့မပေးကြဘူးလား အေးပေးကြတယ်ဗျအဲ့တော့ဥပေက္ခကိုပစ္စလက်ခထားတယ်လို့ထင်ရတာမဟုတ်ပါ ဥပေက္ခဆိုတာညီမြခြင်းလက္ခဏာအိမ်နောင်တဲ့နဲ့ညီညွတ်အောင်အေးလူပြိုအပြိုနဲ့ညီညွတ်အောင် မိဘများကအာလုံးအပေါ်သားသမီးတို့ပေါ်မှာသိမ့်ချုံကြည့်ရတဲ့ကဲ့သို့အဲ့ဒီလိုရှုကြည့်တာကိုဥပေက္ခလို့ခေါ်ပါတယ်။ကိုင်းဆိုလိုက် အမေအဖေဆိုတာအမေအဖေ မိုးဘောခဗြမာယိပမာတန်နေတိကတေကမေတ္တာကရုဏာဖွာတော်မူတိတာခွဲတော်ဥပိ္ပခာအမေအဖေဆိုတာအစသာကြီးလို့ မြမာကြီးမကြပါဒါကြောင့်လူရှင်ဖြစ်ဖြစ်ပေမဲ့မြမာဘွဲ့ခံနိုင်တာဘယ်သူလဲအေးအမေနဲ့အဖေတဲ့ကျေးဇူးတရားကြီးမားကြောင့်ကိုနိုင်စာ၍မြတ်စွာဘုရားကပတဝီဝေလူကံပတ္တံပတဝီငါတို့နေတိုင်းရတဲ့ယူဇနာပေါင်းနှစ်သိန်းလေးတောင်ရှိတဲ့ဤမြေကြီးသည် အမအမကငါတို့ဤမတာပိတုကုနေဤမိခင်ဘာခင်ကျေးဇူးရှင်တို့ဤဂုဏ်တို့နှင့်တမန်နိုင်စာတိုင်းတာမယ်ဆိုရင်နဲ့ဝေလူကံဗတ္တံထိုမြေဝါလူကံဗတ္တံထိုမြေကြီးသည်ဝါရွယ်ကလေးပမာဏအရှုံးပေးရပါတဲ့အဲ့တော့မြေကြီးရဲ့ဒုရယူဇနာက ယူဇနာ2သိန်း4သောအဲ့တော့ယနေ့လောကကယူဇနာဆိုတာနားမလဲ မသုံးလားမသုံးကြတော့ဘူးတရွာနဲ့တရွာတစ်မျိုးနဲ့တစ်မျိုး တနိုင်ငံနဲ့တနိုင်ငံဘယ်နှမိုင်ဝေးတယ်လို့ဘာကိုသုံးရသလဲအေးဒါကြောင့်အဲ့ဒီမြေကြီးရဲ့ယူဇနာ234000ကို အင်္ဂလန်တရှင်နာရီနီးနဲ့မျက်မြင်ကနေ့နီးအရာတယူဇနာ10မိုင်နှုံနဲ့ဖွဲ့လိုက်မယ်ဆိုရင်တသန်း9သိန်း2000 မြေကြီးရဲ့ထုတဲ့မိုင်ပေါင်းဘလောက်တဲ့လဲအဲ့ဒါလောက်ကြီးမပေမဲ့လို့တို့အမေတို့အဖေတို့ရဲ့ခြေကျွမေတ္တာနိုင်စာပါကတို့မြေကြီးသည်ဝါရွက်ကလေးပမာဏအရှုံးပေးရပါတဲ့ဒါကြောင့်မိဘခြေကျွမျောပြီးတော့ပူဇော်ကြရအောင်လိုက်ဆိုပါတသံကိုသိန်း2000 မိုင်ပေါင်းကျေစွာပထဗျာခေါ်မိဒီမြေကြီးဟာတို့မိတို့ဖနိုင်စမေတ္တာဝါရွဲ့မြရှုံးရသည်အခြားတသံကိုသိနှစ်သော မိုင်မောင်းကျေစွာပတပြာခေါ်မိဒီမြေကြီးဟာတို့မိတို့ဖာနိုင်စမေတ္တာဝါရွယ်မြရှုံးရသည်အချာနမနိကာတိနေရုဥနဝမိကံ တိနေရူယူဒနာပေါင်း8000လေးတောင်မြင့်ဆောင်သည့်မြင့်မို့တောင်ကြီးသည်အာမကံငါတို့ဤမာတာပိတုကုနေဟိမိခင်ဘာခင်ကျေးဇူးရှင်တို့ဤဂုဏ်ကျေးဇူးနှင့်တမန်နိုင်စာတိုက်တာမယ်ဆိုပါလင်ဥနဝါမိကယနေ့မြေမပေါက်စတောင်မိုးကလေးပမာဏဒါကတို့စင်ကာပူရောက်နေတဲ့မြို့ကြီးသူမြို့ကြီးသားများအတွက်တွင် တောင်ဖို့မြင်ဘူးမှမြင်ဘူးလေအဲ့တော့တဲ့အများနိုင်ငံအသီးသီးမှာရှိတဲ့ပရိသတ်ရေနွားကြိုးကလေးပမာဏအရှုံးပေးရပါတဲ့အဲ့တော့မြင့်မို့တောင်ကြီးရဲ့အမြင့်မိုင်မောင်းတွက်လိုက်မယ်ဆိုရင်နဲ့6သိန်း9သန်း6သန်း9သိန်း6သိန်း9000ဘယ်လောက်ပါလဲ6သိန်း9 အဲ့ဒါလောက်မြင့်မေမဲ့လို့တို့အဖေတို့အမေတို့ရဲ့ခြေကျူးမေတ္တာနိုင်စားပါလင် ထိုမြင့်မတောင်သည် နွားချိုကလေးပမာဏအရှုံပိဟပါတဲ့ကိုင်းမိဘမေတ္တာမမျောပြီးတော့ပူဇော်ကြရအောင်6သိန်း9000 6သိန်း9000 2000ဆောင်းမြင့်နာ2000ဆောင်းမြင့်နာမြင့်မခေါ်မိ2000 တောင်ကြီးသေးလားဒုမီဒုဖနိုင်စမေတ္တာနွားကြူမြရှုံရသေးအချာ6သိန်း9000 2000ဆောင်းမြင့်နာမြင်းမိုးခေါ်မိတောင်ကြီးသေးလား ဒုမိဒုဖနိုင်ချမေတ္တာနွားကြူမြရှုံးရသေးအချာနာမသုံးဆက်ကဝလံသူရှိကရာနဲ့တို့အရှိကျွန်းနောက်ကျွန်းတောင်ကျွန်းမြောက်ကျွန်းအလဲကောင်းကမြင်းမို့တောင်အဲ့ဒီလေးကျွန်းတမြင်းမို့ဆက်ကြဝလာတခုဆိုရတတ်တယ် အဲ့ဒီစัจ java လာတစ်ခုရဲ့ယူဇနာကတသန်2သိန်း3450အဲ့ဒါကိုတယူဇနာ10မိုင်နှုတ်နဲ့တွက်မဲ့ချွင်းမြင့်ပရိသတ်ရေ9သိန်း7600စัจ java လာတစ်ခုရဲ့မိုင်ကျဲဝန်းဘလောက်9သိန်း7600 အဲ့ဒါလောက်ကြပြမေမလို့တို့အမေတို့အဖေတို့ရဲ့ကျေးဇူးမေတ္တာနိုင်စားပါကထိုစัจ java လာကြီးသည်အနဖာပေါက်ကလေးပမာဏအရှုံးပိယဘာတတဲ့။ကိုင်းမိဘကျေးဇူးမျောလို့ပူဇော်ကြရအောင်။ကိုသိန်း၈သောင်း9600မိုင်တာကျေတောင်း9600 ကျွန်းပေါင်းစကြဝဠာထိုမိတို့ဖနိုင်စမေတ္တာအနဖာမြရှုံးရသေးအချာကိုသိန်း၈သောင်း9600မိုင်းတာကျတောင်းကျွန်းမောင်ဇကြဝလာ ဒုမိတို့ဖာနိုင်စမေတ္တာအနဖာမြာရှုံးရသေးအချာနာမလေးကသမုဒ္ဓောပါတိကံယထာသော ပါဠိစာဆိုကတော့မြင်းမိုးတောင်းရဲ့အရှိဘက်သမုဒ္ဒရာတောင်ဘက်သမုဒ္ဒရာနောက်ဘက်သမုဒ္ဒရာမြောက်ဘက်သမုဒ္ဒရာသမုဒ္ဒရာကြီး၄ရှင်ရှိတယ်လို့ဆိုပါတယ်။ခဏဓာတုပိဒသိပ္ပံလောကကြတော့အာဒိန်သမုဒ္ဒရာအန္တာဒိန်သမုဒ္ဒရာအတလန္တိသမုဒ္ဒရာပစိဖိတ်သမုဒ္ဒရာအိန္ဒြိယသမုဒ္ဒရာလို့ဆိုပါတယ်။ဘာပဲပြောပြောအဲ့ဒီသမုဒ္ဒရာတစ်ခုရဲ့ရေအတိတ်အနဲ့ဟာ ယူဇနာပေါင်း8004တောင်အေးအဲ့ဒီယူဇနာပေါင်း8004တောင်ကိုမိုင် ဖွဲ့လိုက်တဲ့အခါကျတော့6သိန်း9200သမုဒ္ဒရာရဲ့ရေအနက်ဟာဘလောက်ဘယ်နှမိုင်လဲအဲ့ဒါလောက်နဲ့ဆိုင်ပေမဲ့လို့တို့အမေတို့အဖေတို့ရဲ့ကျေးဇူးမေတ္တာနိုင်စားပါက သမုဒ္ဒရာရေသည်တဇက်တပေါက်ကြာရောက်နေတဲ့မိုးပေါက်နှင်းပေါက်ပမာဏအရှုံးပိယပါတဲ့။ကိုက်မိဘကျေးဇူးမျောပြီးတော့ပူဇော်ရအောင်6သိန်း9000 2000ဆောင်နဲ့စွာသမုဒ္ဒရာခေါ်မိရေကြီးစလား ထိုမိတို့ဖာနိုင်ချမေတ္တာတပေါက်မြရှုံးရနေပမာ6သိန်း9000သောင်း2000ဆောင်နဲ့စွာသမုဒ္ဒရာခေါ်မိရေကြီးဇလား ထိုမိတို့ဖနိုင်စမေတ္တာတပေါင်းမြရှုံးရနင်းရေပမာနောက်တကူကဘာလောကအကြီးဆုံးကကောင်းငင်ပြားတဲ့အဲ့ဒီကောင်းငင်ပြားလဲအာကာသောမိနစ်တုံသက်ကအာကာသောကောင်းငင်ပြားကိုမိနစ်တုံနိုင်စာတိုက်တာခြင်းငါသက်ကတတ်မဆုတတ်နိုင်မှာ ဖြစ်တယ်တဲ့ဒါကြောင့်နဲ့အစတာပြင်းမိုးကောင်းငင်ကြီးဟာမြေကြီးနဲ့ဒူစာယူဇနာတိုင်းနာလိုက်ရင်အဲ့ဒါ2သိန်း4သောင်းအဲ့ဒီ2သိန်း4သောင်းကိုတယူဇနာ10မိုင်နှုန်းနဲ့ဖွက်လိုက်တဲ့အခါကျတော့တသန်း9သိန်း2သောင်းဒါလောက်ကြည်ပြမေမလို့တို့အမေတို့အဖေတို့ရဲ့ကျေးဇူးမေတ္တာနိုင်စာပါက အဲ့ဒီကောင်းငင်ပြားသည် ရှိရွယ်ကလေးပမာဏအရှုံးပေးရပါတဲ့။ကိုင်းမိဘမေတ္တာကိုမျှော်ပြီးတော့ပူဇော်ကြရအောင်။အဲကိုအဲတသံကိုသိမ့်နှစ်သောင်းမိုင်မောင်ကျေစွာအဇတဝေဟင်မိုးကောင်းငင်ပြား တို့မိတို့ဖာနိုင်စာမေတ္တာရှိရွက်မြရှုံးရသေးအချာတသံကိုသိန်းနှစ်သောင်းမိုင်ပေါင်းကျဲစွာအဇတဝေဟင်မိုးကောင်းမင်းများ ဒုမိဒုဖနိုင်စမေတ္တာဇီရွယ်မြရှုံရသေးအချာကဘာလောကရာမှာအကြီးဆုံးဘာနှမျိုးလဲတစ်မြေကြီးရဲ့နှစ်မြင်းမတောင်ရဲ့သုံးဆက်ကြဝလာရဲ့လေး သမုဒ္ဒရာရေထုရဲ့ငါကောင်းငင်ပြာရဲ့အဲ့ဒီအကြီးဆုံးငါမျိုးဟာတို့ အဖေတို့အမေတို့ရဲ့ကြည်ကျွမေတ္တာနိုင်သာလိုက်ရင်မြေကြီးကဘလောက်ရှုံးပေးရဝါရွက်ကလေးပမာဏအရှုံးပေးရပါတဲ့ဖယားမြင်းမို့တောင်းက မနဲ့ဈေးဖွင့်မှချိုလိန်လေးတွေဝယ်ပြီးတော့မူချိုချောင်းအပ်ပေးအောင်မယ်ဒီမှာပြညသာမသားရတနေ့လုံးဟုတ်လားဟမ်ဗီဒီယိုကင်မရာလိုက်ဝယ်လို့ဘိုက်ကိုလည်းချီပြီးတော့ညှစ်អော်နေရအဲ့ဒါသူတို့ကြတော့အခုပဲဗါတဲ့အေးမြင်းမတောင်ကနွားကြိုလေးပမာဏအရှုံးပေးရပါတဲ့ဖရာစัจ java လာက အာနဖာပေါကလေးပမာဏအရှုံးပေးရပါတဲ့ဖရာ သမုဒ္ဒရာယေထုကမောပေါင်းနှင်းပေါင်းပမာဏအရှုံးပေးရပါတဲ့ဖရာမလေးဟဲ့နော်လေးကုန်းတာဟိုးကောင်းငင်ပြားကအေးရှိရွယ်ကလေးပမာဏအရှုံးပေးရပါတယ်တဲ့ ဒါကြောင့်မိဘကျေးဇူးများပြကြီးမကျက်ပြညောင်းဟောမယ်ဆိုရင်တဲ့ဘုန်းကြီးတို့နှုတ်ခမ်းတူ ရှားတူပုဂ္ဂိုလ်မဆိုနဲ့ဗုဒ္ဓမြတ်ဘုရားရဲ့ရှားတော်နှုတ်ခမ်းတော်ဟာအင်မတန်ပါဘယ်ဒီပါလဲဘုရားလိုအပ်ရင်နဲ့ဟောဒီရှားနဲ့နှစ်ဖူးကို ဖုံးလို့ရဘုန်းကြီးတို့ပြိဿဖုံးကြည့်တယ်နှာခေါင်းတောင်ဖုံးလို့မရနေရွယ်ထဲလိတ်သွင်းလို့ရတယ်တဲ့ ဥပသက်နာတော့ကိုရဲလို့မရဘူး။ကာယအဲ့ဒါလောက်နှုတ်ခမ်းတော်လျာတော်ပါတဲ့ဖရာဘုန်းကြီးတို့အာတလုံးဆိုရင်ဖရာကအပေါင်း128လုံးဆိုနိုင်တယ်။အဲ့ဒါလောက်နှုတ်ခမ်းတော်အာရောပါတဲ့ဖရာမွေသည်ကသာသုံးမဖရာဖြစ်သည်ကစသေးသည်အတိဘယ်သုဒ္ဓဘဝိနိဘယ်ပြီးဓမ္မမဟောနဲ့မိဘကြည်ကျူးကြီးမာကြောင်းကို ရှုစုံထောက်သုံးကနေပြီးတော့ဟောကြားမယ်ဆိုရင်ဖယားတတနောကုံသောကုံရာဤမိဘကျေးဇူးမကုံနိုင်ရာမှန်ရလားနောက်ဗြဟ္မာတယောက်နေသေးတယ်ဗြဟ္မာဂရိကရာဖန်ဆင်းလိုက်ဗြဟ္မာတယောက်မှာရှားတခုနေသေးတယ်ဗြဟ္မာတဥမှာရှားဂရိကရာဖန်ဆင်းလိုက် အဲ့ဒီမှာတတန်းရှိတဲ့မြမိဘရဲ့ကျေးဇူးတွေရှုစုံထောင်းဆုံးကနေပြီးတော့ပြောပေမဲ့မြမာကြီးတတန်းကုံသောကုံရာဤမိဘကျေးဇူးမကုံနိုင်ရာမှန်ရလားဗျာအဲ့ဒါလောက်တော့များပြတာမို့ဘုန်းကြီးတို့ပြိဿအားအရေးပြအကောင်ထင်ဆိုတာလိုပဲမိဘကျေးဇူးကြီးမားကြောင့်ပြောပြီးပြီမို့ကိုမိဘရဲ့ ကျေးဇူးသစ္စာများကိုဥထိပ်၍ပန်းစင်ညယူသေးချလေးစားကြမှန်ရလားအေးတော်လောကန်းလားဘယ်တော့မှမပြောမိပါသေးနဲ့အေးမိဘရဲ့အလိုချအတတ်နိုင်ဆုံးဆော်ပြီးတော့ဆောင်ရွက်နိုင်ကြပါစေ။ဘာကြောင့်လဲပြောခဲ့ပြီ။အေးယောက်ျားဘယ်နှယောက်ယူယူရနိုင်တယ်။မိန်းမဘယ်နှယောက်ယူယူရနိုင်တယ်။သားသမီးဘယ်လောက်မွေးမွေးမွေးနိုင်တယ် တကူတဘဝမိဘဆိုတာအေးအမေတယောက်အဖေတယောက်သာရှိတဲ့နမဟုတ်ပါလား။ကိုင်ဒါမြင့်လေပြန်ညတော့စိတ်မဝင်စားရင်ဘုန်းကြီးတို့လည်းဘိုက်ကိုချိနေအောင်ဟောပါတယ်ဆိုမှသူတို့အတန်လေးကြတော့နှမျောတယ်နော်။အဲနှစ်ပင်ကကြတော့ဟင်မဟောတော့ဘူး။စနေသားနာမည်ကတက်တိုးတဲ့စိတ်တူပြီဆိုရင် မရဘူးနော်။အေးအဲ့ဒါသတိထား။ ဒါကြောင့်နဲ့အရာမိဘကိုဟောလားဘယ်ဘညာဘကုံမောမှာတင်ရာသလုံးရွက်ကိုရိုးမြေကြဒီပေါ်မှာနေကြထိုင်းညစားကြတောက်ကြအိတ်ကြရေချိုးကြအညီအကြီးတွေစွန့်ညာအောက်ကိုမရှင်းနဲ့လို့ရာသလုံးရွယ်ကိုရိုးမြေကြပြုစုပေမဲ့မိဘဂျေစုမကုံနိုင်ဘူးတဲ့ကုံနိုင်မလားမကုံနိုင်ပါဘူး အကယ်၍ပစ္စည်းဥစ္စာပေါ်များကြလို့ရှိရင်အမေရဲ့အလုံးအဖာရဲ့အမောင်းအဖေရဲ့အလုံးအဖာရဲ့အမောင်းနဲ့အမြအေးငွေတွေ ရုပ်တုရွှေတွေရုပ်တုပြုတ်ပြီးတကားလမိဘဝကတော့ပိစပေမဲ့မိဘဂျေဇုမကုံနိုင်ဘူးတဲ့ကုံနိုင်မလားကုံနိုင်ပါဘူး။ကဲ၍သာတို့သမီးတို့က စัจ java ရိမန္တမင်းကြီးတွေဖြစ်နေမယ်ဆိုရင်တဲ့အခုလို့တတိုင်းတက်ပြီးတကြမဟုတ်ဘူးလေးကျွန်းတမြင့်မို့လုံးကိုတောက်ဦးရအုပ်ချုပ်ရတဲ့စัจ java ရိမင်းအဲ့ဒီမင်းကြီးဖြစ်နေလို့ကစားသနဗမရသနမယူရသနတိယသနကမလာသနမြမသနဗလင်းတော်ဆန္နခမ်းမှာရှမ်းရှမ်းတော့ မိဘနှစ်ပါးကိုရသလုံးရွယ်ကိုရိုးမြေကြတင် ပြုတူပဲမလို့မိဘယေရှုမကုံနိုင်ဘူးတဲ့ကုံနိုင်မလားကုံနိုင်ပါဘူးလောကယေရှုနဲ့ဆဗဏီနဲ့မှမကုံနိုင်ဘူးတဲ့ဒါကြောင့်လောကုတ္တရာယေရှုဆာနီးနဲ့ဆမကုံတယ်အဲ့ဒါတွေကတော့အမေတို့ဖေတို့တဲ့ဘုရားတရားသံဃာယရဏသုံးနာကံကံဤကျွမယုံကြည်သေးရင် ရှားသမားများထအနံ့၍ဘုရားတရားသံဃာဘောကံကံဤအကျိုးအပေါ်ယုံကြည်စေနိုင်အောင်ဆိုတဲ့တတ္တာနဲ့ကျေစုစာတရားတရားနဲ့စာဘာနဲ့စာအမေရောဖေရောကောင်းမှုစုပ်ဖြုတ်ကြတော့ကြောင်ကြိုက်ဖြုတ်ကြတော့သာရသမီးတို့လူလားမြအောင်ကြွေးမွေးခဲ့ကြလေပြီ ဒါကြောင့်ကြောင်းကံဖျားစေရီများသို့သွား၍ငါးပါးပင်စတိထင်ကြီးနဲ့ဆယ်လီပိုင်းခြားကိုချင်းသီလတရားတွေကျင့်သုံးသွားကြလို့သီလနဲ့ယေရှုစာဘာနဲ့စာအမေတို့ဖေတို့ရှားကြမ်းထားခဲ့တဲ့ဥစ္စာပစ္စည်းတွေသားတို့သမီးတို့ပုံမှန်ခဲ့နဲ့ အနာခသန္တရာရိတ်ခသက်ဖွဲပါသွားအောင်ဘုရားတဲကြောင်းဆောင်ရှင်ပြူရငါဝါစုသင်္ငငထိန်သင်္ငလူဓမ္မိတကာလယူသွားကြလို့ဒါနနဲ့ကျေစုစာဘာနဲ့ကျေစုစာအေးဟိုကမှာလိုက်ကြတယ်ဘုန်းကြီးတွေစင်ကာပူတို့မလေးတို့ဩစတြေးလျတို့ရောက်ရင်တဲ့တပည့်တို့သားသမီးတွေကိုတော့အကြောင်းကြီးပြအောင်ပြောလိုက်ပါတဲ့ မှားလိုက်တယ်မှန်ရလားအဲဒုဗိဒ္ဓကနတ်တော်ယုံနာမို့လားအဲနတ်ပြောတာတော့ယုံနေအဲချုပ်တော့နဲတာမဟုတ်ဘူးအိမ်နေမှာခုဆွမ်းသားသွားတော့တော့တိုင်းတစ်ပါးတောင်မှသူတို့ကနတ်တွေကိုနဲတာမဟုတ်ဘီယိုတဲ့ထဲ့ထားခန်းလုံးပြည့်အေးပြောဦးမယ်နတ်ယုံနဲ့တွေ့တာကြောင့်ပါသွားပုံကလေးရှင်းတော့ကမိဘနှစ်ပါးမှာသမီးလေးတယောက်ချောချောလှလှရင်ကြီးကြီးလေးမွေးထားချစ်လိုက်တာဥကိုတုံးလို့ အဲ့ဒီမှာကလေးမလေးအဲအရွယ်ရောက်တဲ့အခါကျတော့အမိမသားတို့ယောဂနဲ့သေဆုံးကွယ်လွန်သွားတယ်အဲ့တော့နှစ်ပါးလုံးအပူလောင်ညဒါပေမဲ့ဖခင်ဆိုတာကတော့တပြည့်ပြည့်နဲ့ပြောင်းတော်သူရှားရင်တွေ့သေးတော်သူရှားရင်မေ့ဆိုတာလို့ဖြေနိုင်တယ်မိခင်ကတော့လို့မဟုတ်ဘူးနေရှိသမျှသမီးလေးကြိုက်တတ်တဲ့ဇာသာပန်းကလေးတွေ ဘာကလေးတွေနေ့စဉ်သုတ်တန်သွားသွားပြီးတော့သမီးရေသမီးကြိုက်တတ်တဲ့ပန်းကလေးကွက်သမီးကြိုက်တတ်တဲ့ဗျာကျော်ကလေးကွက်ဒုဟုသုတ်ကလေးကွက်ပေါ့နော်အဲ့ဒီလိုလေးတွေသွားသွားဖို့သွားသွားဖို့တော့ဘိန်းစားတယောက်ကလည်းမြို့ထဲရွာထဲဘိန်းရှူရတော့ခဏခဏရဲကဖမ်းတယ်ဒါနဲ့မဖြစ်ပါဘူးဆိုပြီးတော့သုတ်တန်ကဂူချိုဂူချာအဲ့ဒီသွားပြီးတော့ဘိန်းရှူ ဒီမိမကြီးကနေ့စဉ်အချိန်မှနဲ့သမီးရဲ့သမီးကြိုက်တတ်တဲ့ပန်းကလေးကွက်မေးယူလာတယ်သမီးကြိုက်တတ်တဲ့မုံကလေးအမေးယူလာတယ်စားပါအောင်တောက်ပါအောင်ဒီတော့ဘိန်းစားကမိန်နေတဲ့နေရာကနေပြီးတော့အဲ့ဒါအရသာပြက်သွားကတ်လိုက်တာရွာလေးရထဲကြတော့လဲဟူရဲကဖန်တီရဲကဖန်နေအေးသုံးတန်လာဘိန်းရှိပြန်တော့ဒီမိမကြီးကတပူပူတညာညာနဲ့မဖြစ်ဘူးဒီမိမကြီးတော့ငါနတ်ဆွဲချွတ်အောင်မပဲလို့ အဲ့ဒါတခါတည်းပဲတနေ့ကျတော့မန္နဆရာကြီးကနာဝနာသားတွေငားဝတ်ပြီးတော့ညောင်မင်းမောခက်ခက်ခက်ခက်တက်မိမကြီးကသမီးရေသမီးကြိုက်တတ်တဲ့အစားလေးတွေပန်းလေးတွေအမေလာပို့သက်ကွက်စားကွက်ပန်းကွက်အဲ့တော့မှဟိုဘောတခါညောင်ခွန်းကြီးကိုကျွမ်းကျွမ်းကျွမ်းကျွမ်းတာလှုပ်လှုပ်တဲ့အခါကျတော့မှသူကအလန့်ထညက်ပေါ့လေဟုတ်လားအေးအလန့်ထညက်အဲ့ဒါနဲ့လှမ်းကြည့်လိုက်တော့ဟိုက သဲဆိုပြီးတော့မှဟင်နတ်တန်တော့ပြလိုက်တာဟာအဲ့လိုနတ်မင်းကြီးပါလားဘာကိစ္စတော့နတ်မင်းကြီးစီမှာ तू ကသမီးယူယူနေတာကိုကျမသမီးလေးများအဲ့ဒီများ ရောက်နေသလားနတ်မင်းကြီးရဲ့မသိဘူးလားအဲ့တော့ဟိုကဘယ်နဲ့တော့အေးသိတာပေါ့ဗျာနင့်သမီးလေးငါတို့နတ်ပြည်မှာရောက်နေဒါပေမဲ့နင်တို့ကသေသွားတော့ကရိုးကလေတမတ်သာပေးလိုက်တော့လေ နင်သမီးလေးစားရမယ်တောက်ရမယ်နဲ့ဟဲ့တငုံကိုတရီဖြစ်နေလို့ငါကကဲကွယ်ငိုမနေပါနဲ့နင့်မေဖေဒီငါသွားတောင်းပေးမှမယ်ဆိုပြီးငါအခုလာခဲ့ရတာအဲ့နင်သားသမီးပေးခြင်းပေးလိုက်အာနေပါဦးသင်နာမခဏလေးစောင့်မအိမ်တကမောရောကိုပြေးဗျာအေးတစ်တာတဲ့ရှိတဲ့သမီးရဲ့အဝတ်အစားလက်ဝတ်လက်စားအကုန်လုံးဖွင့်ပြီးလှန်တော့ပြီးယူလာ အိုနာမင်းရှိသေးလားအဲ့ရှိတယ်ရှိတယ်ဂိုင်ပေးပေးပေးပေးအဲအဲ့တော့ဟိုဘာရောညာတွတ်တွတ်တွတ်တွတ်နဲ့ပေါ့လေမေရမှားလိုက်တာနာဦးကြီးလည်းကျမအမြဲတမ်းဆွဲပါတယ်ဘေးရရတောင်လေးလည်းထားပါတယ်စမ်းမှုစမ်းညွန်လည်းလုပ်ပါတယ်အဲပြီးတော့ဟိုမန်းလေးမြောင်သားကဘာပါလေတောင်မြုံလည်းမှန်မှန်သွားပါတယ်မန်းလေးနဲ့သခိုင်းကြားတဲ့ကယရဏကူလည်းမှန်မှန်သွားပါတယ် မုံရွာကဘိုးဘိုးကြီးစီလည်းရောက်ပါလေကျုံမင်းမောင်နှမဘာမှမလန့်ရဘူးသမီးလေးအတွက်ကျမအမြဲတမ်းဆူတောင်းနေတယ်လို့ပြောလိုက်ပါအေးအေးအေးအေးကောင်းပြီကောင်းပြီဆိုပြီးတော့နာမင်းကြီးကအဲ့လိုနဲ့ဆိုပြီးတော့ဒါလည်းအမှားထားပြီးပြီးတော့ပေါ့ဗျာမိမအိမ်ပြန်သွားယောက်ျားကလည်းအိမ်လေဟာပြန်လာတော့ဟာဗီယိုတွေပွင့်တစ်တာတွေပွင့်ဟင်ဒီမိမဘယ်လိုလုပ်တာတအိမ်လုံးပြောင်းတော့မယ်ဆိုပြီးတော့အိမ်နီးနားချင်းနေမေးတာကျုံမိမဘယ်ထွက်သွားတာ တော့မိမမေးတရားလို့လားတော့သမီးသိငယ်သွားမှာပေါ့တော့အာဟုတ်တယ်ဆိုပြီးတော့အဲ့ဒါမြင်းစီပြီးတော့ထွက်လာဟဲမိမဘာလို့တော့နင်းပဲသွားတာလဲအိမ်မှာလဲဗီယိုတွေဟင်ကြောင်အိမ်တွေတစ်တာတွေပွင့်လို့ကုန်လိမ့်မယ်ဩတော့အလားသာရှောက်လဲနေတာတော်ပါသေးတော်ပါသေးလေကျမလေးတုတ်လာမှာနေတိုင်းသမီးလေးကြိုက်တတ်တဲ့မုံပဲဒီသာပမာနေလားပုတ် ခဏလေးတော့နှက်ကြီးရလေတောသမီးဝတ်ရမဲ့မဲ့စားရမဲ့မဲ့ဂရုကလေးကတမတ်ဖဲပေးလိုက်လို့တဲ့အဲ့ဒါမဝတ်ရမစားရလို့ငိုးနေတယ်ရဏမင်းကြီးကငါတောင်းပေးမယ်ဆိုပြီးတော့ခဏလေးလာတောင်းလို့ကျမသမီးရဲ့လက်ဝတ်လက်စားတွေအဝတ်အထည်တွေအကုန်ပေးလိုက်ပြီးတော့မိုက်မဟောဒီမိမဘယ်နဲ့နေနောက်ကနေလာတောင်းအောင်မလဲဘာညာဘယ်မလဲအဲ့ဒီနာဟိုသုတ်တန်ထဲမှာရှိသေးတယ် တော်မိပါတယ်မြင်းနဲ့လိုက်သွားပေါ့အဲ့ဒါမြင်းနဲ့ခွာခွာခွာခွာဆိုတော့နမင်းကအင်းဧကနာသူ့ယောက်ျားတော့လိုက်လာပြီထင်တယ်အဲ့ဒါနဲ့တခါတည်းတကူဝင်တကူထွက်ရှောက်ပုံးဟွာလဲပြိုးနမင်းကြီးပြိုးနမင်းကြီးအဲ့လိုနေရာကနေပြီးတော့ကိုယ်ကဝိုက်ခါမြင်းစီလို့မရတော့မြင်းညောင်မင်းချီပြီးတော့သူကလည်းလှဲ့လိုက်အဲ့ဒီမှာဘိန်းစားနတ်ကဟိုပြေးဒီလွှားဆိုပြီးပုံကွယ်ပြီးတော့ညောင်မင်းနားရောက်တော့မှမြင်းကြီးဖြုတ်ပြီးတော့စီးသွားတယ် အဲ့တော့ဖေးကလမ်းမှလိုက်တာဗျိုးနမင်းကြီးဗျိုးနမင်းကြီးနေပါဦးဗျမလိုက်ပါရစေသူ့အမေခါတာပေးတယ်မပြောပါနဲ့သူ့အဖေကလည်းမြင်းတစည်းပေးလိုက်တယ်လို့ပြောလိုက်ပါနတ်ဆွဲဝါဒတွေဗမာပြည်တင်လို့အားမရလို့နိုင်ငံညာတောင်မှလာတင်နေရတယ်အဲမြင်းပါသွားတော်သေးရဲ့တော်ကြာ အိုင်မပြောလို့တော့ဘူးယူတို့ဘာသာယူတို့သိကြတော့ဗျဘာမှအထိပ္ပယ်မရှိတာတွေနဲ့တို့လူတွေကနှတ်ဆွဲဝါဒသိများလွန်အားကြီးနေတယ်ကိုယ်နဲ့လည်းဘာမှဆိုင်တာမဟုတ်ဘူးမှန်ရလားအဲအဲ့ဒါသွေးနဲ့ရေးတဲ့သာသနာတိတ်ွေသာရှာနာရပြီတော့တော်ပြီအဲ့ဒါကြောင့်မိဘကျေးဇူးအမတန်ကြီးမြတ်ထားမှုအဲ့ဒါမိဘရဲ့ကျေးဇူးကိုခொနကကုသိုလ်ဒါနပြုပြီးတော့ပိစကြမှန်ရလား သုတ်တန်သွားပြီးတော့အမေးကြိုက်တတ်တဲ့ဟာလီအဖေးကြိုက်တတ်တဲ့ဟာလီမပြောနဲ့တော့ကြမော်တော်ကားပါပါသွားလိမ့်ဖြူစရာတော်တို့လေးစီးပါသွားပြီဟုတ်ပလားအေးအဲ့ဒါနတ်ဆွဲလွန်တဲ့လူတွေလည်းတော်တော်ကိုခက်နေတယ်ဘူတော်တွေရောဘာတွေရောဘာမှလည်းဆိုင်တာမဟုတ်ပဲနဲ့အလဟသအပူရှားနေကြတယ် အဲ့တော့ကိုပါကိုကောင်းအောင်နေပါ ကိုကောင်းအောင်နေစိတ်ကောင်းအောင်နေဟုတ်လားနှုတ်ကောင်းအောင်ပြောအဲ့ဒီသုံးပါကောင်းရင်ထိုပုဂ္ဂိုလ်ဘယ်တော့မှပရိသတ်မရှင်ရဘူးမကောင်းရင်တော့ရှင်ရမှာပဲဘုရားလည်းပဲကြည်ထားလေမနေ့ကပြောခဲ့ပြီ ကိုမာယုံခဲ့တာ၅ခုနှုတ်နဲ့မာခဲ့တာ၆ခုစိတ်နဲ့မာခဲ့တာတစ်ခုဘောင်း၁၂ခုဝိဘတ်တော်၁၂ပါးဘုရားတော်လည်းကြုံပေမိမိပင်ပြုလုပ်ထားလုံအားကအထွေထွေ အတိတ်မှာထုတ်အယိတ်တစိမ့်ရဲ့ပုံသွေးဝတ်မထွက်နိုင်ဘူးလို့ဝတ်ဆက်ကဲ့တန်သာပွေလို့အဲ့ဒါတွေလေသတိထားလေအမှန်ကင်းအောင်သာနေချပေတော်လို့အဝေးရောက်စင်ကာပူဆွေတော်ရှစ်တောင်းမျိုးတော်ပေါင်းတို့အားဘုန်းကြီးတို့ကတရားမောင်တိခတ်ပြီးတော့အသိပေးပါတယ်ပေးတဲ့ဈာတဲ့ကသူများညာလာတာခံရင်တော့မြင်းတည်းမဟုတ်ဘူးမော်တော်ကားတည်းပါဝယ်ပေးလိုက်ပါ သဘောပေါက်ပလားအေးကိုင်းတော်ပြီအဲ့တော့မိဘကျေးဇူးကြီးမားတာမို့အမိဘကျေးဇူးကိုတတ်နိုင်ကြပိစကြတိသဒ္ဓါယေနှစ်သီလယေသုံးဒါနယေလေးအေးယုံနန္တပါเจ้าညိုပိုင်ချမသေးတဲ့မိဘတွေကိုသာသနာရိပ်သာတွေပုတ်အပ်ပြီးတော့တရားဓမ္မအထုတ်စေခြင်းဖြင့်ပညာနဲ့ကျေစုစာဘာနဲ့ကျေစုစာပညာနဲ့ ဘယ်နှမျိုးပါလဲဟာတော်တယ်ဗျာလက်ထောင်ပြတာတော့မှန်အောင်ဖြေနိုင်တဲ့တန်လုံးကျွအောင်စေကိုင်းစုသတ္တာသီလဒါနပညာဤလေးပြသဗ္ဗမိဘကျေစုလာသတ္တာသီလဒါနပညာ ဤလေးပြသဗ္ဗမိဘကျေစုလာသဗ္ဗမိဘကျေစုလာဆိုဗျာ နှခေါက်တဲ့ဘိုးဆိုရင်မိုးရိုးပြစ်ပြီးမြေးမျိုးမှလားဗျာဒီမှာအမောလေးမှမဖြစ်ရသေးဘူးတဏှာကြီးလောက်ဇက်တိုက်ပြောနေရတာတော်တော်ကိုချင်းစာကင်းတဲ့ဟာတွေပဲကိုင်းဆို မမိမလားအေးမလေးကိုဘုန်းကြီးနှစ်ညလောက်သွားပြီးတော့ဩစတြေးလျသုံးပတ်လောက်သွားနောက်နယူးဇီလန်ကနေဒါပြန်လာခဲ့ရင်အဲ့ဒါအဆုခိုင်းမရရင်ရမရရင်တော့ဟင်းတော့စနေသားတက်တိုးတဲ့မှတ်သားထားပြီးတော့ဟမ်ကိုင်းတော်ပြီအဲ့တော့အလုံးမနေ့ကကျိုးချောင်းထောက်စယရဏသုံးပါးစသည်များရှ िख ိုးရအကြောင်းကိုအခြေခံနဲ့ပြောပြီးပြီဖြစ်ပြီးအလုံးရှ िख ိုးကြော့က တရဏဂုံသီလဆောက်တည်ကြမယ်ရှ िख ိုခင်ကြော့ခြင်းတရဏဂုံဆောက်တည်ခြင်းသီလခံယူခြင်းဒီလုပ်ငန်း၃မျိုးဟာဘာသာရေးကျမ်းငယ်အောက်ခံဖောင်ဒေးရှင်းလုပ်ငန်း၃ခုဖြစ်ပါတယ်။တာရင်နာရေးကြီးကြီးလေးလေးကုသိုလ်ကိစ္စတိုင်းမှာမဖြစ်မနေပြုရမဲ့ပုပ္ပကိစ္စလုပ်ငန်း၃မျိုးပါ။အဲတော့ရှ िख ိုခြင်းညောင့်ဒီပြောက်ပြောက်ရောက်ရောက်ရောက်ရဝတရားရစ်တောင်းခြင်းလို့မအောင်မေပါနဲ့။ လူနဗြဟ္မာဆိုတဲ့လောကီအကျိုး၃မျိုးရရှိနိုင်ပါတယ်မဲ့ဖုန်နိဗ္ဗာန်ဆိုတဲ့လောကုတ္တရာအကျိုး၃မျိုးကိုလည်းရရှိနိုင်ပါတယ်ဒါကြောင့်အဲ့ဒီအကျိုးကို မျှော်ကိုးပြီးတော့ကုသတရားယူရအောင်လိုက်ဆို အရှင်ဘုရားရှင်ဘုရားတပည့်တော်များသည်တပည့်တော်များသည်ဘုရားတရားသံဃာဘုရားတရားသံဃာယတနာ၃ပါးယတ ဆရာမိဘအနန္တ၅ပါးခင်မွန်ကြီးဆယ်ပါးတို့အားပြမမိသောကြည်ပါစေပြမရှိသောကောင်းညိုချမ်းသာဖြစ်ပါစေဤနှစ်ထွေဖြင့်ယုသေးစွာရှ िख ောပူဇော် ခုမျောမလျော့ကထောပါဤရှင်ဘုရားမိမိမျက်နာမူရာဥတုံငိမ်ချတကြိမ်ချပြီးရင်ခေါင်းမမပြန်ထောင်ပရမတကြိမ်ဖယဒုတိယတကြိမ်တရားတတိယရင်သံငါလို့ဥတည်ရင်ညွန့်ချက်မမစေအခုတရဏဂုံသုံးမှဆောက်တည်မယ်ဒီတရဏဂုံသုံးမှဟာလည်းဗုဒ္ဓဘာသာမြန်မာဝင်တို့မြန်မာနဝင်သူတော်ရှင်တို့ရဲ့ ဘေးမဖြစ်မနေပြုရတဲ့ကိစ္စဖြစ်ပါတယ်တရဏဂုံသုံးပါးခံယူခြင်းကြောင့်လူနာမြမဆိုတဲ့လောကီချမ်းသာ၃မျိုးမဲ့ဖုံနိဗ္ဗာန်ဆိုတဲ့လောကုတ္တရာချမ်းသာ၃မျိုးကိုရစေနိုင်တဲ့ကောင်းမှုအရင်အနည်းကုသိုလ်တစ်ခုလို့သိမှယုံကြည်ကာဆိုကြရအောင်ဗုဒ္ဓံတရဏံ ၃ချိန်ဖယခုံငိုးပွားနှလုံးသားဖယတေပါဤရှစ်ဆက်ဆိုမနေ့ကမျက်စိလဲလို့ပြထားတာခဏလေးထလဲပြန်မလား ဘုရားပြီတရားပြီသုံးညင်တန်ငါများอืมကောင်းကောင်းမမစုခိုင်းရင်စုခိုင်းမစုခိုင်းရင်တော့ပြီးပြီဘွဲ့ပေးလိုက်မယ်နော်သုံးချိန်တန်ငါများခုံကိုပွားနှလုံးသားဖရာတပါဤ ဒါရင်ခုတို့ဗုဒ္ဓဓမ္မသံဃာဒုတိယမိတတိယမိသုံးရင်ဆိုလိုက်တဲ့စလုံးကြီးဘယ်လောက်လဲပြောစာလုံးကြီးဘယ်နှလုံးလဲဒီလောက်မြန်တတ်တော့ကိုတော့ပလင်မောကဆွဲချမဲ့တာ အောက်မေ့ပါဗျာအဲ့တော့ဗုဒ္ဓံသရဏံဂိသာမိဘယ်နှလုံးနော်ရှင်းသုံးလေးဟုတ်ပြီဒုတိယအကြိမ်ပြော ခိုးမချနဲ့လေဒုတိယံပြီလေးလုံးပေါ်လာပြီအခန်းရှစ်လုံးနဲ့ပေါင်းဆယ်နှလုံးသုံးလီနှစ်ခုပေါင်း60တတိယအကြိမ်ဘယ်နှလုံးလဲဗျာဆယ်နှလုံးသုံးလီ36နဲ့40နဲ့ပေါင်းတော့ငါမဟုတ်ပါဘူး sorry ဆရာမားသွားတယ် sorry ကွယ်ဟုတ်လားအေးအဲ့တော့ဟိုကအလုံး60နဲ့30နဲ့9နဲ့36နဲ့ပေါင်း96လုံးဗျာဒါကြောင့်ဧကေကကရောဧကောဗုဒ္ဓောနာမစာတလုံးဖရာတဆူတဲ့ဒါကြောင့်သူတော်ကောင်းတို့ရဲ့နှလုံးသားမှာဖရာပေါင်းဘဏ္ဍစုတဲလိုက်ပါအဲ96ခုတဲလိုက်ပြီဓမ္မတကယ်ဖရာအစေမှန်ရလား ဒါကြောင့်ဆို96ပါး96ပါးနှလုံးသားနှလုံးသားဖရာတေပါဤဖရာတေပါဤဟောစာတလုံး ဆိုရင်တကုသို့46မျိုးရတယ်အဲ့တော့96ဒီ46မြောက်ဂိုင်းတကြီးလောက်အိတ်လိုက်အောင်မယ်ခိုင်မလောက်တော့ မူလေးရဲ့4904ပါဘယ်လောက်တော့ဆို4904ပါကုသိုလ်ပွားနှလုံးသားဖရာတေပါဤဒီသာတရားဝဲအကြောင်းပြုပြီးတော့တရဏဂုံ၃ပါးလေးကိုပါဠိလိုဆိုလဲရခြင်းကြောင့်သူတော်ကောင်းတို့ကုသိုလ်ပေါင်းဘလောက်ရသွားပါလဲ ကိုင်းကိုင်းဗျာအဲ့ဒါမျိုးတရားနာရမှာပြင်းစရာကောင်းသေးလားမကောင်းပါဘူးပြင်းစရာမကောင်းဘူးအမြဲတမ်းနှိုးကြတက်ကြစွာနာရမယ်ဒီတရားနာရခြင်းရဲ့ကျေးဇူးကုန်တွေပြောရရင်လည်းပဲအဲ့ဒါမိကုမဆုံးမမဆုံးဘူးကိုင်းတော်ပြီအခုတရဏဂုံသုံးမှာခံယူလိုက်ရခြင်းဖြင့်ကုသိုလ်ပေါင်းဘလောက်ရသွားပါလဲအေး4904ပါရသွားပြီဗျာမှန်ရလားမှန်ပါ ကိုင်းတော်ပြီနောက်တစ်ခုဘယ်နှပါးသီလဆောက်တည်မလဲရှစ်ပါးသီလဆောက်တည်မယ်ခဏအဲ့ဒီသီလကို ရှင်းမယ်မနေ့ကအချိန်မရလို့မရှင်းခဲ့ဘူးဆိုအာလုံသတ္တဝါအာလုံသတ္တဝါကိုကျမ်းမာကိုကျမ်းမာချမ်းသာအသက်ရှိပါစေချမ်းသာအသက်ရှိပါစေဘာလို့ထားလဲ ဟုတ်ပြီ ဆိုအသက်ရှိကြောင်းသညင်းရှောင်းမြတ်ကောင်းသိက္ခာကျင့်မလေမလုပ်ထားလဲပဇာဆိုယုံနဲ့သီလတည်မလားလက်တွေကို ကိုယ်ကြိုက်တဲ့မတ်ချင်းချက်ဘူးပရွက်စိတ်မပွေးကစမသတ်မိအောင်ကြိုးစားအဲ့မှာမှသီလတည်မယ် အဲ့ဒီသီလတည်မှသီလတည်ခြင်းရဲ့အကျိုး၅ပါးအေဖြစ်အဖြစ်အဘဝတိုင်းမှာစီပွားဥစားတုတက်မယ်ကောင်းတဲ့ရင်ထွက်၍နာမည်ကြောကြမယ်သုံးပရိသအလဲအေးရဲတင်ပြတာစွာနေနိုင်မယ်လေးအေးသေးတဲ့အခါမတွေးမဝေခန့်ငါညာညာအသေးကောင်းအလောင်းလှမယ်ငါသေပြီးတဲ့အခါသူကတိနတ်ရွာရောက်ရမယ်သီလပြည့်စုံရင် အကျိုးဘာနှမျိုးလဲအာမေ ၅မျိုးပြောင်းမြန်ပြန်လာရင်တိလပျက်စီးခြင်းအကျိုးဘဏ္ဍပါတိဖြစ်ရဖြစ်ရဘဝတိုင်းရှိတဲ့ရေဆက်သက်ကတဲ့အိပ်ပေါင်နဲ့ဖာကောက်ချင်းညာနဲ့ရေကိုသဲသလိုလှုပ်ခြင်းသမျှလှုပ်သီလမရှိတဲ့ပုဂ္ဂိုလ်ဟာရှိပွားဥစ္စာမဖြစ်ပါဘူးတဲ့ဗျဟောသမင်မွေးရင်ကြားစားရင်ပဲဖြစ်မယ်တဲ့ဗျဟော နမနိတဲ့အပုပ်နံထွက်တတ်တယ်သီလမလုံးကျုံတဲ့ပုဂ္ဂိုလ်များဘာနထွက်အေးအပုပ်နံထွက်တတ်တယ်နမသုံးပရိသအလဲမှာကြီးကန်းတောင်းမောက်သလို ကြောက်ရွံ့လာမှကနာမငြိမ်အိန္ဒြေမယဖြစ်တတ်တယ်လေးသေတဲ့အခါနွားတတ်တယ်လူနွားလို့ဩပြီးတော့ ဝက်တတလူဝက်လိုအော်ပြီးတော့သေရတတ်တယ်အသေးမကောင်းအလောင်းမလားငါသေပြီးတဲ့အခါလဲအပယ်လေးပါးရောက်တတ်တယ်တိရပြည့်ခြင်းအကျိုးဘဏ္ဍပါအဲ့ဒါကိုဘုန်းကြီးတို့တရားတော်မှာများသိမှယုံကြည်ထားရနော်ခြောက်နေတာမဟုတ်ဘူးသိအောင်ပြောနေတာပါအေးတရိတံပါကံဇနေတိတဲ့တူသောအကျိုးပေး အကျိုးတူခံစားရတယ်ဘယ်လိုပါလဲအေးအကျိုးတူခံစားရတယ်ရှေးတုန်းကနွားတကောင် အလိုမကျလို့နွားလည်းပင် ကောက်ရွတ်ပတ်မိရှုတတ်ခဲ့သည့်လယ်သမားတယောက်တည်သွားတဲ့အခါနွားရဲ့အမွေတပင် ငရဲတဘဝနွားရဲ့အမွေတပင်ငရဲတဘဝနွားရဲ့တကူလုံးရှိတဲ့အမွေမြင်နဲ့အမြငရဲနိုင်ဘဝပေါင်းများစွာခံစားခဲ့ရ ငရေကလွတ်ပြန်တော်လဲကာမတရိခကကာမဝိပါကကံတူအကျိုးပေးပဒုမပြုမိမိမှု ကိုပြုတတ်ကံကိုထံပြန်ခေစကားနဲ့ပြောရရင်တော့ဘဝပုံရိပ်ထင်းဆိုသလိုပဲပြိတ္တရေအေးအဲ့ဒါကောင်းငင်ပြန်သွားတယ်တဲ့ငှက်ဖြစ်တာကြက်ကြီးကန်းဖြစ်တာတောင်မှမိခွင်းစွတ်သေးရတာခုနှစ်ဘဝရှိပြီဘယ်နှဘဝ ဘာရကောင်တတ်မှုအကဲ၍နွားတဲ့အရှင်းမြင်လူတယောက်တတ်မိမဲ့တွင်ပို၍အပြစ်မကြီးပေဘူးလားပါကြီးတယ်လေယဟန်သံဃာတစ်ပါးပါမြတ်တမိမဲ့တွင်ပို၍သာ၍လွန်၍အပြစ်မကြီးပေဘူးလားအေးအဲ့ဒါသတိထားဒါကြောင့်သူတစ်ပါးအသက်မြတ်ရောင်လွတ်မှမတတ်မိပါခြင်းနဲ့တဲ့ ။ဘာကြောင့်တော့ကာနုအကျိုးပေးလက်တပင်ခဲနဲ့ထုလိုက်ဒိုင်းငန်းနဲ့မှာအဲ့ဒီခဲသည်ပြစ်တူထံပြန်လာပါတယ်။ကောင်းကျိုးပြုရင် ကောင်းကျိုးပြန်လာမယ်မကောင်းကျိုးပြုရင်အေးမကောင်းကျိုးပြန်လာမယ်။ဒါကြောင့်ဆိုဘယ်သူမပြုမိမိမှုကိုပြုတဲ့ကံကိုထံပြန်ဘယ်သူမပြုမိမိမှုကိုပြုတဲ့ကံကို ကိုထံပြအေးအဲ့ဒါဒါကမ္မတက္ကတာဝါဒဗုဒ္ဓဘာသာမှန်ရင်အခြေခံကံကိုယုံကြည်ရမယ်တဲ့ဗျမှန်ရလားနောက်တကူခွေးတကူအလိုမကျလို့လေပင်သဲဝဆွဲပြီးတော့ရေထဲချတတ်ခဲ့တဲ့လေသူမတယောက်အဲအဲ့ဒီပြင်းမှုနဲ့လျောညီစွာကိုယ့်ရဲ့အမွေတပင်ငရဲတဘဝကိုယ့်ရဲ့အမွေတပင်ငရဲတဘဝ ခွေးတကောင်လုံးရဲ့အမွေးအမြင်နဲ့အမြငရဲ၌ဘဝပေါင်းများစွာခံစားခဲ့ရငရဲကလွတ်ပြန်တော်လဲကံတို့ကျိုးပဲဘယ်သူမှပြုမိမိမူကိုပြုတတ်ကံကိုထံပြဘဝပုံရိပ်ချင်းဆိုသလိုပဲပြိတ္တရဲ့လေးသူကြီးကတော့ရှင့်မြင့်ဖြစ်တာတောင်းမှလူယုံမှမဲကြအဲလည်းပင်တဟုဆွဲပြီးတော့ရေတဲ့ချသခံရသည်ဘဝအကျဉ်းတရား ဘဝပေါင်းမလောက်ရှိပါဘူးကာယကြည်တာအဲ့ဒါဘာရကောင်သတ်မှုအကရွေလူတယောက်သတ်မိမဲ့တွင်ပို့၍အပြစ်မကြီးပေဘူးလားယဟန်သံဃာတစ်ပါးမှမြတ်သတ်မိမဲ့တွင်ပို့၍သာ၍လွန်၍အပြစ်မကြီးပေဘူးလားအဲ့ဒါသတိထားကြဖို့နောက်တစ်ခုပြိဿဖို့ရကောင်ပိတ်လောင်ခဲ့တဲ့နွားကြောင်းသားခုနှစ်ဖော်အေး အဲ့ဒီပုဂ္ဂိုလ်ခုနှစ်ဖော်ဟာနောက်ဂေါရမမြတ်စွာဘုရားလက်ထက်တော်ကြတော့ယဟန်ဝပြီးတော့တရားကျင့်ကြတော့ယဟန်နာဖြစ်ကြအဲ့ဒါနဲ့အဝေးရကဖျားဖူးဖို့ဆိုပြီးတော့သူတို့အတိအတိပေါ့လေကြွလာကြတဲ့အခါမှာတဲ့အဲ့ဒီယဟန္တာခုနှစ်ပါးကူတဲ့ဝင်သွားတော့မိုးမရွာလေမစင်မဲနဲ့အလိုလိုကြောက်တုံးကြီးပိတ်ပြီးတော့ခိုင်ဟတိက၁၄ဘဝ ဘာနှဘဝအေး9ရက်9ရက်ကြာတယ်အဲ့ဒါနဲ့ဘုရားထိုင်ရောက်တော့ဒီအကြောင်းလျှောက်ထားတော့ကမှဘုရားကချစ်သားတို့အဲ့ဒါဘယ်သူမပြုကိုပြုတဲ့ကံကိုထံပြန်ကံတူဘဝပုံရိပ်ခြင်းဆိုသလိုပဲတင်တော်သည်အတိတ်ဘဝနွားကြောင့်သာခုနှစ်ဖောဖြစ်ခြင်းကာလတနင်္ဂနွေ30ချက်တနင်္လာ30ချက် ဇချက်တွေပြောင်းနွားတွေကြောင်းခဲ့ရမှာတနေ့အဲ့ဒါဖူကြီးတကောင်တွေးရလို့ပြောစီပြက်စီကလက်စီဖာညာရေးစီကြရေးလေးဘက်က ပြေမထွက်စီနဲ့အဲ့လိုလိုက်ကြတော့ဖူကြီးခမအသက်ဘေးကြောင့်နီးရတောင်မူတဲ့ဝင်ပြေးတဲ့အခါခဏနေတဲ့နွားတွေအိမ်ပြန်ကုန်ပြီ ဖမ်းမှုအချိန်မရတော့ဘူးနောက်ရဲမှာဖမ်းမယ်လို့ခဲပေါက်ခုနှစ်ပေါက်တယောက်တစ်ပေါက်ပိတ်ခဲ့တာခုနှစ်ရက်ကြာဘယ်နှစ်ရက်ကြာခုနှစ်ရက်ပြည့်ပါမှအဲ့ဒီနေရာလာရောက်ပြီးတော့ခဲပေါက်တွေဖွင့်ကြည့်လိုက်တော့အစာပြရေးငတ်နဲ့ဖိုးကြီးမြတ်တဲ့ပြင်ဟာသနာကြီးမတကြပါစုနဲ့လို့လွတ်လိုက်ကြသည်ခြေသာတို့ဖို့ကိုမသလို့ပါဏာတိပါဒကမထိုက် ပဏာတိပါတာကမထိုက်လို့ငရဲတော့မကြဒါပေမဲ့ဝတ်မှအမြဲငရဲပဆိုတဲ့စကားပုံလို့တင်းတို့ခုံတဘောဆုံး၌ဆုံး၌အခုလို့တဲ့ခုလည်းမဝင်မုံမရွာလိမစင်မဲ့နဲ့ကြောက်တုံကြီးရဲ့ပိတ်ခံရသည်က34ဘဝရှိပြီဘဏဘဝမာတကောင်ပိတ်လောင်မှု အကရွေလူတယောက်ထောင်ချမိမယ်ဆိုရင် ပို၍အပြစ် မကြီးပေဘူးလားပို၍အပြစ်မကြီးပေဘူးလားယဟန်သံဃာတစ်ပါးပါမြန်ထောင်ချမိမယ်ဆိုရင်ပို၍သာ၍လွန်၍အပြစ်မကြီးပေဘူးလားအေးအဲ့ဒါသတိထားကြဒါကြောင့်ဒီဇာလန်သုံးခုကိုကောက်ချက်ချလိုက်တော့ဟောဒီယဟန်တော်ခုနှစ်ပါးသည်14ဘဝနဲ့ဝုပြတ်သွားပြီ ဘာဖြစ်လို့လဲတရားရှုမှလို့ဘာဖြစ်လို့တရားရှုမှအေးအဲ့ဒါတောင်14ဘဝမြောက်မှအာထုတ်လို့အကဲ၍5ဘဝလောက်ကအာထုတ်ရင်နတ်ဘဝလောက်ကအာထုတ်ရင်ဒါဖြင့်ဒုဒကာရမတွေတရားကို အရင်အာထုတ်ရမှလားနောက်ကြမှအာထုတ်ရမှလားအောင်မဲအောင်မဲကြီးကြီးကျယ်ကျယ်ပြောတတ်တာပါဇက်ကလေးတွေကတော့ရွှေပါဇက်ငွေပါဇက် အဲ့ဒီစကလုံးလေးတွေရွှေချဖန်မှုတဲ့ထက်ပြီးဘုရားလူထားစီရကောင်အေးအဲ့ဒါတရားကဥမမဘူးနော်တရားအတုံးမှု နောက်ကြတယ်ဆိုရင်တော့အဲ့ဒါအကုသိုလ်ကံကြမ္မာတွေဒုနဲ့ဒီတောင်ပုံထောင်ပုံရာပုံဆိုပြီးတော့ခံရတတ်တယ်ဗျာမှန်ရလားမှန်ပါဗျာအဲ့ဒါလေးသဘောထားလို့ဒါကြောင့်သူတစ်ပါးအသက်ဘယ်တော့မှမတတ်မိကြပါကြီးနဲ့ပြိတ္တရေတဲ့ အဲဒါကြောင့်သူတစ်ပါးအသက်တပ်ဖြာခြင်းမှာရှောင်ခြင်းမှာဤလို့ရှောင်ခြင်းမှာဒါနဲ့ပတ်သက်လို့တို့ဘုရားနောက်ကျောင်းပြန်အနေအချင်းတွေ့ရှိချက်တွေကို ဟောထားတဲ့ဇတ်တော်ကြီးတခုကုရုရမဇတ်ပေါ့အဲ့ဒီတိုင်းပြည်ကတဲ့ငါးပါးသီလအရေးထားပြီးတော့လေးစားလုံးကျုံအောင်ဆောင်ရတဲ့အဲ့တော့အိန္ဒိနာချင်းတိုင်းနိုင်ငံမှာ အေးဘေးတို့ကအန္တရာယ်တွေအသွဲအသွဲအဝဝတွေ့ရတော့ဟာကုရုနိုင်ငံမှာအဲဘိမာဘိသနုပေါ့ဗျာတကောအရိပအရှင်နေမျောဤမန်းစတန်တာပြီးတော့ကဲတော်မူပါမသတော်မူပါဒလုံနဲ့စောင့်မျှော်လာခဲ့တာဘယ်တော့မှဘေးဒဏ်နေမကြည်အေးခဲ့နောက်ကြတော့မှဟာကိုရုတိုင်းငါလူတွေကတော့ငါးပါးသီလအလေးပြုကြဟမ်ကိုရုတိုင်းမှာတော့ ဟိုမင်းရှင်မြူယရဏရှိတယ်ပြောတယ်အဲ့ဒါကြီးကိုတို့သွားပင်ခေါ်မယ်ဆိုရင်ရှင်မြူယရဏရဲ့တကူစွမ်းအင်ကြောင့်တို့ရဲ့ဘေးဥပအန္တရာယ်ငြိမ့်လိမ့်မယ်သွားပြီးတော့ပင့်ညဟိုကလည်းပေးလိုက်အဲ့ဒီရှင်မြူယရဏရောက်လာတော့လေဘေးဥပကမငြိမ့်ဘူးဘယ်ငြိမ့်မှာတော့ရှင်ဆိုတာလူလားတရိစ္ဆာအေးဗျာအဲ့ဒါတရိစ္ဆာကကိုယ့်အပေါ်ဘာစေရနာထားနိုင်တာမှတ်လို့ပဲမှန်ရလား အဲ့ဒါတရားဓမ္မများသတိထားကြအဲ့တော့ဒုက္ခကခက်တယ်ဒါတော့အခုဒီတော့မရောက်ဘူးလို့အခုမှရောက်ဘူးလို့နော်ဗမာပြည်တော့လေသမင်းဆိုင်ကစပြီးတော့မလီမျက်လုံးပြူးပြူးကြီးနဲ့အကောင်ကြီးတွေချိတ်ဆွဲထားကြတယ်ဈေးရောင်းကောင်းအောင်လို့ဈေးဝဲဟာလူလားတရိစ္ဆာဟောခဏကြတော့ဘာရုပ်တယ်ကဲတို့မြန်မာပြည်ကတရိစ္ဆာကိုကိုးကွယ်နေတာဆိုဘယ်တော့ကြီးပွားမှာ ကိုစွမ်းအားကိုမယုံကြည်ဘူးဟိုဟာကိုကွယ်ဒီဟာကိုကွယ်နဲ့ဆိုပြီးမနေ့ကလည်းဖရာကောင်းမွန်မှာဘာကြီးတင်ထားပါလဲကဲဘလောက်ရင်နာတရားကောင်းတော့ဘုန်းကြီးတို့အရလေးမျက်နှာနေတိုင်းညတိုင်းတရားဝဲရှိတယ်ဟောပြအောင်ဟောတယ်အမြင်မှန်ရကြပါစေဆိုပြီးတော့ဟောတာမှန်ရလားမှန်ပါပါအေးအဲ့ဒါစင်ကာပူကလည်းဘာပါလဲစင်ကားကပူရာကစင်ကားက ရှင်နေပုရာကငါဟမ်တဲမထူးပါဘူးရှေ့အားနဲ့တပြတ်တယ်တပြတ်တယ်လို့သင်းတို့လည်းရှင်သင်းနဲ့ငါပဲတရိစ္ဆာန်ပဲဥစားပေးနေကြပါလားမပြောတတ်ဘူးနော်အဲ့ဒါတွေသတိထားဗျာကိုင်းထားအဲ့ဒါနဲ့ဟေးဒီရှင်မြူတော်ယရနာကြောင့်တော့မဟုတ်နိုင်ရှင်ကတရိစ္ဆာန်ပဲတို့ဘာကောင်းကျိုးပြုနိုင်တာမှလို့ကိုင်းပြန်ဖို့မယ် ပြန်ပို့ပြီးတော့မှအဲ့ဒီကုရုတိုင်းမှာ၅ပါးသီလအလေးပြုရတယ်လို့ဆိုတယ်အဲ့ဒီ၅ပါးသီလကိုတို့ရွှေပြားနဲ့ရေးပြီးတော့နိုင်ငံတော်ဘာသာအဖြစ်နဲ့ကျင့်သုံးကြရင်ဘေဥပအန္တရာယ်ကင်းပြောင်းလိမ့်မယ်အဲ့ဒီလိုအယူအဆအတွေးခေါ်ရှိပြီးတော့ကကုရုတိုင်းက၅ပါးသီလအထူးပြုပြီးတော့ကျင့်တာ၁၁ဦးရှိပါအဲ့ဒီ၁၁ဦးထံက ငါးပါးသီလကိုရေးပြီးတော့နိုင်ငံတော်ဘာသာအဖြစ်နဲ့ကျင့်သုံးလိုက်တာဘေဥပအန္တရာယ်ရံကြွယ်ညင်းသွားပါတယ်ဟေးကိုတွင်အားဒီကိုထဲမှာပဲရှိသည်မှန်ရလားသူများအားကိုနေမဲ့ဆိုရင်အဲ့ဒီပုဂ္ဂိုလ်နိုးပရိမယ်ဘာပါလဲအုံတော့မရှိတဲ့ပုဂ္ဂိုလ်ဟမ်ခါရဲဘိုးတော်ကမမလို့လို့နတ်ကမမလို့လို့ ဝေဒင်းဆရာကမမလုံးလုံးနဲ့ဟုတ်တယ်သူ့ဘာသူတော့မသွားတာပဲကုံသွားတာပဲအဲ့ဒါဒါဒီဒကာရမမြသတိထားခေါင်းကနာမနာကမသွားတာကုံပြီမဟုတ်လားသမီးရဲ့လဲဝလဲသားတွေရောဖေကဘာတည်းထဲလိုက်သေးအမြင့်တကြီးထဲလိုက်သေးတယ်ဘာမှလည်းမသိဘူးကိုအမေကိုအဖေရှင်ရဲ့နွားပါတဲ့လူကြွေးလိုက်ဟိုလူကြီးရဲ့မေတ္တာပြန်ဘလို့အားကောင်းမလဲလို့မှန်ရလား အေးအဲ့ဒါလေးတွေသတိထားကြသာကြောင်းကဘုရားဒီလူလိုက်တန်းလိုက်မယ်ဆိုရင်အာတခါတည်းပဲဥရစင်းတို့ကြောင်းကြီးများဆောက်လူလေးယောဂီအများတွေတရားအထုခွင့်ရအမြင်မှနေရပြီးတော့ဘလောင်များထေရဝါဒဗုဒ္ဓသာသနာတွတ်တက်မလဲဆိုတာကြည်ထားအခုတော့ဘေဒင်နတ်တိုက်ထိုက်ရဲ့ယရိယာသိတိတင်ဆိုတာတွေနဲ့ပြီးနေကြတယ်ဒါကိုပဲဒုဒကာဓမ္မတွေအကောင်းထင်ရင်တော့အင်းအလုံးတောင်းတောင်းပြဲ အဲတက်တက်ပြောင်းလိမ့်မယ်နော်မနေ့ကဗေဒနာတိုက်ထားရဲ့ရေရီယာအကြောင်းနေပြောခဲ့ပြီနဂရောက နောက်ဆုံးသူဆွဲကြိုးပြောက်တော့ဘသူစီသွားရတော့အဲရဲရာရှိစီသွားရတယ်အဲ့ဒါတို့လူတွေရေးလိုက်မမားရကြည်နဲ့သူများလူကျုံသူပြောနဲ့မလုပ်နဲ့ကိုယ်ပိုင်ညာနဲ့ဖြစ်နိုင်မဖြစ်နိုင်တွေးတော့ပါမမရလားအေးအဲ့ဒါသတိထားကိုင်းရှိစီ အခုခုနကကလိန်ကတိုင်းလို့ထင်ပါတယ်အဲ့ဒီကလူတွေကအမြင်မှန်ရပြီးတော့မှအဲ့ဒါကုရုတိုင်းကဘယင်ကြီးထံသွားလို့မှန်လားပါဘယင်မင်းတရားသင်္နေ၅ပါးသီလအလေးပြုတယ်လို့ဆိုပါတယ်အဲ့ဒီ၅ပါးသီလကျွတ်တို့ကိုပေးပါ နိုင်ငံတော်ဘာသာ အဖြစ်နဲ့ပြဋ္ဌာန်းပြီးတော့ကျင့်သုံးခြင်းပါတယ်လို့တောင်းတဲ့အခါဧကွယ်ငါ၅ပါးသီလတော့အလေးပြုဒါပေမဲ့လို့ငါသီလငါအားမရအောင်ဖြစ်နေတယ် ဘယ်လိုပါလဲမင်းတရားအေးဒီလိုကြည်တော်တို့၏တို့မင်းတို့မြည်ဒီမှာအတ္တရတ္တသိပ္ပ18ရာသောအတ္တပညာမှာလေးအတ္တဆိုတာပါတယ်အဲ့ဒီလေးအတ္တ9ရက်တစ်ချိန်လေးကျင့်ရမလေးကျင့်အဲ့ဒီအတ္တကန်းသွားတယ်ပျောက်သွားတယ်တဲ့ဒါကြောင့်9ရက်တစ်ချိန်တဏီသောအခါလေးအတ္တကိုငါလေးကျင့်ရမှာမြားတစ်ချိန်ကရေခံနဲ့ကျသွားအဲ့ဒီငါမြားကြောင့် ရေခါနဲ့ရှိတဲ့ငါးတွေလက်တွေပစွန်တွေသေးလေးမလားဆိုပြီးတော့ငါသီလပါဏာတိပါတကံထိခိုက်မလားအာမရဖြစ်မိတယ်ဆွေတော်တို့တဲ့။ဂိုင်းအလုံးဒီထဲမှာဘုရားဘာသာဝင်တွေကြီးပါပဲ။ပါဏာတိပါတအင်္ဂါစုံညီတဲ့အချက်အလက်ဘယ်နှပါးတဲ့လဲပြောဗျာ။ဘာတွေပါလဲ။ မှန်တော့မှန်သွားပြီသင်္ချာအနေနဲ့မှန်သွားပြီသင်္ချေဆိုတဲ့သရုပ်ထုတ်ပြရအောင်ပဲတစ်နှစ်သုံးလေးအဲထနေပြီထနေပြီကျွန်တော်ရဲ့အဲကျွန်တော်ရဲ့ဆိုတာလိုဖြစ်နေပြီအေးတစ်သက်ရှိတ attva လည်းဖြစ်ရမယ်နှစ် သက်ရှိတတ္တဝါလို့လည်းယူဆယုံကြည်လက်ခံရမယ်သုံးသတ်လို့သော စိတ်လည်းရှိရမယ်လေးတန်ဤတစ်မျိုးမျိုးနဲ့လည်းသတ်ရမယ်ငါသေလဲသေရမယ်အင်္ဂါဘယ်နှချက်အဲ့ဒီအင်္ဂါ၅ချက်ညီမပါဏာတိပါဒကံမြောက်တယ်အရာပြောပြောတော့ငရဲကြီးတယ်ဒါကြောင့်အခုဘယင်းကသေစီလူစိတ်ရှိပါသလားရှိပါဘူးတကယ်ရောတတ်တာဟုတ်ပါရဲ့လား အေးအဲ့ဒါကြောင့်ကိစ္စမရှိပါဘူးဘင်းမင်းတရားပေးတာပေးပါဆိုပြီးရွှေပြားနဲ့ရေးသွားရွှေတော်တို့ငါသီလာငါအားမရသေးဘူးတဲ့အဲ့တော့ပြည်ကြီးတန်စာကြီးသွားပါအောင်ဂိုင်းဆိုအလုံးသတ္တဝါအလုံးသတ္တဝါရှိပွားယရနာရှိပွားယရနာခိုင်မာတိုးတက်မြဲပါစေခိုင်မာတိုးတက်မြဲပါစေဘာလို့တာ ရှိပွားတကြောင်ခိုးယူရှောင်မြာကောင်းသိခါခြင်းမလေးဘာလို့ထားလဲပဇာဆိုယုံနဲ့သီလတည်မလားအေးလက်တွေကို သူတစ်ပါးပစ္စည်းမခိုးမယူမဝက်အနိုင်မကျင့်မဖြစ်ရှိမှဒီသီလတည်မယ်ခိုင်းတာနဲ့ခုနကတိုင်းတစ်ပါးကလူတွေ ပြည်ကြီးတန်သာကြီးရောက်သွားငါတို့မှဤငါတို့နိုင်ငံမှာဘေးဥပါဒိကြုံနေလို့မင်းတို့နိုင်ငံကျင့်သုံးတဲ့ငါးပါးသီလကျင့်သုံးကြမယ်အဲ့ဒါဘယင်ထံကတောင်းတော့ဘယင်ကသူ့သီလအားမရဘူးမင်းကလေးကြီးသွားပါဆိုလို့တို့လာခဲ့တကွယ်မင်းကလေးစောင့်သုံးတဲ့သီလတို့ကိုပေးပါဟုတ်တယ်ဥယေကျမငါးပါးသီလအထူးပြုပြီးတော့ရှင်းလုံးပါ ဒါပေမဲ့ကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့ဂျမသီလဂျမအားမရအောင်ဖြစ်ဘယ်လိုလဲငါဒူမပြောသားမအောင်ဒီလိုပါဥရုရဲ့ဂျမသည်ဒီအလုတ်ကိုလှုပ်စားပေးမဲ့ရှေ့လူရဲ့အခချင်းငွေမကြည်ပဲနောက်လူရဲ့အခချင်းငွေဂျမဘယ်တော့မှယူရိုးထုံးစာမရှိပါတနေ့တော့မျိုးသားတယောက်ကဂျမနဲ့ပြောပါဖို့ဆိုပြီးတော့ငွေတစ်ထောင်ပေးသွားပါ တရက်ရှိမလားတလားရှိမလားတစ်နှစ်ရှိမလားနှစ်နှစ်ရှိမလားသုံးနှစ်ရှိမလားဒီတော့ဇမရဲ့မူဝါဒအရာရှေ့လူအခမကြေးလို့နောက်လူရဲ့အခမယူဘဲနဲ့ရှိသမျှကလေးရောင်းဝယ်ဖောက်ကားပြီးတော့စားလာလိုက်တာစားဝတ်နေရေးကြက်တဲချင်းမြောင်းလာပါအဲဒါကြောင့်လွတ်တော်ယုံမှာဇမအမှုကိုဆုံးဖြတ်ပေးပါလို့အဲဒီလိုတဲ့အယူခံတဲ့အခါမှာလွတ်တော်အမတ်များကဟဲ့မိန်းကလေး သုံးနှစ်သုံးမိုးကြီးတောင်ကြာမှတော့သေးသည်ရှင်သည်မသိဒါကြောင့်မင်းအဲ့ဓာတွေဖယ်ထားလို့နောက်လို့ရဲ့အဖိုးသာနာယူပြီးတော့မင်းအလုပ်လက်ခံနိုင်တယ်အဲ့ဒီလိုဆုံးဖြတ်ချက်ကြယုံတော်ကရှင်းတယ်ဆိုရင်ပဲတဲ့အဲ့ဒါအမျိုးသားတယောက်ကဂျမနဲ့ပြောပါဖို့ပိုက်ဆံတထောင်ပေးပါဂျမကလည်းယုံတော်ကဆုံးဖြတ်ချက်ရသုံးနဲ့လဲကြာပြီးမို့ဆိုပြီးတော့ လက်ခံမလို့လက်လှမ်းလိုက်တဲ့အခါသုံးနှစ်လောက်ကပိုက်ဆံပေးသွားတဲ့လူလင်မျိုးကိုလှမ်းမြင်ရလို့ကျမလက်ပြန်ရုပ်သိမ်းလိုက်ပါဥရဲ့ကျမလုပ်ငန်းကအရင်လူရဲ့အဖို့အခမကြည်ပဲနောက်လူရဲ့အဖို့အခကျမဘယ်တော့မှယူရိုးထုံးတာမရှိဘူးအခုအဲ့ဒီလိုသူများ အရင်အဖို့အခမကြည်ပဲနောက်အဖို့အခယူမလို့လက်လန်းလိုက်တာဟာကျမအတွက်အဋိဏ္ဌံသိခါဘုတ်အရာ ထိခိုက်လေမလားလို့စိုးရင်မိပြီးတော့အမရဖြစ်ခဲ့ပါတယ်တကယ်ကြတော့သူများသိကြည့်တဲ့ဥစ္စာဖြစ်ခြင်းသူများသိကြည့်ထားသောဥစ္စာဝမရှိခြင်းခိုးလိုသောစိတ်အဲ့ဒါတစ်မျိုးမျိုးရှိခြင်းခိုးနီ25ပါးတို့ဖြင့်ခိုးခြင်းလို့အင်္ဂါညီမအဋိဏရန်ထိုက်ပါတယ်မှန်ရလားအခုမယူသေးပါဘူးခိုးလို့သောစိတ်လည်းမဟုတ်လို့ကိစ္စမရှိပါဘူးမိန်းကလေးရဲ့ ပေးတာပေးပါဆိုပြီးတော့အဲ့ဒါရွှေပြားမှာရေးသွားကြပါတည်းခြေစားပြည်တန်းသားလို့လောက်ကင်စားပေမဲ့ကိုယ်တိလှကိုတန်မိုးမထားဘူးလားရှင်ကာပူရောက်မြန်မာအမျိုးသားသမီးများဘယ်တော့မှကိုအမျိုးနဲ့ကိုဘာသာကိုမထိခိုက်ပါသေးနဲ့ဘယ်နေရာပဲရောက်ရောက် ကိုယ်ဘာသာကိုယ်လူမျိုးရဲ့တိုးတက်မှုရည်ကြည်မှုတွေကိုထိမ့်သိမ်းကြပါလို့ပါခဲ့ပါရစေမှန်ရလားဗမာပြည်တော့ဘီလူကြညီးလူကြဘောဂရာညောဂရာတို့ဘီလူကြဆိုတာဘာလူကြီးညီးလူကြဆိုတာဘောဂရာဆိုတာညောဂရာဆိုတာအေးအဲ့ဒါတွေသတိထားကြလို့အသိပေးပါတယ်အခုဒီမှာတော့ကတို့ကဲ့သို့ပေးကြရမရှိလို့ကိုယ့်ရဲ့ မျိုးရိုးရဲ့ဂုံသိက္ခာဘာသာရဲ့ယဉ်ကျေးမှုတရားတွေမပြတ်သုံးညပါကြည်နဲ့လို့မှာခဲ့ပါရစေ။ကိုင်ရှိသွားအလုံးသတ္တဝါအလုံးသတ္တဝါအိမ်ထောင်မှာအိမ်ထောင်မှာသာယာခိုင်မြဲရှိပါစေ။သာယာခိုင်မြဲရှိပါစေ။ဘာလို့တာဟုတ်ပြီအိမ်ထောင်သားရောက်အိမ်ထောင်သားရောက်ကြည့်ရုပ်ရှာကြည့်ရုပ် မြတ်ကောင်းသိခါကျင့်မလေဘာကိုရှောင်ရမှာသီလရှောင်လိုက်ရင်တော့သွားပြီအကျင့်ရုပ်ကိုရှောင်ရမှာဘာကိုရှောင်ရမလဲတသက်လုံးနဲ့လားဗျာတသက်လုံးလား ဟုတ်ပါဘူးအမူလီနော်စင်ကာပူရောက်တာနဲ့အာလွန်ရှာလွန်နေဖြစ်ကုန်နိုင်ငံညာလေးဗမာပြည်နဲ့နှစ်နာရီခွဲလောက်ကြာတာနဲ့တမျိုးဖြစ်သွားကြမောင်အရင်လိုမဟုတ်တော့ဘူးနော်အေးအဲ့ဒါတလမှာ၄ရက်ပါလာပြီးလာခွဲလာသန်လာကုန်ဥပုံနေဘယ်နှရက်လဲအချင်းယုတ်ဆိုတာဘုန်းကြီးတို့ อืมအပြမသရိယာမမြတ်သောအကျင့်ဘာသာရေးသိဘာသာရေးစကားလုံးပေါ့အကျင့်ယုတ်ဆိုတာဗျောင်းများများယုတ်မာတဲ့အကျင့်လို့ခေါ်ပါတယ်အဲ့ဒါဟာအိမ်တော်ရေးကိစ္စပါပဲတနည်းပြောရင်မေထုံလုပ်ငန်းမှာအဲ့တော့ဗုဒ္ဓမြတ်စွာကဒုဒကာဒကမတို့ရဲ့ကြီးပွားချမ်းသာရေးအသက်ရှင်ရေးကို အမိပြုပြီးတော့တန်လှမှာဗနဲ့ရက်ရှောင်းဟောရှောင်းညရလားလို့ဖြစ်ခဲ့တဲ့စကားဘုန်းကြီးတို့မမေးလို့ ကိုယ့်ဘာကိုပြန်တွေးပါတို့ဗုဒ္ဓဘာသာတွေနော်အေးအဲ့ဒါဘုရားကတော့ဓမ္မစကြာတရားဟိနောကမ္မောပောတုတနိကောအနာရိယောနတ္တသဟိတောခဏိဓမ္မစကြာအဖွဲ့ကလည်းအတန်ကောင်းလေးသာဟစ်နေကြအ ਨੇ ဒိဗေသိဖို့လိုပါတယ်ဟိနောယုံညံ့တဲ့အလုပ်တဟောအိမ်တော်ကြီးမေထုံအမှုဆိုတာယုံညံ့တဲ့အလုပ်ကမ္မောတဲ့ ရွာစွန်ပြည်နာဆိုတဲ့အောက်တန်းသာအလုတ်ဘောထုတဏီကော ပုရုဇဉ်ငမိုက်သားတို့ရဲ့အလုတ်အနာရီယောမြင့်မြတ်ဖြူရှင်အရိယာသူတော်ရှင်တို့ရဲ့အလုံးမဟုတ်ဘူးအနာထသဟိတော အကျိုးမဲ့ကိုဖြစ်စေတတ်တဲ့မေထုံလုံးကဒါဓမ္မစကြာကူကပြောခဲ့တာမှန်ရလား အဲ့တော့ယနေ့ခေတ်မြို့သမီးတွေကပဇာကသာဟိနောကမောပောတုဒ္ဓနိကောနာရိယောနတ္တသဟိတာတံပြိုင်သချင်းဆိုနေကြအဲ့ဒါသတိထားကြဖို့မှန်ရလားအေးအေးအေးဒါနဲ့ပတ်သက်ပြီးတော့တို့မြတ်စွာဘုရားကသာမဟုတ်ပါအေးအဲ့ဒီခေတ်ကပညာရှင်တွေကလည်းဘုရားရဲ့အယူဝါဒထောက်ခံည စိန်တာစွာရောမနုရှိယနံသတရိနာမစွာနံဝါသတပောမတာဘောစွာရောအာရှောဘာဂရံမထုနံစွာရောကိုတော့အဲ့ဒါမလေးရှားရောက်မှဆိုပြဖို့ရကောင်းတယ်လို့ထင်ကလားတကြီးဆိုပြတယ်အောင်မဲမယ်အဲ့ဒါစာနဲ့ကြနေတီတက္ကတကျမ်းစာက ပြောတာ စိန်တာကြံကြီးမြလွန်တဲ့ပုဂ္ဂိုလ်ဟာစွာရောအိုတယ်ဟာတခါရှုံမဲ့ပြီးတော့အကြံစီကြံလွန်တဲ့ပုဂ္ဂိုလ်ဟာအိုထတ်တယ်အိုမင်းညာအရွယ်ရှင်းနာကြားတဲ့ဟာတွေထားလိုက်အေးနောက်ဆုံးကြတော့ပါလေမထုနာမေထောအကျင့်မိဝတဲ့ပုဂ္ဂိုလ်ဟာလေစွာရောအိုတယ်တဲ့ခိုင်းဒါကြောင့်တို့ဘုရားဖခင်ကအဲအလုံးတရားဓမ္မများ နုပြရှင်တန်လက်ဆက်စီရင်တဲ့အတွက်တာကြောင့်များများမဟုတ်ပါဘူးကွယ်တလားမှာလေးသတင်းတော့ဖြင့်အဲ့ဒီလုံငန်းမိမိတို့ထိမ့်သိမ်းညာဓမ္မမိမိတို့တတွေဟာကုသိုလ်တရားတွေတဲ့အစားထိုးပြီးတော့ပြုလုပ်နိုင်မယ်လို့ဘုရားကပြောခဲ့တာဒါနဲ့ပတ်သက်လို့ပြောအောင်မယ်တို့နွားနောင်လို့လည်းခေါ်ပါတယ်တင့်တယ်လို့လည်းခေါ်ပါတယ်အဟိမန္တာတော်ကြီးထဲမှာအင်မတန်ရှားအဲ့ဒီတရိစ္ဆာမျိုးဟာ တနည်းနဲ့မှ တခါသာမိတ်လိုက် မိတ်လိုက်ပြီးရင်ရှက်လွန်းလို့နှကောင်သားမျက်နာလက်မကြည့်ဘူးကြောပေးပြီးသွားလိုက်ကြတာနောက်တစ်မိနစ်မှပြန်ဆုံးတယ်အဲ့တော့မုတ်ဆိုးတွေပြစ်ခတ်လို့ပဲရရအဲ့ဒီတတ္တဝါတွေအလိုလိုသေလို့ပဲနေနေအရေးကုန်ကိုမရအရဆုတ်ပြီးတော့ဘုန်းကြီးရဟန်းတန်ဃာတွေလှူကြအဲ့တော့ဘုန်းကြီးရဟန်းတန်ဃာတွေကအဲ့ဒီအရေးကုန်ကို ခင်းထိုင်ပြီးတော့ဩ ဒီအီကွန်ဟာတက်လက်ဆိုတဲ့တရိษံအောက်တန်းသားမျိုးဒါပေမဲ့တနစ်မှတခါကိလေသာအာယုန်နဲ့မိတ်လိုက်ကြတယ်အင်မတန်နှဲပါချငါတို့ဟာလူလည်းဖြစ်တယ်ရှင်မြယဟန်လည်းဖြစ်တယ်ဆိုရင်ပုံ၍တာ၍လွန်၍ကိလေသာနှဲပါအောင်ကြိုးစားရမှာပါလားလို့တတိတရားရှိဖို့အဲ့ဒီအခင်းကိုခင်းရပါတဲ့ဟောဗလာပြိဿနောက်တကူပေါ့လေဓာတုဗမာပြည်သူပြည်သားတွေဆိုတာသိပါ ခွေးများမိတ်လိုက်တာရာသီရှိတယ်ဗျာသဘောပေါက်ရဲ့ဘာတင်မာတော့ဘာတင်မာတော့ခွေးများမိတ်လိုက်တာရာသီရှိတယ်ဆိုပါလားမှန်ရဲ့လားဘာပြောတာလူများမိတ်လိုက်တာရာသီမရှိဘူးဆိုတော့ the man under the dot ဘာတဲ့တော့ ခွေးအောက်ကလူဖြစ်သွားမှာပေါ့မဖြစ်ကြကြီးနဲ့မိမိတို့ဟာအရှင်းမြင့်လူသားတွေအခုလည်းပဲခွေးတွေလည်းအကျင့်ပြက်ကုန်မှာဘာပြုလို့တော့ဆိုလူတွေအတုယူလို့လူတွေကဘလောက်တောင်တောင်းချမ်းလာပြီလဲဆိုတော့ခဏမဟာမြတ်မုနီရွှေတကုံဆိုတဲ့ဖရာတွေကိလေသာကင်းပြီးသားမဟုတ်လားဖရာတွေကိလေသာရှိသေးလား အဲ့ဒီကိလေသာကင်းတဲ့ဘုရားရင်မြင်မှာခဏဒါရိုက်တာနဲ့ကာရိုက်တာဆိုတဲ့ပုံကိုယ်တွေကမင်းသားမင်းသမီးနာဖူးကန်းနေရိုက်နေတယ်။ကိုင်းဗျာမရိုက်ဘူးလားအဲနာဖူးရရှာလို့သွားပါလားခြုံရတယ်အခုတော့ဘုရားရင်မြင်ပေါ်မှာဘုရားမှာနှခါဆုံးတယ်ဆိုတော့ပန်းတိုက်တာဘုရားပန်းလူတာတော့ရိုးရိုးမဟုတ်တယောက်တယောက်နာရီယူတဲ့မျက်နှာနဲ့ကြည့်ပြီးမှဘုရားပန်းလူ အဲ့ဒါတွေကြည့်ပြီးတော့အဲ့ဒါခွေးတွေလည်းဘာဖြစ်ကုန်တော့အကျင့်ပြက်ကုန်ပြီဗျာအဲ့တော့မကြမီအမှုတွဲတင်ပါလိမ့်မယ်နားသာထောင်ညပြီတော့အဲ့တော့ရှင်းသာဗျာဘယ်နဲ့ဗျာကိလေသာကိနဲ့ဘုရားရင်းမြင်းမောမှာဒါရိုက်တာဆိုတဲ့ဗုဒ္ဓဘာသာတွေကလည်းအဲ့ဒီဇာကားတွေရိုက်ကြတယ်ငွင့်မျက်နှာပဲကြည့်ဒါရိုက်တာဆိုတဲ့မင်းသားမင်းသမီးတွေကလည်းပဲအဲ့ဒီဘုရားရှင်ရင်းမြင်းမောမှာဒီဇာကားတွေရိုက်ကြတာအယုတ်မဆိုးဘူးလား အဲရှေ့ဆက်ပြောရင်တော့တန်ကြီးတော်နန်းတယ်တဲ့ဗမာပြည်လဲအဲ့ဒါလောက်ပဲပြောပါတယ်ဒီလဲဒီလောက်ပဲပြောပါတယ်ဗျာအဲ့ဒါလောက်ဒုဗုဒ္ဓဘာသာတွေအရှက်နှဲကုန်ကြပြီမှန်ရလားအေးအဲ့ဒါလေးကိုလည်းအထူးကယူစိုက်ပြီးတော့တလ၄သတင်းဖရာအတွက်မဟုတ်ပါဘူးအာလုံးစောင့်ရှောက်သူတွေအတွက်ပါလို့နားလေခိုင်ရှိသွားအာလုံးသတ္တဝါ မြတ်သစ္စာမှန်စွာစကားဆိုပါစေမလုပ်တာသို့သစ္စာတီးကြောင်းလိညာရှောင်းမြတ်ကောင်းသိက္ခာကျင့်မလေဘာလို့ထားလဲအဲပဇာဆွေုံနဲ့သီလဒီမလားဘာကိုရှောင်ရမှာ လိန်ညာလှဲ့ပြားမှုရှောင်ရမှာအဲ့တော့ရှောင်ငေါရှောင်ညာရလားလို့အဖြစ်ခက်တဲ့စကားမမေးလို့အဲ့တော့ဒီဘုရားကတော့ជីပွားရေးជីပွားရေးလူမှုရေးအိမ်တော်ရေးပညာရေးကျမ်းမာရေးနိုင်ငံရေးဘယ်ကြီးကြောင့်မှမလိမ့်နဲ့ဒါကြတော့တလလေးတည်းမဟုတ်တသက်လုံးပြိတ္တဘဝရှိသမျှကာလပတ်လုံးရှောင်ရမှာအဲ့တော့ဘုရားအတွက်လားကျင့်တဲ့ပုဂ္ဂိုလ်တွေအတွက်လားကျင့် ဩဒီလိုတော့လဲသိကြတာပဲအေးအဲ့ဒါသတိထားနော်ကျင့်တဲ့ပုံကိုယ်တွေအတွက်အကျိုးများအောင်ဘုရားကပြောခဲ့တာအဲ့တော့တဲ့အတို့လူတွေကဘုရားကိုဘယ်နဲ့တော့ကန့်လန့်တိုက်ကြတယ်မူသားမပါဟောကြည့်ဒါလူတိုင်းရနေတယ်ခိုင်းကြီး ဘုရားကတော့ကြီးပွားရေးကြီးပွားရေးလူမှုရေးပညာရေးနိုင်ငံရေးအိမ်တော်ရေးဘယ်အရေးကြောင့်မှမလိမ်နဲ့လို့ပြောတာအခုတို့လူတွေကမူသားမပါကိုဘုရားကိုမျက်နာအုံးမဲသုံးလိုက်ပြီအဲ့တော့တဲ့တို့ဟိုပုံပြင်လေးတစ်ပုတ်ဥဥပြောပြမယ်တူတူမတို့ရေခြေတုံးကအေးဝါးတွေကိုနှိဖြာအဲ့ဒီနှိဖြာပြီးတော့မှပုတ်တွေကက်တွေအဲ့ဒါလှုပ်ပြီးတော့မှလိုက်ရောင်း ရောင်ညင်စောနဲ့ဆိုပြီးတော့လမ်းမကျော်ကဘရင်ရွှေနန်းတော်နာရောက်သွားရောက်သွားတော့အမှုဒါနေရဟေးကောင်ဒါဘရင်ရွှေနန်းတော်နာကွာမင်းသိရလားဒါရီမြောင်းရဘူးဆိုမသိဘူးလားဟာငါရောင်ညင်စောအာကြီးနဲ့လမ်းမလားအာမပြေဘူးငါဘဝတော့ငါအလွတ်ရုံမှတော်မယ်သိပါတယ်ခမညာသိရတဲ့မင်းဘာလို့လာလဲကွာဩကျွန်တော်ပုတ်ကသူများပုတ်နဲ့မတူလို့ပါခမညာအောင်မှာ နှီးဖြာပြီးတော့ရက်ထားတာမဟုတ်လားဘာမတူတာလဲကွာဟုတ်ပါတယ်ခမညာတဲ့နှီးဖြာပြီးတော့ရက်ထားတော့ဟုတ်ပါတယ်ဒါပေမဲ့လို့ကျွန်တော်ပုဂ္ဂလေဟိုဝါကောင်လားမန်းလေးမြောင်သားကဘာပါလေကြည့်ဗျာနိုင်ငံခြားရောက်နေတဲ့လူတွေကလည်းနှက်ဆွဲကမကင်းသေးဘူးငါမင်းမေ့လောက်ဗလာအောင်မေ့နေတာဟုတ်လားအေးတောင်မြုံပွဲမန်းလေးစကိုင်းညာတဲ့က ယရဏကုဏပွဲဟိုမုံရွာကဘိုးဘိုးကြီးနတ်ပွဲကျွမင်းမောင်နှမနဲ့တကွာနတ်ပွဲအလီလီနဲ့ကျုပ်ကသိသိတွင်းထားတာဗျ။ဘာတွေထူးလို့လဲကွာဟင်ခမရတို့လို့အောက်တန်းစားတွေရှိကျုပ်မပြောလို့ဘယင်းရဲ့ရှင်းမျက်နဲ့တော့ရောက်မှကျုပ်ပြောလို့တယ်ဒါနဲ့ကလည်းဘယင်းတန်ခေါ်သွားရပုတ်ကြီးတွေနဲ့တွေ့တော့ဘင်းအဲမောင်မင်းမြဘာတွေဖြစ်လာကြတာလဲဟဲ့ မှန်လားပါဒီလိုဒီလိုဒီပုတ်ထားသမားကသူ့ပုတ်ထူရတယ်လို့ဆိုပါတယ်ဖေ။ဘာတွေထူလဲကွ။ဘရင်ရှေးမောက်ကြမှာတန်တော်ဦးတင်နိုင်မယ်ဆိုလို့ခေါ်လာရပါတယ်ဖေ။ကိုင်းပြောကွမင်းပုတ်ကဘယ်လိုထူလို့ထူသလားမမေးပါနဲ့ထူမှထူဆမ်းမှဆမ်းမှဖေ။ဘာတွေထူလို့လဲကွ။မှန်လားပါဖေ။ကျွန်တော်မျိုးပုတ်ကြီးရဲ့ဝင်ကြည့်မယ်ဆိုရင်အထက်ကိုကြည့်ရင်နတ်ပြည်6တာမြင်နိုင်ပါတယ်ဗျ။အောက်ကိုကြည့်မယ်ဆိုရင်လည်းပဲ အဲငရဲကြီးရှစ်ထမြင်နိုင်ပါတယ်ဖေ။သို့တော့မိစစ်ဖစစ်ပုဂ္ဂိုလ်များမှသာ မြင်နိုင်ပါတယ်ဖေ။အမှုကရွှေနန်းတော်ရောက်လာ။အဲ့ဒါနဲ့ကိုင်းဝန်သားနေအောက်ရှင်းကစပြီးတော့မင်းတို့ဝင်ကြည့်စေ။အောက်အောက်တန်းသားစီကဝင်ပြီးတော့ပုတ်ထဲဝင်ကြည့်လိုက်တယ်ထက်ကြည့်တော့လည်းဘာမှမမြင်။အောက်ကြည့်တော့လည်းဘာမှမမြင်။ ပြင်ဘက်ကတော့မျောလင်းတကြီးနဲ့ပေါ့လေဟုတ်လေတလားနဲ့ဟေးဘာမြင်လဲဘာမြင်လဲမမြင်တာမမြင်ဘူးပြောရင်မိမစစ်ဖမစစ်ငါကလေးကချေဖြစ်မှာဆိုရတယ်တပြီးတော့အာမြင်ပါတယ်ဗျအဲ့ဒါနဲ့နောက်တယောက်နောက်တယောက်နောက်တယောက်ကြည့်တော့မမြင်ပဲနဲ့မြင်ပါတယ်ဗျာနောက်ဆုံးကြတော့ဘရင်အလှဲ့ကြရောဗျာ ကိုင်ဘရင်ဒီဘုရားဓမ္မရီဒါကြမှာတော့ဘယ်ပြောင်းဝင်တော်မူပါဘုရားရှံရှံပြုတ်ဝင်းစီတီးစေဆိုပြီးတော့ပုတ်ထဲဝင်ပြီးတော့အထက်ကြည့်လိုက်တယ်ဘာမြင်အောက်ကြည့်လိုက်တော့လေဘာမှမမြင်ဘူးဩတနိုင်ငံလုံးလိန်စားနေကြတာပါလားတဲ့အေးအဲ့လိုနဲ့ဖြစ်နေတော့ဘေးကလူတွေလည်းသိပြီလေပြုံးကြည့်ပြုံးကြည့်နဲ့ငါတို့ကအောက်တန်းစားဝန်တန်းမှုထားကွာ တိုင်းပြည်ဥကိဘယင်ဖြစ်တဲ့ပုံကိုဘယ်လိုများထွက်လာမလဲဆိုပြီးတော့မျောလင်းတကြီးနဲ့ဂိုင်းဘယင်မင်းတွေကဘာများ မြင်တော်မူပါသလဲဖေဟေးမမြင်တာငါမမြင်ဘူးပြောရင်ငါမိငါပါမသိရရငါဘယင်တောင်မှကလေးကချေနဲ့ဝတ်တော့ဖြစ်ရတော့မှာပါလားအဲ့ဒါနဲ့မထူးတော့ပါဘူးဆိုပြီးတော့အာမြင်တယ်ဟေးမြင်တယ်ဟေးတဲ့ ဘယင်ကြီးထွက်လာတော့အောင့်ငုံထွက်လာတယ်သူများမျက်နှာမကြည့်ရဘူးဘေးကလူတွေကလည်းအလုံးသိကလေးတို့ရေပုံပြင်လေးရတော့ဒါပါပဲကွယ်အဲ့ဒါကြောင့်ဒုဒကရမတွေသတိထားကြဖို့ဗျာဆိုအာလုံတတဝါအာလုံတတဝါမူရစ္စာမူရစ္စာရှောင်းငါလောကသာယာစေရှောင်းငါလောကသာယာစေဘာလို့ထားလဲ လောကသာကြောင့်မူရရှောင်မြတ်ကောင်းသိခါจิตမလေဘာကိုရှောင်ရမှာလဲအေးမူရစေတတ်တဲ့ဟလားတေယီအရက်ဘိမ့်ဘင်းကစောလောကကုတ်ကင်းနာမဖို့ပသတိဖြစ်နေတာအလုံးရှောင်ရမှာတက္ကနာလားတသက်လုံးလားဟောဒါကြတသက်လုံးရှောင်ရမှာ အဲ့တော့ဒုသာရဏဝန်တယဟန်သာရတော်မြတ်အတွက်မြတ်စွာဘုရားက ဥပရိပညာချက်ထားခဲ့ချက်သားတို့သေနိုင်လောက်အောင်သောမင်းတို့ယောဂဖြစ်ရင်တော့အယက်နတ်ထင်ရှားတဲ့ဆေးအယက်ပြောင်းမဟုတ်သေးဘူးအယက်နတ်ထင်ရှားတဲ့ဆေးတော့မှယောဂပြောင်းမယ်ဆိုရင် အသေးသာခံလိုက်ကြအဲအယက်နတ်ထင်ရှားတဲ့ခြင်းမတော့လို့ယောဂမပြောင်းဖက်သေးရင်သေးမဲ့ သီလမပြတ်လို့အပယ်မကြပဲသုကတိနတ်ရွာရောက်လိုက်မယ်အေးအယက်နံထင်ရှားတဲ့စီတောက်လို့ယောဂပျောက်ခြင်းတော့ပျောက်မယ်ဒါပေမဲ့သီလပြတ်လို့အပယ်ငရေရောက်လိမ့်မယ်လို့ဘုရားကအဲ့ဒါလောက်လေးနဲ့စွာအနေအပြည့်ပြညတ်ထားခဲ့တာခဏိနိုင်ငံညာတော့မပြောနိုင်ဘူးဗမာပြည်တော့ဘုရားပွဲကြောင်းမကစားအဲ့ဒါမပါရင်မပြီးဘူးဗျာအေးဒါကြောင့်နဲ့ဘုန်းကြီးတို့ကပြောရတယ် ဒါရီဟာအင်မတန်ရည်ကြီးတယ်အရက်ကိုတစ်ခွက်တောင်းမှဖြင့်မရှက်ကြောက်ယုံမာတဲ့ဟောလူစိတ်ပြောက်သွားပြီတဲ့တာမန်သမီးမဇနီးမမယားမမိဘမဘာမှမသိတော့ဘဲနဲ့အရှက်မရှိဗရိတ်မရှိပြောကြီးအပြောလှုပ်ရှားလို့ပစိုးလည်းပင်ရောက်အမေအရသမားကလည်းစာစုနဲ့ဧကောသမာဓိတဲ့တခွက်တောင်းရင် စိတ်တည်ကြည်တယ်ဆိုပါလား ဒွိဘဟုဝသနောနှခွက်တော့တော့အာဝဇန်းရွှင်းတယ်ဘုန်းကြီးတို့တော့ပလင်တက်ခါနီးရပလောင်ထင်းရမှာလားကြာအခုတော့ဘုန်းကြီးတို့ပြောင်းပါပဲနော်စီပြက်ကလေးပဲဗီတာမင်စီပဲတောက်ပါတယ်ဟုတ်လားအေးအဲ့ဒါတရိပညောတဲ့ဟောသုံးွက်တောက်ရင်ညံနေညံနဲ့ထွက်တယ်တဲ့ဒါကြောင့်စီဝေးလောက်ခဏီးပလောင်ထင်းညသလားမပြောတာ ဇတုတိဟောတဲ့လေးခွက်တောက်ရင်ရှင်နစ်ခဲ့သူရရင်နဲ့ဟောတယောက်တယောက်ဇီဝေနာနိအခြေတင်ပြောရတဲ့အခါကျတော့ပလောင်ထင်းညပင်စသုနခောငါးခွက်တောက်လိုက်ရင်ရွာရွမှာအေးပစိုးလည်းပြီးအမီးထောင်ခွေးလို့ဟောင်တော့တယ်အဲ့ဒါပဲဗျာအဲ့တော့ငါးခွက်တောက်ရင်အမီးထောင် ခွေးလိုဟောင်းတော့တယ်မိုက်တယ်လို့ဖွားကကွာဘယ်ခွေးမှလူမထင်ဘူးမင်းတို့မိမတွေခွေးလောက်မှမမြတ်ဘူးကွာတဲ့တို့မိမတွေကလည်းညင်ရမှာဟမ်အေးမိမတွေခွေးလောက်မှမမြတ်ဘူးကွာ तू ကခွေးမှမတော့တဲ့အရက်တော့လာပြီမိမတွေကိုခွေးလောက်မှမမြတ်ဘူးဘုန်းကြီးကမိမသားဖြစ်ရင်လေအသားကညိုတော့အညိုပေါ့ အညို့ယောက်ျားရက်တော့လာအညို့ဘာလုံးမထင်အေးသမင်းကိုတူတူဝုတ်ပြီးတော့မြင်လားဖနှောင့်ကိုပြလိုက်ခင်ဗျားတို့ဒီတော့တူတူဝုတ်เสียမလိုပါဘူးထင်ပါရဲ့နော်ဟုတ်တယ်မလားဟောဒါဗမာပြည်ဟောတဲ့တရားအေးဒီကတော့တူတူဝုတ်เสียမလိုပါဘူးထင်ပါရဲ့ကိုင်းရှိသေးဗျာအဲ့ဒါနဲ့ဒီမှာကိုဟွာ တော်က ဟမ်ခွေးမမတော့တဲ့အရက်တော့ပြီကျွတ်တို့မိန်းမတွေကိုခွေးဒီလောက်မမြတ်ဘူးပြောအောင်ပြောအောင်တော့ပြောအောင်တော့လို့အသက်အောင်ပြီးတော့ခုနှစ်ချက် ဖနှောင်းနဲ့ဆောင်းကန်လိုက်ဆောင်းကန်ပြီးမှအဆိုတော်မရည်ခဲတဲ့ချင်းကိုဟစ်ဆိုရဆိုတော့မရည်ခဲဆိုတာရောကြားဘူးလားရည်ခဲလည်းမာပြီးတော့အေးတာပါပဲမမအေးပြောတာ တော်ကြအေးရမင်းနဲ့လွဲမစိုးလို့အေးအဲ့တော့မရေခဲရမနဲ့ဆိုလို့ရာဟုကြာတော့ရှာသလားဆိုသည်လူချင်းလိုက်ခဲ့ကိုယ်တိုင်မှာလူပြိုးကိုကားကမောင်းစရာမရှိဘူးတိုင်မှာကနှစ်ယောက်သားဖတ်တင်နေတော့ဟမ်အဲအဲ့ဒါပြည်တွင်းမှာလည်းပဲအလောက်ကမရှိတော့ကိုယ်လည်းပြည်ဖထွက်ပြေးလာတာပဲဝတ်တော့တော့မဟုတ်ပါဘူးဟုတ်လား ဧကရှိသည်အဲ့ဒါကြောင့်အရက်ဟာအမတန်ဆိုးရတဲ့တွေ့တာကြောင့်အဲ့ဒီအရက်သေးစားကိုလည်းပဲဒုဒကရမတွေပယ်ရှားဖြောင်းဖြက်ကြ။ခိုင်းဆိုအာလုံတတဝါအာလုံတတဝါအနာဂံပမအနာဂံပမညဇာကာမငြိမ့်ပါစေ။ညဇာကာမငြိမ့်ပါစေ။ဘာလို့တာလဲ။ကာမငြိမ့်ရောက်ကာမငြိမ့်ရောက်ညဇာရှောင်းညဇာ မြတ်ကောင်းသိက္ခာကျင့်မလေမြတ်ကောင်းသိက္ခာကျင့်မလေဘာလို့တာဘာကိုရှောင်ကျင်ရမှာနေလွဲညသာတသက်လုံးလားဟုတ်ပါဘူးတလမှာလေးရက်ကလေးပါ လာဇန်လာစုဟုတ်လားလာပြီလာွယ်ဥပုပ်နေ့ကလေးတော့မပြတ်အောင်စောင့်ရှောက်ကြအဲ့ဒါလည်းပဲဖရာအတွက်လားတတ္တဝါတွေအတွက်လား ကိုင်းဗျာဘုရားအတွက်မဟုတ်ပါဘူးအဲ့တော့တတ္တဝါတွေအတွေ့တဲ့ဘာကြောင့်လို့ညစာစားရင်သွေးသားအင်အားကောင်းသွေးသားအင်အားကောင်းရင်ပါပသမေရမတိမနောအယမကောင်းရာဘက်ကို လူတွေဟာတဲ့စိတ်ဓာတ်ကယိုင်တတ်တယ်အဲဒါကြောင့်ဘုန်းကြီးသီလရှင်ယောဂီဥပုသ္တေမြတ်ညစာမစားပဲရှော့ရိလောက်ရပါတယ်အေးအဲ့တော့အာတို့မြန်မာပြည်ပေါ့လေ ဒီတော့မပြောရဲပါဘူးတရက်မှလည်းစောင့်မှမမဟုတ်ပဲကိုအေးအဲ့ဒီမှာဘာဖြစ်လဲဝါတွင်ကာလတော့ဥပုပ်ကိုတလီတစားနဲ့စောင့်ကြပါတယ်အဲဝါလဲကြွရောဥပုပ်လဲကြွရောဝါကြွကာလဘုန်းကြီးเจ้าနေသွားကြည့်ရင်အသက်90ရဲ့အောက်တယောက်မှမရှိတော့ရွှေကြာဇန်နဲ့မှုံရွှေကြီးလောက်ပဲကျန်တော့ ရွှေချသံဆိုတာရောသိလားဘာတော့ခေါင်းမြူဆွဲကျိုးသေခါနီးအဖို့အိုအဖွားအိုပြောတာပြီးတော့မုံရွှေကြီးဆိုတာကရောအဲမျက်ကြည့်ကမမြင်တော့ဘူးသေခါနီးလောက်ပဲရိတ်ခါယူတဲ့လူရှိတာအဲ့တော့အချို့အချို့အိမ်တော်ရှင်မျိုးသမီးများကလည်းပဲယဉ်ကျေးတဲ့စိတ်ဓာတ်နဲ့ဥပုတ္တော့စောင့်ပါတယ်။ဗါတယ် ဥပုတ်တော့စောင့်ပါလေပါတယ်လေဟုတ်တော့ဥပုတ်တော့စောင့်ပါလေငါနဲ့နော်မူโยချောင်းပြန်တက်ကြအောင်မလားဘာစောင့်ရလဲတောက်တော့လားဒါအရေးကြီးတယ်ဥပုတ်စောင့်ပါလေဆိုရင်ပြောစရာမလိုဥပုတ်တော့စောင့်ပါလေအဲ့ဒီတော့လေးကအရေးကြီးတာအဲ့တော့ ဥပုဒ္ဒောစောင့်ပြီးတော့ညနေအခါကျတော့ပရိလေပြီးယောက်ကြီးနဲ့ဥပုံမစောင့်နဲ့လင်နဲ့သားသမီးတွေအတွက်ထမင်းချက်ကျွေးနေတာမြင်ဘူးကြမလားပဲမြင်ဘူးကြမလားပဲကိုတွေ့လားမြင်ဘူးတာလားအေးအေးကိုပဲဥပုံစောင့်ပြီပဲသူတို့လည်းဒါဗုဒ္ဓဘာသာဝင်တွေပဲသူတို့လည်းဖြစ်တယ်လို့စားကြမှာပေါ့အခုတော့မဟုတ်ဘူးဥပုဒ္ဒေကလေ ပရိလည်းပင်ယောက်ကြီးနဲ့ဥပုံဆောင်ပြီးညနေအခါဥပုံမဆောင်တဲ့လင်းနဲ့သားတွေအတွက်ထမင်းချက်ကျွေးနေတာတော့အမြင်မတော်ရှင်တော်နင့်ခလောက်ရှင်ဟာယရနာထိုက်တယ်ခလောက်ကြီးနဲ့ကြည်ကောင်းရလားအခုလည်းပဲဥပုပ်တဲ့အမျိုးသမီးကပရိလည်းပင်ယောက်ကြီးနဲ့လင်းနဲ့သားတွေအတွက်ထမင်းချက်ကျွေးတာရောကြည်လို့ကောင်းသလားအေးအဲ့ဒါသတိထားကြဖို့အဲ့တော့ကတဲ့ အဲအမျိုးသမီးကလည်းအေးငါဥပုံစောင့်တယ်ဆိုသူတို့လည်းဖြစ်တယ်လို့သားကြလိမ့်မယ်ပေါ့သူတို့လည်းဗုဒ္ဓဘာသာဝင်လူသားတွေပဲရည်ကြီးသောစိတ်ဓာတ်နဲ့အဲ့လိုမဟုတ်သူကလည်းဘယ်နဲ့တော့ငါယူထားတဲ့လင်းငါချက်ကျွေးရမှာငါတာဝန်ငါမွေးထားတဲ့သားသမီးငါချက်ကျွေးရမှာငါတာဝန်အတ္တဘာပါလဲမလီဒီနေရာကျမှတာဝန်ကျင်လိုက်ကြတာအတ္တလေလေအဲ့တော့အိမ်ကကဖို့တုတ်ကလည်းပဲဟေးရှင်မဟာ မင်းဥပုပ်စောင့်တဲ့သွေးတို့များမစောင့်နိုင်လို့သာဓုဗျာသာဓုသာဓုဒါပေမဲ့မင်းဥပုပ်စောင့်ရင်အိမ်ကို ပြန်မလာနဲ့ကျောင်းမှာအိတ်ဘာတော့ဟုတ်မလားအေးအေးအေးအဲ့ဒီလိုကိုပြောရမှာတော့ကြမူးမူးယူယူနဲ့အေးအဲ့ဒါသတိထားရမယ်အဲ့တော့ အိမ်ကကိုရွှေယောက်ျားကလည်းအာမင်းဥပုသ္တရမကလို့ယဟန္တာမှာဖြစ်ချင်းဖြစ်ပြီမင်းငါ့ကိုယူတိုင်းထမင်းကိုချက်ကြွေရမယ်ကွာအတ္တတို့ဘုရားကတော့အနတ္တဟောတာဒါပေမဲ့တို့လူသားတွေကအတ္တသိမ့်များနေကြတယ်မများဘူးလားအေးအဲ့ဒါလေးလည်းသတိထားရအောင်အဲ့တော့အချို့အချို့နှုတ်သီးကောင်းရှာပါတဲ့အမျိုးသမီးများကရန်တွေ့ပဲခံရဘူးတယ်ကိုရောနော် မြောင်မြောင်မပေးနဲ့ကိုရောတို့ယောက်ျားဒီအကြောင်းလဲကိုရောတို့သိပါနည်းနည်းလေးယာတူလေးရှိပစ္စည်းလေးပေါ်လာရင်စမောကဆွဲချင်ကြအတပည့်တော်ကဥပုံဆောင်နေဆိုပြီးတော့ထမင်းချက်မကြွေးရင်နောက်ထပ်ထမင်းချက်အသစ်ခေါ်တင်ထားရင်ကိုရောလူထွက်လာမှန်လားမထွက်နိုင်ပါဘူးဗျာသိခံတော်မူပါအဲ့တော့အဖြေကပေါ်နေပြီဥလသိန်းကြီးကပြောတာ ဥပုသ္တမတွေတဲ့ညနေပရိလက်ပင်ယောက်ျီနဲ့ထမင်းချက်ကြွေတာဘာကြောင့်လဲဒေါကြောဘာကြောင့်လဲဟွန်းအင်းအင်းအင်းကလေးတို့ရေပုံမြင်လေးရတော့ဒါပါပဲကွယ်အဲ့တော့ဗုဒ္ဓဘာသာတွေကအယုကိုအရွက်မဖုံးညပါစေနဲ့ ကိုဘာသာကိုသာသနာကိုရှောက်ရှောက်ကြထိမ့်သိညာကိုလူမျိုးရဲ့ယဉ်ကျေးမှုတွေထိမ့်သိညာဂိုက်ရှိသောအာလုံးတတဝါအာလုံးတတဝါအနာခံပမအနာခံပမပြောရာရာကငြိမ့်ပါစေပြောရာရာကငြိမ့်ပါစေဘာလို့ထားဆိုရာဂငြိမ်းချောင်းရှင်ပြောရှောင်းမြတ်ကောင်းသိက္ခာကျင့်မလေး ဘာကိုရှောင်ရမှာပါဇာရှော်ယုံနဲ့သီလလုံမလားပျော်ပါမှုဝတ်စားရှင်ရမှုတွေဘာလို့ရမလဲရှောင်ငေါရှောင်ရရလားလို့အိုင်မမေးရဲပါဘူးယူတို့ဘာသာယူတို့ပဲကြည်ကြပြီတော့ဒီတော့နိုင်ငံညာမပြောနဲ့ဗမာပြည်မှာတောင်မဟာမြတ်မုနိရွှေတကွန်ရွှေဆက်တော့အေးကြိုက်ထီယမြန်မာပြည်အဓိကရ တကိုးကြီးဖရာတွေဖူးကြတဲ့မြန်မာသမီးပြိုများမှာဘောင်းမီလက်တို့ဘောင်းမီလက်ရှိစကတ်ရှေပြဲနဲ့နောက်ွဲဝတ်နေကြတယ်အဲ့တော့စင်စင်စားစားလဲလှုပ်ပေါ့နောက်ွဲကြီးတွေဝတ်ပြီးတော့ဖရာမြန်ကုန်းဥချနေတော့ခွေးကနေပေါင်ပုံထောပါသုံးနဲ့မရင်တော့ပြီးပြီ အမျိုးဘာသာသာသနာယဉ်ကျေးမှုလည်းပြန်ပြီးတော့ထောက်ကြအောင်အဲ့ဒါဂျပန်မှာတုန်းကဒီတရားဟောခဲ့ရတယ်ဘုံဘုံကလည်းသိတဲ့အတိုင်းတပြည့်တော့အိုဘာစတေးတွေနဲ့ဟာငါသိလို့ဟောတာနင်တို့ကြွကြွအိမ်နဲ့ဆိုမြန်မာဟိုဟောသာလာခဲ့အိမ်လာတဲ့လဲငါကာကြရှိတာကပြုတ်ပြီးတော့ပြီးရောဘောလို့နင်တို့ပြီးမှမတုံးလုံးချွတ်သွားသွားလို့ပြောခဲ့ရသေးတယ်အေးအဲ့ဒါတွေလည်းသတိထားကြဗျာအဲ့တော့ဘုန်းကြီးတို့တရားတော်မှာများ ရှေ့ဆောင်လမ်းပြမရှိလို့မားတယ်ဆိုထားအခုဘုန်းကြီးသီလရှင်ဟာဘာသာရေးရှေ့ဆောင်နေလမ်းပြတွေပဲမဟုတ်ဘူးလားအေးအဲ့ဒါတို့ဘုန်းကြီးဆိုတာကိုရင်ဥစဉ်အောက်ကသင်္မှန်ဝတ်တဲ့အခါဘဏ္ဍထကာထာရတော့ပြောဗျာကဲရေတောက်ပြီးတော့စောင့်မယ်ဗျာ အေးမနေ့ကပြောခဲ့သလိုနော်အမျိုးသမီးများသင်္ကန်းမို့ကောင်းလို့မဖြစ်နိုင်တာထားဘုရားဘာသာ အမျိုးသားမှန်ရင် ကိုရင်တော့မဟုတ်ခဲ့ကြဘူးလားသင်္ကန်းအဝါနဲ့ထိုးပြန်ခဲ့တာသိကြပါလားအေးကိုခုနှစ်ထပ်ဗျာသင်မိုင်ဘယ်နှထပ်လဲဧကတိပါယုံလိုက်ရင်ဘယ်နှထပ်တော့ ဟာဒါတကူတော့တက်သွားပြီဗမာပြည်ကလူတွေမှောင်ဖြင်းနေတာတယောက်မှမရှိဘူးဗျာဒါတော့တော်သွားပြီအဲ့ဒါကိုတာအဲ့တော့ကိုကိကအမျိုးသမီးတွေရှေ့ကလက်တလွာတဲ့နောက်ကလက်တလွာတဲ့ရှေ့ကလည်းပြဲနောက်ကလည်းကွဲတကူလုံးလည်းခွဲစိတ်ထားတာဘာမှမကြံတော့ဘူးမင်းတို့သင့်တော်ပါမလားအဲကာမစည်းဖွင့်နေကြတာလားလို့သူများမေးလိုက်မယ်ဘုန်းကြီးတို့ကတော့မမေးပါဘူးအေးအဲ့ဒါသတိထားနောက်တကူ အမျိုးသမီးများရဲ့ခေါင်းဆောင်သီလရှင်သီလရှင်တို့ရဲ့အပေါ်ပိုင်းမှာတွင်းကချွေးကအင်ကြီးပြမဲကအင်ကြီးလက်ရှိသူတို့မှာအင်ကြီးလက်တော်မရှိဘူးကြိုက်ကြီးကိုယုံဘဏ္ဍထတော်ခေါင်းထဲမှာခြုံလိုက်ရင်ငါတာဗျဟာအာချိတ်ကလေးတွေကျဲသေးလေးတွေများတွေ့တာပိတ်ပိတ်သက်သက်လုံလုံခြုံခြုံအေးယနေ့ခေတ်အမျိုးသမီးတွေကရှေ့ကဟမ်ကြည့်ရင်နောက်ဒိုးရပေါက်နောက်ကကြည့်ရင်လည်းရှေ့ဒိုးရပေါက်မြင်တယ်ဗျာ ရင်လေးတွေခြိုက်ထားတာသိမ့်မများဘူးချက်ရောက်နေဘုန်းကြီးများစွန့်ကားရတော့မျက်စိမိတ်ကခါရမယ်ပုံမျိုးပေါ်နေပြီဒီတဲ့အနာနာကကပ္ပိယကြောကြောနိုင်လို့လူမျိုးဆိုရင်မလွယ်ဘူးလက်ပရိလွန်သွားရင်ခွဲတာဝန်မယူတို့တက္ကရာမကြီးအဲ့ဒီဟာလေးတွေလည်းအထူးသတိရှိကြဦးနော် ဘာသာနဲ့ယဉ်ကျေးမှုဆိုတာရှိတယ်အဲ့ဒီယဉ်ကျေးမှုဘာသာ လူမျိုးမစိတ်လုံးညပါစေနဲ့။ကိုက်ရှိသောအာလုံးသတ္တဝါအာလုံးသတ္တဝါအနာကံပမအနာကံပမမြင့်ယာမာနငြိမ်ပါစေမြင့်ယာမာနငြိမ်ပါစေဘာလို့တာလဲသို့မာနငြိမ်ရောက်မာနငြိမ်ရောက်မြင့်ယာရှောင်းမြင့်ယာ မြတ်ကောင်းသိက္ခာကျင့်မလေမြတ်ကောင်းသိက္ခာကျင့်မလေဘာကိုရှောင်ရမလဲမြင်သောနေရာမြတ်သောနေရာရှောင်ရမယ်တဲ့အဲ့ဒါတော့တို့နိုင်ငံညာတော့သူပြောကြမလို့အလုံးကိုကြီးကိုကြီးကားနေနဲ့သွားရဗမာပြည်ကြတော့ကကျောင်းသားကျောင်းသူများအေးဘာသာရေးခေါင်းဆောင်ဖြစ်တဲ့ဘုန်းကြီးတိလက်ရှင်တွေရှိတဲ့အခါမှာ အဲဘိုင်းစကယ်ဆိုင်ကပေါ်ကရှင်းပြဖို့ကောင်းတာပေါ့ဘာဖြစ်လို့လဲဘိုင်းစကယ်ဆိုင်ကပေါ်ကရှင်းရတာဘလောက်မှမကြပါဘူးအေးခြေတော်ကလေးလွှဲချလိုက်တာတမနစ်တောင်မကြစက္ကန့်ပိုင်းပဲရှိတယ်အေးအဲ့ဒါအခုကဘုန်းကြီးတွေကိုနောက်ကနေပြီးတော့ဖဲလစ်တီးပြီးတော့ချဲလင်းခေါ်နေတယ်ကလင်းကလင်းအေးဘုန်းကြီးဖဲရင်ဖဲမဖဲရင်တကူလုံးတိုက်ပြမယ် မိဘများကဟဲ့သားတို့သမီးတို့ယဟန်သီလရှင်ဆိုတာထို့ဘာသာရေးခေါင်းဆောင်နေတွေ့ကြုံတဲ့အခါကာလသဘိယဆိုင်ကဲယဆိုင်မမောကဆင်းညအလေးပြုကြအခွင့်သာမဲ့တွင်လက်အုပ်ချီဥချကြလို့ဘယ်မိဘကမြန်ပြောဘူးပါသလဲကဲကြီးကာရဝနိဝါဒတရားတွေပျက်စီးနေကြပြီ မင်္ဂလာတရားတွေပျက်စီးနေကြပြီအဲ့တော့တဲ့ ရှေးတုန်းကပုံပြင်မဟုတ်တဲ့တကက်ဖြစ်ရတပုတ်ပြောပြခါရဲမြောက်ရဲရှင်းရဲဒီအကောင်သုံးခုတိရပင်ကိုမိပြုတ်ပြီးတော့နေကြတနေ့ကျတော့အတွေးပေါက်လာဟေ့တို့တရားလဲလို့ငှက်တောင်းညိုနေဖို့တော့မသင့်တော်ဘူးသက်သိခါကုံဝါကြီးမားတဲ့ပုဂ္ဂိုလ်ဒီပေါ်လေးစားသမှု နေခြင်းပြုမှတော်မယ်တနေ့ကျတော့အဲ့ဒီသုံးကောင်စီဝေးထိုင်ကြပါ ကိုင်းအဆွေတော်ရှင်ပြောပါသင်ရောက်စားကဒီသစ်ပင်ဘယ်ချိန်နေမှရောက်နေတလဲတဲ့အဲ့တော့ရှင်ကအဆွေတော်တို့ကျွန်ုပ်ဒီနေရာရောက်စားကဒီသစ်ပင်ဒီကျွန်ုပ်ရဲ့ဖိုက်အောက်ချိန်နေမှပဲရှိပါသေးတယ်တဲ့ကိုင်းဆွေတော်မြောက်ပြောပါအောင်အိုးရှင်တဲ့ခါတို့ကျွန်ုပ်ဒီနေရာရောက်စားကာလာတုန်းကဒီသစ်ပင်ဟာ ကျွန်ုပ်ဖင်ထိုင်ပြီးတော့သူ့ရဲ့အရွက်အညွန့်အဖုပ္ပရေလေးတွေစားတဲ့အဆင့်လောက်ပဲရှိပါတယ် ပရိသတ်ရင်ရှင်နဲ့မြောက်ဘသူကအသက်ကြီးတော့ရှင်နဲ့မြောက်ဘသူကအသက်ကြီးတော့ဘသူကအသက်ကြီးတော့မလီနော်ငါအေးအဲ့ကြတော့မှအဆွေတော်ခါပြောပါအောင်ဆိုတော့ရှင်နဲ့မြောက်တို့ကျွန်ုပ်ရောက်စားကဒီနေရာဒီသစ်ပင်လုံးဝမရှိသေးဘူး ကျွန်တော်ဟိုဒီကအသီးနှံစားလို့မစင်ကျင်ကြီးမြန်စွန့်မြစ်တဲ့ဖြင့်အဲ့ဒီရဲ့မျိုးကြီးကပေါက်လာတဲ့အသင်ဖြစ်အပင်ဖြစ်ပါတယ်အဲ့တော့ရှင်ရဲ့မြောက်ရဲ့ခါရဲ့ဘသူ အသက်အကြီးဆုံးတော့အေးအဲ့ဒီကြတော့မှရှင်နဲ့မြောက်တို့ကဂိုက်ရွှေတော်ခါကျွန်ုပ်တို့တဲ့သင်ဒီအကောင်သေးပေမဲ့အဲအသက်သိက္ခာခုံဝါကြီးမားတဲ့တွေ့တာရောသင်ရဲ့အဆုံးအမကိုခဏိကစ၍ကျွန်ုပ်တို့တသဝေမတိုင်း ရိုးသေးကိုင်းဆိုင်စွာနဲ့လိုက်နာကျင့်သုံးရပါမယ်အဲ့ဒီလိုဆိုပြီးတော့ခါရဲ့အဆုံးအမနဲ့နေလာလိုက်ကြတာတတအားလျောစွာနေဘဝဇတ်တော်ပေါင်းတဲ့အခါခါသည်ဖရာအလောင်းရှင်သည်ရှင်မောက္ကလအလောင်းမြောက်သည်ရှင်သာရိပုတ္တရာအလောင်းဒါကြောင့်အလောင်းတော်ကြီးများဟာတရိษံဘဝဖြစ်ရပေမဲ့လို့ခါရဟဝနိဝါဒတရားအလေးမထားရဘူးလား အဲ့ဒါကြောင့်ဘုန်းကြီးတို့ဒကာရမတို့လည်းအဲ့ဒါကိုဂယုစာရေးပြီးတော့ဂါရဝနိဝါဒတရားလေးစားကြပါဟုတ်ပါလားယာတုရှိခြင်းဂုဏ်အာနာတပညာရုပ်ရည်ယူပက အချမ်းရာဒါကိုမိပြီးတော့မာနတက်ကြမယ်ဆိုရင်မယုံမသိမျိုးယုတ်ချေရိုးသေးမျိုးမြတ်သေးတဲ့ဟောမယုံမသိရိုးသေးအဲအဲ့ဒါလဲဇာလန်းတပုတ်ပဲတကယ်ဖြစ်ရ ရှင်းတော့ကအတ္တကမင်းကြီးနဲ့ဥပရိဒေဝီတဲ့မင်းမိဖုရားပေါ့အဲ့တော့ဥပရိဒေဝီကအရွယ်ငယ်တော်လည်းပဲတဲ့ရုပ်ရည်ကလည်းလှအရှင်တားကလည်းဘယောကရင်အဘယင်ကတော့အဲ့ဒါကြောင့်မူကြီးမယသေနာပတိသတ္တိခဂုံဝါကြီးမားတဲ့ပုဂ္ဂိုလ်တွေမတန်တဆမအမယမာနနဲ့ဆက်ဆံတယ် အဲမာနနဲ့ဆက်ဆံတော့သူလည်းသေမျိုးဓမ္မရာမဟုတ်သေရွာလာသွားတော့ဟောမယုံမသေးမျိုးယုတ်ချေဆိုတဲ့ဥပရိယနောက်ချီဘုံကြီးထဲမှာနောက်ချီဘိုးမကြီးသွားဖြစ်တယ်ဘယ်မှာပါသွားဖြစ်တို့မြန်မာစာကတော့ဖြင့်အဘရင်နေပါရင်နတ်ရွာဆန်းကံတော်ကုံညတဲ့အခုဘယ်ရွာဆန်းနေနောက်ချီဘုံရွာဆန်းနေပါလား မှန်ရဲ့လားအဲ့တော့တို့ဘုန်းကြီးတွေလည်းပဲဘုန်းကြီးတွေသေတော့ဘယ်နဲ့ခေါ်တော့อืมပြန်တော်မူရင်တော်တာပေါ့ရှိုးတော်မူရင်တော့ဒုက္ခပဲဟမ်ဘယ်ရင်နတ်တိုက်တိုက်ရရရတဘဝတာလေးရစားတာမှုအရာ လူတွေလမ်းလွဲအောင်လုပ်နေရင်မနေ့ကပြောခဲ့ပြီဗျာเจ้าငကနဲ့เจ้าဘုန်းကြီးဘယ်မှာပါဖြစ်အိမ်နာတဲ့မှာလောင်းဖြစ်ကုန်ရတဲ့နော်ဟေးတို့တကားဓမ္မတွေလည်းပဲ အေးသာသနာပြုနည်းမဟုတ်တဲ့အေးဘေရင်နတ်တိုက်ထိုက်ရဲ့ယရိယာသိတိတင်ဒါတွေနဲ့ရှကာရဲဘုန်းကြီးတွေလုံနေတာဒကာရမတွေကဝိုင်းဝန်းအားပေးရင်အေးအစိတ်ပင်ရေလောင်းတယ်လို့နတ်ယူကိုဘုံတိမြောက်ပြီးတော့အလုံးအပေရောက်ကုန်ရလိမ့်မယ်ဗျာမှန်ရလားအဲ့ဒါတတိတာဓမ္မဝတာဓမ္မဝတာလေးနဲ့သွားပြီးတော့မတွေးကြပါနဲ့ အရှိကြည့်ပြီးတော့မှန်ကန်တိကျစွာရှိကြဖို့ဒီနေရာမှာလည်းပဲဝတ္ထုလေးတစ်ပုဒ်ပြောပြပါမယ်ရှေးတုန်းကသီလရှိတဲ့ယဟန်တပါတောရတောင်ကျွဲဂူထဲမှာတရားကျင့်သုံးပွားများပြီးနေပါတယ်သားမိနှစ်ယောက်အဲသားမိနှစ်ယောက်ကလည်းပဲဒီကိုယ်တော်လေးကိုသားဟူသောစိတ်ဓာတ်နဲ့ တကယ်တမ်းလိုလားနှစ်ချိုက်စွာနဲ့ကြွေးမြူပြုစုနေပါတယ်အဲ့လိုပြုစုနေတဲ့အချိန်ကကာလကြတော့ထိုယဟန်ကတောင်ကောင်းထဲမှာနေတယ်အဲ့ဒီတောင်ကောင်းကိုစောင့်နေတဲ့သို့မဟုတ်တောင်ကောင်းမှာနေတဲ့နတ်ကမိစ္ဆာနတ်ဘာနတ်လဲမိစ္ဆာနတ်ဖြစ်လေတော့ဒီသီလရှိယဟန်ဝင်ထွက်သွားလိုက်သူမနေနိုင်ဘူးအောက်ရှင်းရှင်းပြရတော့ဒေါသဖြစ်လာ ဒေါသဖြစ်လာတော့ဒီကိုတော့ပြေးအောင်လုံးမပဲအဲ့ဒီလိုသူ့ကိုအပြစ်ရှာမယ်လို့တော့ကိုတော်ကသီလရှိတော့လေဘာမှလုပ်လို့မရဘူးသီလရှိတော့တို့တရားဓမ္မတွေသတိထားပါဘယ်နဲ့နတ်အလဟတကြောက်နေရမှာတော့အခုကြည်သာသီလရှိတဲ့ကိုတော်ကိုနတ်ကဘာလုပ်နိုင်တယ်လဲအဲကိုတော်လဲကိုတော်သီလပေါ့တို့လူဟုတ်ကြောင့်လဲလူဟုတ်ကြောင့်သီလငါးပါးသီလသာမြဲပါစေ။ ဘာနှကမှမလုပ်နိုင်ဘူးဆိုတာကိုတတ္တိရှိကြသားမှာအခုတော့ကိုကငါးပါးသီလမှမလုပ်တော့ဟိုနတ်တရားဟိုဟာတရားဒါတရားဆိုတော့သွားပြီအဲ့ဒီလူဟာနိုးပရိမ့်မဲ့ဒီအိမ်မှာနတ်ကျင်မှာဘုရားကျင်မှာကျင်လိုက်တော့နတ်တွေရှုပ်ပွေးနေရင်ဒီအိမ်ကလူဟာဧကနာအချို့မကြဘူးဆိုတာမပြောဘဲနဲ့သိပါတယ်ပြိဿဘာသာရေးကိုလည်းပဲတတိထားကြအောင်ကိုင်းရှိတယ်အဲ့တော့နတ်ကလည်းမလုံရမချင်တ်ဘူး တယောက်ယောက်တော့ထိခိုက်အောင်လုပ်မှာသင်းကိုမလုပ်နိုင်ရင်သင်းကိုဆွံ့ဝပြုနေတဲ့ဒကမာကြီးကိုငါတစုံတစ်ခုဖြစ်အောင်လုပ်မယ်ဆိုတော့ဒကမာကြီးကလည်းစေရနာမန္တရာမှန်ဗျာအဲ့တော့နတ်ကမကောင်းမှု ပြုလုပ်လို့ရသေးသလားမရပါဘူး gain ကိုသီလကိုပါမှန်ရလားအေးအဲ့ဒီကြတော့မှမကျေနပ်ဘူးတကူတော့မလို့ရမနေနိုင်ဘူးပြုတ်လို့ကိုပြုတ်လို့မယ်ဆိုပြီးကြည့်လိုက်တော့အဲ့ဒီဒကမာကြီးရဲ့သားကတော့ဆိုးပေဗျာ အေးဆုံးပြီဆိုတော့ဘာပဲဖြစ်ဖြစ်ဒီကလေးကိုငါဖမ်းသားမယ်လက်သက်ထိတ်လက်ထိတ်နာဆိုသလိုအဲ့ဒါဒီဒကမာကြီးနဲ့ဒီကိုတော့ထိခိုက်စေပေါ့အဲ့ဒါနဲ့ဘာမှကိုချင်းမရှိတဲ့ဆုံးပေကိုနတ်ကဝင်ဘူးမျက်လုံးကြီးပြုပစာကြီးပြဲရှားကြီးတွဲလဲဂုခဲနဲ့နေရအဲ့လိုနေတဲ့အချိန်ကာလကြတော့မှဒကမာကြီးကအလိုငါသားဘာဖြစ်ပါလင်းလို့သွားပြီးတော့ပွေ့ဖက်လိုက်ဘာဖြစ်ရမလဲနင်းသားငါလှုပ်တာ ခုနကယဟန်နေတဲ့ဂူမှာစောင့်ကြနေတဲ့မိစ္ဆာနတ်ကအဲ့ဒါလို့ပြောပြနင်သားငါလှုပ်ထားတာအဲ့တော့နင်သားယောဂပျောက်ခြင်းတယ်ဆိုရင်နေအိမ်မှာနေတိုင်းလာဆွန်းစားတဲ့ကိုတော်ရှေးတမျိုးမျိုးနဲ့ပါဇာတဲထက်ခိုင်းလိုက်ဒါလို့ဆိုပျောက်လိမ့်ဟင်ဟင်ကျုပ်မလုံနိုင် မလုံနိုင်ဘူးအဲအဲ့ဒီလိုလုံရင်ကျုပ်ကိုတော့ရှေးကုတယ်ဆိုပြီးတော့သီလပြက်လိုက် ကျုပ်သားသိရင်သိပဲချေကျုပ်ကိုတော့သီလပြတ်မခံနဲ့အဲ့ဒီမှာနတ်ကတကတရစ်လျှော့လိုက်ဒါလို့ဆိုရင်သက်အိမ်ကနွယ်ကျိုးကိုသင်ဖုံးကြီးလက်နဲ့အဲ့ဒီကလေးပါဇက်ထဲထည့်လိုက်ပါဟင်းဒါလဲရှိကူတာပဲကျုပ်အတွက်ကြာရောက်ကျုပ်သားသိရင်သိပဲချေကျုပ်ကိုတော့သီလအပြတ်မခံနိုင်ဘူးအေးအဲ့လိုနဲ့နောက်ဆုံးကြတော့မှကိုင်းကိုင်းဒါလို့ဆိုရင်နဲ့သက်အိမ်လာတဲ့သီလရှိယဟန်ရဲ့ ခြေထောက်ကိုဆဲပြီးတော့အဲ့ဒီခြေစည်းရည်နဲ့ကလေးကိုလောင်းလိုက်ပါအေးဒါကတော့ငါဘုန်းကြီးကလှုပ်တာမဟုတ်ဘူးငါဘာငါလှုပ်တာဆိုပြီးဓကမာကြီးကအဲ့ဒါလိုပြုတ်လှုပ်လိုက်တော့ဟောခုနကနတ်ထွက်သွားရောဗျာနတ်ထွက်သွားတော့ကိုရောလဲဆွန်ပုံပေးပြီးတော့ကြောက်ကူပြန်သွားတဲ့အခါဟိုကဟဲ့တီလေချောင်းဦးစင်းတီလေချောင်းကိုတော့ဘာလဲနတ်ကဲငါဘာလို့လို့လဲဩသင်လှုပ်တာ သင်မသိဘူးလားခဏသင်ဆွန်အမရဲ့သားငါပူးတဲ့အခါမှာ သင်ရဲ့ခြေထောက်ရည်နဲ့ဆေးပြီးပက်တာဟာဒါသင်သီလပြတ်တာပေါ့ဟဲ့နတ်ဆုပ်နတ်လိမ်ဟင်နတ်မိုက်နတ်ဆိုးနတ်ကြဘူးနတ်တေလေးနတ်သခိုးငါလောက်တာမဟုတ်ဘူးအဲ့ဒါဓမ္မကြီးသူ့ဘာတဲ့လောက်တာငါဘာမှမဆိုင်ဘူးငါသီလမပြတ်ဘူးဒီတော့အသွင်းမတူအိမ်သူမဖြစ်ဆိုတာလို့ဒင်းနဲ့ငါကိုချင်းမတူရင်ဒင်းဒီမှာမနေနဲ့တော့လို့နေထုတ်လိုက်တာဘာပြောကောင်းမလို့ဗျာထွက်ပြေးရရှာ။ကင်မနဲ့ အဲ့ဒါကြောင့်ဒုဒကာဒကမတွေကကိုယဟန်တန်ဃာတွေအကယ်၍တစုံတကူသောကိုချင်းသိက္ခာနဲ့ပတ်သက်ပြီးပျက်စီးမယ်ဆိုရင်တော့ဝဲဝုံထိမ့်သိမ့်ရမှာပါမှန်ရလားအခုတော့ဒုဒကဒကမဒီကူကအမလင်သိတိတင်ပေးပါအောင်ဘာလုပ်ပေးပါအောင်ညာလုပ်ပေးပါအောင်ဆိုတော့ရောရင်လိုက်ဘာသာရင်လိုက်နဲ့ ကိုယ်သာသနာကိုဒုဒကာဒကမတွေကိုယ်တိုင်ဖြည့်ဆည်းနေတတ်ကြတယ်ဗျာအဲ့ဒါအထုတတိရှိဖို့လိုပါတယ်မှန်ရလားမှန်ပါဘူးအေးဘသူမမြင်ပေမဲ့ကိုယ်အကြောင်းကိုသိပါတယ်ကိုယ်အကြောင်းခေါင်းအသိဆုံးပါမှန်ရလားအေးအဲ့ဒါလေးတွေသတိထားဒါကြောင့်ဓမ္မဝတဏ္ဍာအနေနဲ့တော့မြတ်စွာဘုရားကမလုံးနဲ့ကိုသီလကိုခိုင်မာမလို့လို့ကိုမိမိသူတစ်ပါးနှစ်ဦးသားတို့ရာသီလတွေဒီအောင် တမာတိတွေတည်အောင်ပညာတွေတည်အောင်ပြုပါမှာဘာသာသနာပြုလဲဗုဒ္ဓသာသနာပြုမှန်ရလားအေးဒါကြောင့်သွေးနဲ့ရေးတဲ့သာသနာလွန်ခဲ့သော အနှစ်20ကျော်30ခန်းကဘုန်းကြီးတို့ဟောခဲ့ပြီဒါကြောင့်ဆိုသာသနာဆိုတာသာသနာဆိုတာအဆုံးအမစကားပါအဆုံးအမစကားပါအမေဆုံးမတော့အမေဆုံး အမေသာသနာအဖေဆုံးမရင် အဖေသာသနာဖယားဆုံးမတော့ဖယားသာသနာသီလသမာဓိပညာ တကယ်သာသနာပြုဆိုတာမိမိသူတစ်ပါးနှစ်ဦးသားတို့သီလတည်အောင်လို့အခုဘုန်းကြီးတို့ပြောပြီးငါးပါးသီလနဲ့မကျေနပ်နဲ့လေးရက်တည်းဟလားရှိရက်တည်းလာပြီးလာခွဲတလလေးရက်တော့ပြင်ဥပုံစောင့်ရတန်နိုင်၁၀ပါးသီလအထိစောင့်ရမှန်ရလားအဲ့ဒီတဲ့တန်နိုင်ရင်သီလရှင်ဆိုရင်ဘယ်နှပါးသီလ83ပါးကိုရင်ဆိုရင်ဘယ်နှပါးသီလယဟန်ဆိုရင် အေးအဲ့ဒါလို့သီလတွေခိုင်မာအောင် စံဖိမ့်မှာတကယ်သီလသာသနာသမာဓိသာသနာပညာသာသနာ ပြုရာရောက်ပါမယ်ဟိုနေရာဘုရားလေးတဲ့ဒီနေရာဘလားဘုရားလေးတဲ့ပေးရင်နဲ့အမိပေးလောက်ကျင်တာတွေရှောက်လုံးနေရင်တော့သာသနာပြုတာလားသာသနာဖြတ်တာလားအဲ့ဒီဖြတ်တာကို အားပေးနေကြရင်တော့တို့ဓမ္မတွေအားလုံးသွားမယ်ဗျာမှန်ရဲ့လား ဒါတွေလည်းလေးလင်းနက်နက်ဆိုပြီးတော့စဉ်းစားရနော်အဲ့ဒီတိတ်ခွေတွေကဘုန်းကြီးတို့အမေရိကန်အင်္ဂလန်ဂျပန်ကနေဒါအထိအဲ့ဒီတိတ်ခွေတွေပြန့်နှံ့နေပါတယ်အဲ့ဒါဘုန်းကြီးတို့အမေရိကန်ဂျပန်ကပင့်တယ်မြင်ဘူးပါဘူးခေါင်းကအတန်ကြားလို့ဆိုပြီးတော့သာသနာပြုဖို့ရပင့်အခုလည်းပဲဩစတြေးလျပင့်တဲ့ဥနန္ဒီယာမြင်ဘူးပါဘူးဥရစိန်မမြင်ဘူးပါဘူးဒါပေမဲ့ဥရစိန်ဟာဘုန်းကြီးတို့ရဲ့ဇာတိချက်ကျွေးနဲ့သူ့ရဲ့ဇာတိချက်ကျွေးဟာ အဲနှစ်မိုင်ဝန်းကျင်ခန့်မြသာဝေပါတယ်။နေမြေချင်းလည်းစပြီးတော့မှအကြောင်းညီညွတ်လို့ရောက်လာကြခြင်းဖြစ်ပါတယ်။ဟုတ်ပလား။မပြောနဲ့မရော့နဲ့တို့ဘုရားကအလေးဘက်ကသာတင်းထားရမယ်လို့ဆိုပါတယ်။အေးအဲ့ဒါကြောင့်လူတယောက်တရားဓမ္မပွားများအထုတ်ချင်းအောင်ပြောရင်ဖယားအဆူပေါင်းများစွာတဲတာထက်သာပါတယ်ပြိတ္တာ။ဘာကြောင့်လို့ဖယားတဲတယ်ဆိုတာကခုနကပြောသလို အေးတို့ဘုန်းကြီးဟာငါကိုเจ้าနဲ့ကိုဖရာအတွက်အလသမားကဘလောက်ပယံငါဘလောက်ဆိုပေးနေအဲ့ဒီကြောင့်မနေကောင်းတော့အဲ့ဒီဖရာဘယ်ဘုန်းကြီးမှမဖူးကောင်းပါဘူးပြိတလောက်အထိတို့ဝီနည်းကတင်းကြတာကိုတို့လူတွေကသာသနာပြုတယ်သာသနာပြုတယ်ဆိုရင်ဖရာကြောတာခိုင်းကြတော့ဟုတ်ပလားအေးအဲ့ဒါတွေဒီအမနာအရေးကြီးတာကိုသတိထား၍ဆိုအာလုံးတတဝအာလုံးတတဝအနာဂံပမအနာဂံ မြင့်ရမာနငြိမ့်ပါစေမာနာငြိမ့်ရောက်မြင့်ရရှာမြတ်ကောင်းသိခါကျင့်မလေဤသို့အဖြစ်မေတ္တာပြဋ္ဌာန်းသည့်မေတ္တာပြဋ္ဌာန်းသည့်ရှင်းပါသီလကိုဘဏ္ဍပါသီလ အေးဒါကြောင့်လူတွေစောင့်ထိန်နိုင်တာဘယ်နှမျိုး၅ပါးတစ်မျိုး၈ပါးသီလတစ်မျိုး၁၀ပါးသီလတစ်မျိုးရှိ၉ပါးမရှိစကောင်းပါ။ဘာကြောင့်လို့မေတ္တာဟာပွားရမဲ့လုပ်ငန်းမေတ္တာဟာသီလလို့သိက္ခာပုဒ်တစ်ခုနေအပြင်မဆောက်တည်သင့်ပါဘူး။ အကယ်၍စောင့်တည်တဲ့နဲ့ဆိုရင်၅ပါးနဲ့မေတ္တာပေါင်း6ပါးသီလလို့ဆိုရမှာ။ကိုင်းဒီမှာဆိုတာရဘူးသလား။ကိုင်းပြောဆိုဘူးသလား။ပြီးတော့7ပါးသီလကိုမေတ္တာနဲ့ပေါင်း17ပါးသီလလို့ဆိုရမယ်။ဒါလိုရောဆိုကြသလား။အသီလခြင်းသီလဘယ်နှပါး83မေတ္တာပေါင်းပြီး84ပါးလို့ဆိုရမယ်။ဆိုရောဆိုကြသလား။ကိုရင်းသီလဘယ်နှပါး 139ပါးမေတ္တာပေါင်း120သီလလို့ဆိုကြသလားယဟန်များဘဏ္ဍပါမေတ္တာထပ်ပြီး128ပါးလို့ဆိုကြသလားဒါဖြင့်ဘုန်းကြီးသီလရှင်ကိုရင်ကဥစဉ်ကမေတ္တာမပွားရတော့ဘူးလားမေတ္တာမပွားရတော့ဘူးလားမေတ္တာပွားရင်အဲ့ဒီဘုန်းကြီးသီလရှင်တွေရဲ့သီလကိုလည်းမေတ္တာပါပေါင်းပြီးတော့ထည့်ရမယ်ဒီလိုတော့မထည့်ပါပဲနဲ့ရှစ်ပါးကြမှာဂကြီးကြောင်နဲ့မေတ္တာကြီးထည့်တာတော့မသင့်တော့ပါ အဲ့တော့၅ပါးကိုဆောက်တည်ရင်လည်းမေတ္တာပွားပါ၈ပါးဆောက်တည်ရင်လည်းမေတ္တာပွားပါ၁၀ပါးဆောက်တည်ရင်လည်းမေတ္တာပွားပါပြီးတော့သီလရှင်များလည်းဟေးမေတ္တာပွားကိုရင်များလည်းပူလို့တောင်ပွားရဘာကြောင့်လို့တို့ကသူတစ်ပါးရဲ့လှူဒါန်းတဲ့ကြောင်းနေသင်္ကန်းနေအလူခံစားတယ်ဆိုတော့အဲ့ဒီပုံကိုယ်လေးပေါ့မေတ္တာပွားကိုပွားရတယ်ပြိတ္တာ အေးဒါလေးတွေလဲဂိုင်းစရာတွေကဘာမှမဟုတ်ဟိုပြောဒီပြောနေတို့လူတွေကကိုပါသီလကိုပါသီလလို့မပြုသင့်ပါဘူးအပညာတမိပညာတဘုရားမဟောတာကိုလောက်ရင်လည်းငရဲကြီးဒါဖြင့်နဝင်ကသမန္နာကတာလို့မဆိုဘူးလားဆိုတယ်လေဆိုပေမဲ့သီလလို့မဆိုဘူးအဲ့တော့သီလတစ်ချိန်မေတ္တာတစ်ခါပွားလိုက်အခုသီလ၈ပါးဆိုတော့မေတ္တာဘယ်နှခါပွားတော့ဓမ္မပွားတာပါ အကားတိုင်းတို့သူတော်ကောင်းတွေကဘုန်းကြီးချဖို့လည်းဒါမေတ္တာသောဝိနာစိတာသာသပပနာဘုလေတိပရိတဝဝိရဏသမာရိယာမိဘာပြောလို့ပြောမှလည်းမသိဘူး။ဂိုင်မေတ္တာသာဝိနာစိတာသာသပနာဘုလေတိဘာပြောတာ။ပြောပါပြန့်နှံ့၍ဖြန့်ကျက်၍ gain ဘာမှလည်းမသိဘူး ဝိဟရဏသမာရိယာမိဖြန့်ကျက်၍နေခြင်းကိုစောင့်တည်ပါဤလိုလောက်ထားတာအဲ့တော့ဝိဟရာမိမေတ္တာဖြင့်ဖြန့်ကျက်၍နေပါမယ်ဆိုရင်တော်သေးတယ်ဖြန့်ကျက်၍နေခြင်းဆိုတဲ့သိက္ခာပုစောင့်တည်ပါဤဆိုရင်သိမ့်မှားသွားပြီဘုရားမဟောတဲ့ဟာလောက်တာဒါကိုပြောတာမေတ္တာမပွားရဘူးလို့မပြောဘူးဘုန်းကြီးတို့ကငါးပါးသီလဆိုရင်လည်းမေတ္တာပွား၈ပါးဆိုရင်လည်း၁၀ပါးဆိုရင်လည်းသီလရှင်များလည်း ကိုရင်များလည်းယဟန်များလည်းအားလုံးပွားရမှာပါအခုတော့တို့လူတွေသူများတဲ့နာရဖြားတာပြီးရော ကိုပါသီလားကိုပါသီလားဆိုတာစဉ်းစားကြာရင်လှုပ်ရှင်ရတယ်လို့အကုန်လုံးဘယုတ်ဘရဲ့ဖြစ်ကုန်တော့မယ်အဲ့ဒါနဲ့ပတ်သက်၍တတ်တတ်လွတ်သားတာအေးသတ္တလွတ်စားတယ်ဆိုတာတစ်အညီနတ်မခန္ဓာရင်သတ္တလွတ်စားနှစ်အသာဓာတ်နဲ့မတက်ရင်သတ္တလွတ်စားသုံး သုတ်တန်တူရင်တောရနေရင်တတ္တလွတ်စာလေးပိုက်ဆံကုံမှန်ဆိုရင်တတ္တလွတ်စာဟောဒီ၄မျိုးပဲရှိဒါအမှန်ပြောတာမှန်ရလားဟုတ်တယ်လေအညီနဲ့မခံနိုင်ရင်ဘယ်လိုစားမလဲအသာဓာတ်သားလို့ရားတယ်ရန်တယ်ဆိုရင်တတ္တလွတ်စာသုတ်တန်မှနေမယ်ဆိုရင်တတ္တလွတ်စာပိုက်ဆံကုံမှန်ဆိုရင် အဲ့ဒါတချို့ကဒီသတ်သတ်လွတ်စားတယ်တွင်ဘာဖြစ်မှညာဖြစ်မှသာကြလို့မွေးနေ့တိုင်းတပည့်တော်တို့ကသတ်သတ်လွတ်စားသည်အေးငတ်တာပေါ်အာလွန်ရှာလွန်နဲ့မလောက်ပါနဲ့ရိုးရိုးချင်းမြင့်မြင့်ကြမှန်တာလို့ဟုတ်တာပြောမှန်ရလားအေးအဲ့ဒါပဲဘုန်းကြီးတို့ဟိုဖားကနာကဂရီမောတဲ့ကြောက်ဂရီတန်နဲ့ကြောက်ကြီးပွက်တဲ့နေရာမှာတော့မော်လို့ခေါ်ပါတယ် အဲ့ဒီမှာဒကမာကြီးတယောက်နာမည်လေးတော့ဖော်မပြောပါနောက်ကနတ်ကတော့အကြီးစားဘုန်းကြီးတို့ဟောတဲ့တရားတွေနာရတော့အဲ့ဒီမှာပေါ့လေသူဖြူရိတ်သားမှာလာပြီးတော့ဝါတွင်3လရက်ပေါင်း60အထုတ်ပါဇရိတ်ဇက်ကတွက်ကြည့်ပါဘုန်းကြီးတို့မိုင်မောင်းများစွာကြာအဲ့ဒီမှာသူတတ်တတ်လွတ်စားတာကတတ်တတ်လွတ်စားတယ်လို့ဘယ်သူမှ မချင်ညာဘူးပြည်တာဇပွဲပေါ်မှာတတ်တတ်လွတ်ရင်လွတ်မလွတ်ရင်ရင်နွေးနဲ့ဖြောတော့သွားတာဘယ်လဲ အေးအဲ့ဒါလည်းသတိထားဒါနဲ့ပတ်သက်လို့ပြောဦးမယ်သိခါဘုအကျင့်မြတ်နဲ့ပတ်သက်လူသိမခံဘူးညီကိုနှစ်ပါးတချောင်းကြီးနေကြညီငယ်ယဟန်ကအကိုယဟန်ကြီးနေခြင်းနေခြင်းအလုတ်ကျွေးဝတ်ပြုဒီတော့ကြံခင်းပိုင်ရှင်လူတယောက်ကညီကိုနှစ်ပါးရှိမှန်သိတော့အာအရှင်မရလို့ညီတော်နောင်တော်အတွက်ကြံတဲ့ချောင်းလူပါ၏အဲ့တော့ညီတော်ကအလူခံပြီးတော့နောင်တော်ထံရောက်လာနောင်တော်ရေဟောဒီလိုပဲ တခါတယောက်ကနောင်တော့အတွက်တစ်ချောင်းညီတော့အတွက်တစ်ချောင်းလှူလိုက်တယ်ဟိုကဒုတင်ဆောင်တော့ဟာတော်ပြီဒါပေမဲ့ဒုတင်ဆောင်တဲ့တောင်မပြောဘူးနော်အဲ့ဒီဒုတင်က တနေတဲ့နှခါမစားတဲ့ဒုတင်ဧကဗတ္တိကတစ်ချိန်သာစားတဲ့ဟာအဲ့တော့ဟိုကတော်ပြီလို့ပြောတော့ယဟန်ချင်းချင်းဆိုတော့ဗာလဲနောင်တော့ကဒုတင်ဆောင်လို့လားဆိုတော့ပေးပေးပေးဆိုပြီးဒုတင်ဖြတ်ပြီးတော့အဲ့ဒီကြံဖုံးပေးပြီးပြီးတော့မှဒုတင်ပြန်ဆောင်မှာညီကိုချင်းတောင်အသိမခံပါ အကျင့်မြတ်ကျင့်တဲ့ပုဂ္ဂိုလ်အခုကခင်ဗျားတို့ကသတ္တလို့စားသည် မွေးနေတိုင်းအငါခံသည်အေးငါထာပေါ့ဒီလိုမလုပ်ပါနဲ့တကယ်လို့သတ္တလို့စားရင်ဒီတဲကမလွတ်လွတ်ထန်နဲ့စားသွားအဲ့ဒီဓမ္မကြီးအခုအထိပြိဿမားလုံးကမာယွင်ခဲ့ပြီအဲ့ဒါဘသူမှအပူမရှာဘူးဘာမှမပိုင်ရင်နှွေးနဲ့ဖြော်တော့သွားတာအဲ့ဒီလိုညီကိုချင်းတောင်မှအချစ်မြတ်ဆိုတာသိမခံရပါဘူး မှန်ရလားအဲသတ္တလွတ်စားသည်ရဲ့နောက်ဘာပေါ်လာတော့ဟောတည်သီးစွန်စားသည်တဲ့လာပြန်ပြီဖယားထက်ပူလာပြီဟုတ်ပလားအဲ့တော့မီးလွတ်စားသည်ဟောပူပြန်ပြီအဲ့ဒီရဲ့နောက်ဟိုးဘုန်းကြီးတို့ဖာကန်နာအပေါင်းဖအာနာကြတော့ကသမင်ညာနာကြတော့ရေစွန်းစားသည်တဲ့ ကဲရေဟာစားเสียလားတောက်เสียလားတောက်เสียဘာလို့ရေစွန်းစားတယ်လို့ပြောတာတကယ်လို့သာဆိုအဲ့ဒီကနေပြီးတော့ခေါင်းကပရိချီကိုရောတို့ဟုတ်လားပရိရေပွက်တဲ့ကိုရောတွေကပရိသကြမှာတခါသင်္ကန်းကြီးတွေဖြန့်ပြီးတော့ငွေစွန်းအလူခံသည်တဲ့ဘုန်းကြီးတို့ကတော့မိမစွန်းအလူခံသည် လို့ပဲလှုပ်ချင်တယ်ဘယ်နဲ့တော့ မဟုတ်ကဟုတ်ကတည်းနဲ့အပြက်အပြက်နှာခေါင်းသွေးထွက်တာတရားတော်မတွေကမဟုတ်မဟာဆိုပြီးတော့အားပေးနေကြရင်အစိတ်ပင်ရေလောင်းရရောက်လိမ့်မယ်ဗျာနားရှင်းမလားသာသနာပြုသာသနာပြုဆိုတာသီလမပြတ်မချီအောင်တွတ်တက်အောင် သမာဓိမပြတ်မချီအောင်တွတ်တက်အောင်ပညာမပြတ်မချီအောင်အဲ့ဒါမှသာသနာပြုတာပါ ကိုယ်သီလသူသီလအယောတွေအကုန်လုံးဖြတ်ပြီးတော့နေဒါသာသနာပြုတာဟုတ်ပါမလားဘာလို့ထားလဲဒီနေ့လဲဘုန်းကြီးတို့ကခေါက်ဆွဲလေးဓာတ်ကြရင်သာနာပြုမလို့လေဘိုက်ကလေးခြိုင်နေလို့ခေါက်ဆွဲလေးဓာတ်ကြရင်နဲ့ဘယ်နဲ့တော့မိမအထီတော့ဓမ္မကြဖရာစင်နဲ့နော်ခေါက်ဆွဲလောက်ပဲဓာတ်ကြရင်ပါလေဘယ်နဲ့ဗျာမဟုတ်ကဟုတ်ကားစီနဲ့သာသနာတော့ဖြက်ချိနေကြတာ တို့ဗမာပြည်မှာဆိုဖြောင်လုံနေကြတာဟာအဲ့ဒါတွေဘုန်းကြီးတို့ကဟောတော့အာဘုန်းကြီးတို့ကဘာပဲလို့လို့ညာပဲလို့နဲ့ထင်ရင်လို့ထင်နိုင်ပါတယ်မကျင်နာလို့ရိုက်ရင်လဲလဲရှင်းပေးပါမယ်ပြိတ္တာအခုကမှာမခုကမှာမှန်ရာကိုတော့တင်ပြပေးရစီဟုတ်ပလားဒီလိုသာယုံရင်ကုန်နှုတ်ပိတ်နေကြရင်အလုံးသွားလိမ့်မယ်ဗျာနားရှင်းမလား ဆိုဤသို့အပြင်မေတ္တာပြဋ္ဌာန်းသည့်ရှေပါသီလကိုမြတ်စွာဘုရားဤသီလပါရမီတော်သံဃာတော်တို့ဤသီလသိက္ခာကိုပူဇော်သောအဖြစ်၎င်းတရားဝယ်ဖြစ်မြအောင်ရွယ်ဆောင်ရသည် ကျိုးဆောင်တို့ဤကုသိုလ်စေရနာကိုဘုံပြုသောအဖြစ်၎င်းခံယူခြင်းသုံး၆ဒီပါဤရှင်ဘုရားအပမဒေနသံပါတိထအဲ့ဒါလည်းပါရှင်ဘုရားမလို့ဘူးဘုန်းကြီးကပါဠိလိုပြောတာပဲပါဠိလိုပြောရင်ပရိသတ်ကအာမဘန္တိ ဒါပဲအင်္ဂလိပ်လိုပြောရင်အင်္ဂလိပ်လိုပဲပြန်မှာမဟုတ်လားအခုတော့အာမဗန္ဒီဗာဣဖေယဆိုတော့ဘယ်ဟာတော့မြကကတိကြီးကြအဲအဲ့ဒါကြောင့်အပမဒေနတမ္ပါဒေထာပြပြီဒါပဲအာမဗန္ဒီဥချာကိုင်တရားဟောဗလားပြိဿပြာ 7နာရီမှတ်တင်းကပလင်တက်တာ10နာရီနဲ့5မိနစ်ရှိသွားပြီဒါတရားမဟုတ်သေးဘူးလားဟမ်မလုံလောက်သေးဘူးဩပြောအောင်မယ်လေရှင်းတော့ကထင်းကုတ်သွားကြအဲ့တော့တောကလည်းခုတ်ပါများတော့ဝေးတော့အိုးခွက်သလောင်းနေပါလေယူမသွားနိုင်ဆံကလေးပဲယူသွားဟိုကြတဲ့ထင်းကုတ်သလိုကခုတ် မင်းရဲ့တာဝန်ကြားတဲ့ပုဂ္ဂိုလ်ကဝဘိုးဝါးလေးနဲ့စားရည်လေးနဲ့ထမင်းချက်လိုက်ဟင်းကတော့ဘာမှပါအဲ့မှာဓမေစားကြီးရောက်တော့ကွာစိတ်သာရှင်စောဘုရားဟောဟိအဲ့တော့ငါဟင်းပြောမယ်ကွာမင်းစားစားကွာစားကလေးကျော်ကိုမျိုးချလိုက် စားကွာစနိုက်ကျော်ကိုကနေမျိုးချလိုက်စားကွာဟင်ချိုးကျော်ကိုကနေမျိုးချလိုက်အဲ့လိုသမင်းတက်လို့ဟင်းတစ်မျိုးပြောတာဝသွားကိုင်ကောင်ငါစားမယ်မင်းပြောအေးကောင်းပြီစားကွာ စားกว่าရှင်ကောင်းလုံးကျော်ကိုယ်ကနေမျိုးချလိုက်နောက်ကြတော့ရှစ်ဆံမပြောသူကဆေးလေးသောက်ဟဲ့ကဟဲ့ကောင်မင်းလုံးကသမင်းတက်လို့ငါဟင်းတစ်မျိုးပြောရတယ်မင်းငါကြတော့ဟင်းတစ်မျိုးတည်းနဲ့မင်းမင်းမတရားမလုပ်နဲ့လားကွာအဲ့တော့ဟိုလူကဆေးလေးကိုအာရပါရရှိုက်ဖွာပြီးတော့မင်းကလည်းတဲလောဘကြီးရှင်ကောင်းလုံးကျော်ပဲကိုအောင်စားပါဦးမပြည့်စုံဘူးဆို အခုပြောတဲ့သရဏဂုံသီလပဲတီအောင်လုပ်ကြအောင်လေကဲရှင်းနပလာပရိသဟမ်အောင်သက်သက်ရှင်းနပါတယ်ဖရာဟုတ်လားအေးအေးမရှင်းနဘူးဆိုရင်လည်းဘုန်းကြီးကကြေးတိုက်မလို့ပါဟမ်အဲ့ဒါကွန်ပျူတာတစ်လုံးလောက်ရအောင် လုပ်ရင်လေကိုလည်းရှင်းနမယ် ပြောတတ်ပါတယ်မပြောပါဘူးပြောတတ်တဲ့အကြောင်းလေးပါခိုင်းဒီတော့ပြိဿရေတို့ဩဝေလာမသုတ်တံနဲ့ငုတ်တရနိကနဝအနဝကနိပအဲ့ဒီမှာဝေလာမသုတ်တံနဲ့အဲ့တော့ဝေလာမသုတ်တံဆိုတာဘာလဲဘုန်းကြီးတို့မြတ်စွာဘုရားရှိရာသာဝတိပြည်ဇေရဝံကျောင်းတို့ကျောင်းနဂါကြီးအနာတပိတ် ကျမ်းမာပါလင်ဖြစ်ခရီးမထွက်ဘူးပဆိုရင်တနေ့3ချိန်ရောက်ပါတည်းတနေ့ဘယ်နှချိန်ရောက်3ချိန်ရောက်ပါကျောင်းငါကျောင်းမများတနည်းရဝေးရောက်နေတဲ့ဒုဗုဒ္ဓဘာသာဝင်များကိုယ့်ရဲ့ကိုယ်ွယ်အားထားရာဖြစ်တဲ့ဆရာသမားတို့ကြောင်းအေးအဲ့ဒါရောက်ဖို့လိုတယ်နော်အခုကျောင်းငါကြီးကျောင်းဆောက်ထားတာ54ကလေးကိုကျောင်းကြီးဆောက်ထား စောက်ပြီးတော့ကခရီးမထွက်ဘူးကြားမာတယ်ဆိုရင်တနေ့3ခေါက်ရောက်တဲ့တနေ့ဘယ်နှခေါက်မနဲ့မာယာကူဇွမ်းနဲ့နေဇွမ်းပေါ်ခြင်းချိုခြင်းပြားတကားညနေချိန်ခါပန်းမျိုးဆုံးလို့သာမနဲ့ပါနဲ့လားဒါရှိဆုံးပေါ့အခုကကျော်ဟောလစ်တို့အိုပါတင်တို့မိုင်းလောတို့ဒုက္ခနဲ့ဒုက္ခလေမှန်ရလားအေး နေ့လည်အခါကျတော့အဲဆွမ်းမောခြင်းရှေ့တုန်းကတော့ပြားတွေတကားတွေနဲ့ဆွမ်းကြွေးကြတာညနေချိန်ကပန်းမျိုးဆုံးလို့သာတရားကိုလည်းနာရှံပြားကြောင်းတကားအနာရဘိန်တထေကြီးအိမ်မနဲ့ရာဟုသွားနဲ့လားနေ့လဲကြတော့ဆွမ်းမောခြင်းပြားတကားနဲ့လားညနေချိန်ကကြတော့အဖျော်ကြီးနဲ့ ပါရီချစုံလင်စွာလားဘာကြောင့်တော့အနာတပင်ကဥစဉ်ကိုရင်လေးတွေကိုသားလေးတွေလို့သူကသဘောထားတာအကဲ၍များဥစဉ်လေးတွေကိုရင်လေးတွေငါဘာမှယူမသွားဘူးဆိုရင်ဟင်တခါကြီးကလည်းတို့စာတင်စာအရတာမောလှပြီဘာလိမယူမလားဘူးလို့စိတ်မချမ်းမြေ့မှဆိုလို့ကိုယ်အိမ်ကကိုမဟုတ်ပဲအခြားနေရာကခကြီးကြုံလို့ရှိလို့ဝင်လာရင်တခါတဲ့ပစောကပုံစတဲ့မှာသဲတွေထက်ပြီးတော့ ခါတဲ့ပဲဘုန်းကြီးတို့ဇေရဝံအကြောင်းကြီးတဲ့မှာဟလားသံဃာတော်တွေရောဝင်ရောက်ဖူးမြော်ကြတဲ့တရားဓမ္မတွေရောအေးခြေထောက်နင်းတဲ့အခါချမ်းသာအောင်လို့သဲတွေခင်းတယ်။မလုပ်တယ်။အေးသဲတွေခင်းတယ်ဗျာအဲ့ဒါအနာတပိဘယ်သူပါလဲအနာတပိတနေ့2500လူပေါင်းလူပေါင်းတို့ရဟန်းသံဃာရော မကြမ်းမမာဖြစ်တဲ့တန်ဃာတွေပြုစုတဲ့ပုဂ္ဂိုလ်ရောအထီးကျန်ကပါတရောင်းသားတွေရောတနေ့တနေ့လူပေါင်း2500အတွက်ဘလောက်များချမ်းသာတယ်လဲလို့ခင်ဗျားတို့ပြောရတဲ့မီလီယနာဘီလီယနာအဆင့်မျိုးပေါ့မှန်ရလားအေးအဲ့ဒါပဲဗျာအဲနောက်တစ်ခုဟောဝိသာခာတဲ့သူကပုဗ္ဗာဝန်ကျောင်းမှာရေးအဲ့ဒီဝိသာခာတို့ကြတော့ကားတဲ့28ကလေးကုန်ကျောင်းကြီးဆောက်တာ ပဂတိအိုးအလုံးပေါင်း60ဆန့်နဲ့ရေအိုးကြီးတွေရွှေအိုးကြီးတွေရွှေပြားခတ်ထားတာအဲ့ဒီအဲ့ဒီဒေသကရေလဲရှားဟန်တူပါရဲ့အဲ့ဒါကြောင့်ရေလောင်အိုးကြီးတွေလွတ်ဖို့ရပဂတိအိုးအလုံး60ဆန့်နဲ့ရွှေအိုးကြီးတွေရွှေပြားတွေခါပြီးတော့တန်ဃာတော်တွေအတွက်ထားတာတဲ့အခုခေတ်များအဲ့ဒါလိုထားလိုက်ရင်နှစ်ရက်နဲ့တမွန်းတဲ့အခါမှမဟုတ်ဘူးထင်တယ်ဟမ်အေးအဲ့ဒါသတိထားကြဗျာအဲ့တော့ အနာတပိန်ကဒါကလှူဖို့ရာဒါကအိမ်သုံးဖို့ရာဘယ်တော့မှခွဲတာမရှိဘူးဖရာမူကြီးသားကအလိုတော်ရှိရင်အိမ်ကသွတ်မို့သို့မဟုတ်တက်ငယ်ခွာသွားတပြားသာစိတ်မလျော့ဘူးတဲ့အလူအတန်းဝါသနာပါတာမှန်ရလားတို့ရှင်ကပူကလူတွေလည်းအနာတပိန်နဲ့အမျိုးတော်ရင်ကောင်းလေစွာဟောဝိသခါကြတော့သူပစ္စည်းကိုတဲ့ အဲယဟန်သံဃာကိုင်ရင်ဗါတဲ့တော့လှူပြီးတာတဲ့900တာတစ်ထောင်တာမျိုးမဟုတ်ကိုးကလေးတန်နဲ့သူ့ရဲ့မာလာတာတသာကြီးမိခဲ့တာအဲ့ဒီမှာရှင်ယနာနာကသင့်တော်ရနေရာရွှေ့ထားတာကို နေရာရွှေ့သွားလို့သူပြည်စီလူပိသားရဲ့လို့ကိုကလေးနဲ့ကိုကလေးပြန်ဝဲမြင်းနေရာကိုကလေးချောင်းဆောက်တာ ကိုကလေးငါလာကြာချောင်းရည်သက်ချတာကိုကလေးကိုသုံးလီ 29ကလေးကိုကြောင်းကြီးဆောက်ပြီးတော့လှူတာတဲ့ဗျာဒါကြောင့်စင်ကာပူရောက်နေတဲ့မြန်မာတွေဝိတာခာနဲ့အမျိုးတော်ကြပါစေ။ကိုင်မကောင်းဘူးလား။သိကောင်းတာဟလားကောင်းသလားမမေ့နဲ့မမေ့။မမေ့ကောင်းမကောင်းဟောဗျာ။ဘာဒီခိမိနေကြတာ။မမေ့ ကောင်းမှကောင်းခုရှေမှန်ရလားအဲမနေ့ကတော့ကင်မရာတစ်လုံးမိုးရသွားပြီကိုသွားပြီနောက်တကကွန်ပျူတာတစ်လုံးလောက်ရရင်ရှယ်ဖြစ်သွားပဲလို့ပြောတာပါလူမခံပါဘူးပြိတ္တာကိုင်းတာနဲ့အနာတပိငါအဲ့ဒီလိုလူရည်ဆက်လက်နဲ့မကွာ ဝါဒနာပါလို့တနေ့ကြောင်းသုံးကြီးရောက်တဲ့အခါဒါနာအာသံလို့ဘုရားကဒါနာတရားနဲ့နှုတ်ခွန်းဆက်တော်မူပါအေကိစီမေကဟပတိဒီယတိမေကုဒီယတိတေကုလေဒါနာဒါနဲ့လဲကြောင်းငါကြီးလူနေရတန်နေရဝတရားတွေမပြတ်ပဲလူရတန်ရပါရဲ့လားအဲ့တော့အနာတပိင္ကစီးပွားရေးကြချင်းရင်ဖြစ်နေတဲ့အတွက်ဒါကြောင့် အဲဒီယတိမေကုလိဒါနံတင်္စာခောကနာစကံဘိလင်္ဂဒုတိယကံမှန်မှလူတော်လူရပါတယ်ဗျာဒါပေမဲ့တပည့်တော်ရှိပွားရေးကြာချင်းနေတဲ့အတွက်ဒါကြောင့်ကောင်းကောင်းကံကံမလူနိုင်မှုဇကွက်ထမင်းပုံရည်ဟင်းနဲ့ညံဖြင်းစွာလူနေရတာအာမရနိုင်အောင်ပါဗျာတဲ့ဗျာကြည်သားအဲဒါကြောင့်အညာတပိန်ရဲ့ဝါသနာက သူသုံးတဲ့ပစ္စည်းလောက်တန်မိုးရှိတာကိုအလူကယဟန်တန်ကဘယ်တော့မှမလှူဘူးတဲ့သူသုံးတာ90တန်ရင်တရားရန်ကစပြီးတော့90ရဲ့အထက်မြင်မာတဲ့တန်မိုးရှိမှသာလှူတဲ့ဗျာမှန်ရဲ့လားဒါကြောင့်နိုင်ငံညပြောင်းမဲ့လူတွေများအိမ်ရှိတဲ့ကွန်ပျူတာလေးသဘောပေါက်လောက်ပါတယ်နော် အေးအဲ့ဒါကြည့်သူသုံးတဲ့ပစ္စည်းအောင်တန်မိုးငဲတာဘယ်တော့မှမလူဘူးတဲ့အဲ့ဒါကြောင့်လည်းပဲခဏလူသေးတော့လဲနာမမသေးဘူးဗျာမှန်ရလားစင်ကာပူရောက်တဲ့လူတွေလူမသေးပဲနာမမသေးကြသည်နဲ့နော်အဲ့ဒါနဲ့ပြိဿရေေးသကွက်တမင်ပုတ်ရင်ညမြစ်စွာလူနေရတာအာမရနိုင်အောင်မဗျာ အဲ့တော့မှဘုရားက လူခင်းစေပိပဏိတာဝါဂဟပတိဒါနတိယတုတခါကြီးရေကောင်းကောင်းဆိုသူနဲ့နဲ့များများဗရာဏမထပါဘူးလူညစ်ကြဝတရားတော်အလိုရည်ဆက်လက်နဲ့မကွာဆိုပြီးတော့လှူပါဘုရားက တိုက်တွန်းတယ်ဘုရားကဘာလုပ်တယ်လဲအေးအဲ့ဒီလိုတိုက်တွန်းတဲ့အခါကြတော့မှတခါကြီးတဲ့ ရှေးကပုံဝတ္ထုလေးတခုငါပြောပြအဲ့ဒါကတော့တခြားမဟုတ်ဘူးဝေလာမဆိုတဲ့ပုံနာကြီးအလူကြီးပေးလိုက်တာတဲ့အဲ့ဒါရွှေကွက်က8000တောင်းငွေကွက်က8000တောင်းကြေကွက်က8000တောင်းအဲ့ဒီလို8000တောင်းပစ္စည်း6မျိုးပစ္စည်းတစ်မျိုးတစ်မျိုးမှာဘယ်လောက်8000နဲ့4တောင်း gain ဆိုရွှေငွေကြေးစင် ယထာယင်ပလင်ပြိုကညာဝဆနွားမဤကိုဝလူရ74000မှာရွှေငွေကျေးစင်ယထာယင်ပလင်ပြိုကညာဝဆနွားမ ဤကိုဝလူရ7400မှာရွှေခွက်ကြီးဘယ်လောက်တော့ငွေခွက်ကြီးကြေးခွက်ကြီးအဲ့လိုပဲရှင်ကလည်း7400ပလင်ကလည်း7400ဟုတ်မလားရွှေငွေကြေးရှင်ယထာကလည်း၈၄000ပလင်ကလည်း၈၄000 ပြီးတော့ပရိသတ်ဤမျိုးသမီးကညာ8400နိုးစားနွားမကြီးက8400ဝေါ်စားက8400တခြားတရားသောပစ္စည်းတွေကနားမပြနိုင်ဘူးတဲ့အဲ့ဒီအလူကြီးဟာဘလောက်ကြာအောင်လူရတယ်လဲ9နှစ်နဲ့9လဘလောက်ကြာအဲ့ဒီအလူရဲ့ကွင်းမြင့်မှာဘလောက်လဲဆိုရင်96မိုင်ဟုတ်တာဗောခုနပစ္စည်းတွေကတခုတခုကိုဘလောက်ဘလောက် 14000တဲ့ဗျအဲ့တော့အလူကွင်းမြင့်ကြီးက96မိုင် အလူပြုတဲ့အချိန်က9နှစ်9လဟာကိုတော့ဒီလောက်တည်းကဘာလို့ကျေတာလဲဆိုတော့အဲ့ဒီရွှေခွက်တစ်ခုတစ်ခုကတဲ့ဘုန်းကြီးတို့ဇဘာဆရရင်ကျဲရတဲ့လေကိုတပယ်လို့ခေါ်ပါဇဘာဆရရင်ကျဲရတဲ့လေကိုဘယ်လောက်ခေါ်တယ်အဲ့ဒီတပယ်ကျဲဝန်းနဲ့လေကြီးထဲမှာ ဝေလာမပုံနာရင်လှူတဲ့ရွှေခွက်လေးလုံးချရင်အဲ့ဒီလက်ွက်ကြီးဖုံးမိပါတယ်။ယုံကြည်ရင်မယုံရင်ပုံမြင်လို့မှဒါပဲ။အဲ့တော့ဘာကြောင့်တော့တို့လူတွေကမတောက်တခေါက်သိပ္ပံပညာလေးတတ်တော့ဟင်းတဲ့ဒါကြီးကတော့မယုံနိုင်သေးရလွန်ပါတယ်တဲ့။ပြောအောင်ပဲ။အဲ့ဒါတိုင်းတစ်ပါးအထင်ကြီးပြရင်လည်းပဲအခက်ဘာသာရေးကအောက်ခြေလွတ်သွားနိုင်။အဲ့တော့မိဘကတော့ပြောတာပေါ့သားဒီများတဲ့မသားနဲ့သူ့သားမခုနဲ့ငရေချိချတယ် နေတော့သားလေးကအင်္ဂလိပ်ကျောင်းအမေငရဲကြည့်တယ်ဆိုတာပဲလို့တော့အဲ့တော့အမေကလည်းပဲလွယ်တယ်လို့ပြောလိုက်တာဟိုရဲ့ဟိုဒဲအိုးတဲ့ငားကြီးကြော်တယ်လို့အကြော်ခံရတယ်ဟဲ့အဲ့တော့ကလေးကစဉ်းစားတယ်ဟင်အမေဒီလိုဆိုရင်မကောင်းတာလုပ်တဲ့လူတွေကအများကြီးပဲအဲ့ဒီလူတွေအတွက်ဒဲအိုးကြီးကိုဘယ်တန်ရီဂျိုဆက်ကထုတ်တာလဲအမေတဲ့ဟောအကကိုင်အဲ့တော့ပြိဿရေကဘာကြီးဟာလုံသလားပြားသလား အဲ့ဒီမှာဘာကြီးပါသေးတယ်အဲ့ဒီဝင်ရိုးကြီးကဘယ်တွင်ကုန်ကထုတ်တာလဲအဲ့တော့သဘာဝတဲ့အမတို့ကြတော့သဘာဝတဲ့ငါတို့ကလည်းသဘာဝပဲမှန်ရလားအေးအဲ့ဒါတွေသတိထားအဲခုနကအမေရိကန်တို့ရာချတို့ကကနေလာကဘာရောက်နေတယ်လို့ဆိုတော့ခုနကဘုန်းကြီးမိုင်တိုင်းတာပြခဲ့ပြီမြင့်မတော်ကမိုင်မမလား ပြန်ပြောစာတသာကိုသိရှလောင်ပရိသတ်ဟိကိုင်းမတဲ့တုန်းကမိုင်ပေါင်းတသာကိုသိရှလောင်ပါအဲ့ဒါသိပ္ပံပညာကြီးရှားရှားအောင်ပေါ့ဘုရားကတော့ဖြေလွာထုတ်ခဲ့ပြီအေးအဲ့ဒါဒီအထူးသတိရှိကြဖို့ဗျာ။ဂိုင်းထားပါတော့ဒီတော့နိဗ္ဗာန်ရာချောင်းမဟုတ်ရင်ဇုံကံမငင်းတဲ့ပြိတ္တာအပိုပဲ။ အဲ့တော့ခေါင်းကဘုန်းကြီးပြောတာတွေလည်းမိဘမေတ္တာ အတိအကျလို့မဟုတ်ပါဘူးဟောဆိုလိုချက်ကအမေကြီးကဗနမိုင်းမြေမတော်ဗနမိုင်းသေကေတသဘောနေအပြင်မိဘရဲ့ကျေးဇူးကြီးမားကြောင်းထင်ရှားရင်တော်ပြီသဘောပါပလားအေးအဲ့ဒါတွေလည်းအထုသတိထားကိုင်းတော်ပြီအခုရွှေကွက်ပေါင်း14000 4000ရွှေကွက်ထဲမှာငွေတွေအပြည့်ထည့်ထားတယ်ငွေကွက်ထဲမှာရွှေတွေအပြည့်ထည့်ထားကြီးကွက်ထဲကျတော့ယရဏ9ပါးအပြည့်ထည့်ထားတယ်တဲ့ ဒါကြောင့်ရွှေငွေကြေးရှင်အေကာယုဒဇာနဲ့ဆင်ထားတဲ့ဆင်ပေါင်းကလည်း8400တောင်ဆိုယထာယင်ယထာကလည်းအေးမင်းတို့ရှိတဲ့ယထာပေါ်ဆင်ကလည်းအေးယင်ယင်ကလည်းအေးရွှေငွေကြေးရှင်ယထာယင်ပလင်ပြုကညာ ဝတ်စားနွားမဤကိုဝလူရရှစ်တောင်းလေးတောင်မှာဒါကြောင့်ရွှေခွက်ကြီးတစ်ခွက်တစ်ခွက်ဟာစဘာစတတင်းကြီးရတဲ့လေခွက်ထဲကိုလေးခွက် ဖုံးလိုက်ရင်ဖုံးလွှမ်းသွားပါတယ်တဲ့ဟာဒါဖြင့်ဒါဒီဘယ်ခန့်ရတာလဲအေးအဲ့တော့ကတဲ့ဝေလာမပုံနာက ပရိသတ်ဤပညာသင်တဲ့အခါဉာဏ်ဤဉာဏ်သွေးထက်မြက်တဲ့တွေ့တာကြောင့်အခြားသူတွေ16နှစ်သင်ရတဲ့ပညာကိုသူကပရိသတ်3နှစ်နဲ့တတ်မြောက်တယ်။အဲဒါကြောင့်ဒိတာပါမောက္ခဆိုတဲ့အေးပါမောက္ခကြီးကအာစနစ်တဲ့အရာဆိုပြီးចောင်းသားတွေအားလုံးပြန်လွှတ်လိုက်14000ကចောင်းသားတွေမြို့တော်ပေါင်း14000ကចောင်းသားပြန်လွှတ်ပြီးတော့မှခေါင်းကဝေလာမှပုံနာကြီး စနစ်တဲ့အနေအပြင်ပညာသင်ပြခိုင်းတဲ့အခါနီးရနီးရနိုင်ငံနေစုစုပြီးတော့၃နှစ်၃နှစ်၃နှစ်နဲ့ပညာသင်ပြလိုက်တာတပီပေါင်း၈000လေးတောင်ရလားတပီပေါင်းအဲအဲ့တော့ဟိုကပညာပူဇော်ကဘလောက်ပေးရမလဲငါလိုတဲ့အခါပြောမယ်ဟောအခုအလူကြီးပြုတ်လုံးမယ်ဆိုတော့ရွှေကွက်ငွေကွက်စသည် တမျိုးကိုတစ်ခုတစ်ခုစီပြလိုက်တဲ့အခါတပည့်တွေကအဲသဘောပေါက်သွားပြီ တပည့်တွေကပို့လိုက်ကြတာဘလောက်တုံးပစ္စည်းဗန္ဓမျိုးရွှေငွေကြေးရှင်ယထာယင်ပလင်ပြူကညာဝဆာနွားမဤကိုဝလူရ7400မှာအေးတကားတော့အနာတပိန်နဲ့ ဇဂဝတ်ထမင်းပုတ်ရည်နဲ့ညံဖြစ်သွားလူရတာအာမရဘူးရဲ့လို့များမအောင်မလိုက်ပါနဲ့ကောင်းကောင်းဆိုသူနဲ့နဲ့များများစေရနာပရာနာမို့စေရနာ၅မျိုး စိတ်ထား၅မျိုးနဲ့လူပါစိတ်ထားဘာနှမျိုးတော့ဆိုယူသေးစိတ်ပါကိုယ်တိုင်သာမေတ္တာစိတ်နဲ့လူလေပါကံနဲ့အကျိုး ရည်မြော်ကိုငါမျိုးစိတ်နဲ့လှူလေးပါယိုသေးစိတ်ပါကိုယ်တိုင်းသာမေတ္တာစိတ်နဲ့လှူလေးပါဘောဇာအဟံကံနှင့်အကျိုးရည်မြော်ကိုငါမျိုးစိတ်နဲ့လှူလေးပါ လူတဲ့တားနဲ့အခါကောင်းကောင်းဆုသွနည်းနည်းများများစေရနာဘယ်နှမျိုးထားရတစ်ရိုးရိုးသေးသေးလှူပါတဲ့အဲ့ဒီဟာကိုအကျက်တဝင်းပြောရရင် မိုးရှင်ရှင်လင်းသွားနိုင်ပါအဲ့တော့အလူကံပုဂ္ဂိုလ်ပေါ်ရိုသေးပါလှူဝဲပစ္စည်းကိုရိုသေးပါ အလူဝေးပုဂ္ဂိုလ်ပေါ်ရိုသေးပါသုံးချက်အလူကံပုဂ္ဂိုလ်ပေါ်ရိုသေးတာတို့ဗုဒ္ဓဘာသာတွေအတွက်ထူးပြောကြမလို့ဘူးကောင်းမြတ် မကောင်းသောမြတ်သောနေရာဌာနမှာထားပြီးတော့ဒါဒါအလူကံပုဂ္ဂိုလ်ပေါ်ယူသေးတာလူဝပစ္စည်းပေါ်ယူသေးတာလည်းသူပြောကြမလို့ဘူးဘာပဲဖြစ်ဖြစ်တို့ဗုဒ္ဓဘာသာတွေဟာတဲ့အေးစားခြင်းစပွဲဖြစ်အောင်သုံးစရာခြင်းသုံးခြင်းစပွဲဖြစ်အောင်လှလှပပတင့်တင့်တဲတဲဖြူဖြူစင်စင်ရှင်းရှင်းသတ်နာလှူတာလူဝပစ္စည်းကိုယူသေးတာဘာကခွဲရောက်ပြောင်းစီဒါပြောကြမလို့ဘူး လူရှင်ပုဂ္ဂိုလ်ပေါ်ယူသေးတာဘာလဲအဲ့ဒါတော့ပြောကြရလို့လားတရဏဂုံသီလတိပါတဲ့လူတဲ့ပုဂ္ဂိုလ်ကဘာဖြစ်ရမလဲအေးဒါကြောင့်ဘုန်းကြီးတို့ကလူထမ်းစဉ်ကာလမှာအခုဒီမှာဆွန်းလေးနတ်ဘုန်းကြီးတို့စားခဲ့ပြီ၈ပါးသီလပေးပေးပြီးတော့လှူခံခဲ့တာဟုတ်ပလား ဟောဗျာဟုတ်ပလားอืมဒေါသဖြစ်အောင်မလုပ်နဲ့ဒေါသဖြစ်ရင်သားတွေပို့ပို့မဲသွားမယ်နော်အေးအဲ့ဒါကြောင့်နဲ့အလူကအလူဘေးပုံကိုပေါ်ရွသေပါဆိုတာတရဏဂုံတိလဆောက်တည်ပြီးမှလှူပါရိုးရိုးလှူတာထက်တရဏဂုံဆောက်တည်လှူတာ ရာနှုန်း90တိုးတယ် အဲ့ဒီတရဏဂုံတီးပြီးလှူတာတဲ့၅ပါး၈ပါးစသည်သီလတီးပြီးတော့လှူတာပို့ပြီးတော့အကျိုးများပါတယ်ဒါကြောင့်ဘုန်းကြီးတို့ကတရဏဂုံသီလမယူမီမှာခေါဏကပြောပြီးလောကီကျိုးလောကုတ္တရာအကျိုးများကြောင်းကိုဘုန်းကြီးတို့ပြောခဲ့ပြီးပါပြီမှန်ရလားအေးအဲ့ဒါလည်းပဲအတုသတိထားကြဗျာကိုင်းတော်ပြီဒါကြောင့်ပြိဋ္ဌာရေတဲ့ဝေလာမပုံနာကြီး အလူလူတာဗန္ဓမျိုးလဲ တမျိုးတမျိုးအရေးအတွက်ဘယ်လောက်လဲကွင်းမြင့်ကြီးကဗန္ဓမိုင်အဲ96မှန်ကိုတော့တိကျလှကြီးဟာသိတိကျတာဗောဗုဒ္ဓမြတ်စွာဟောတာဟိုမှာဓွာတတယောဇနိကတဆတ်နေယူဇနာတဲ့နေယူဇနာကို8မိုင်နှုတ်နဲ့တွဲတော့8ဆတ်နဲ့လီအဲ့ဒါပြောတာခဏအင်းတော့အိန္ဒိယမှာ ကျမ်းစာတွေတွေကပါတဲ့ယူဇနာနဲ့ဟုတ်လားအိန္ဒိယဗာရဏသီတို့သာရဏတ်တို့ဆိုတာတွေဟာအဲ့ဒါဒီယူဇနာကိုဗျမ်းမြကြီးရှစ်မိုင်နှုံးရှိပါအဲ့ဒါတွက်ပြောတာဂိုင်းတော်ပြီဗျာအဲ့တော့အလူအချိန်ကဘလောက်တဲ့9နှစ်နဲ့9လတဲ့အဲ့ဒါလောက်လှူတာတောင်မှတခါတော့အနာတပင်ရေတဲ့ငါအလူထဲမှာတရဏဂုံသီလတည်တဲ့ပုဂ္ဂိုလ်တယောက်မှမပါဘူး သင်အလူကဖရာမှုရှိတန်ခါဆိုတာအင်မတန်မွန်မြတ်ထားမှုတကားကြီးစေရနာမပြတ်မစည်းပဲနဲ့လှူပါမှန်ရလားဗျာအေးအဲ့တော့လှူတဲ့အခါမှာဒီဘယ်လိုလှူရမလဲရိုးရိုးသေးသေးလှူပါဘယ်နှမျိုးလဲအလူကပုဂ္ဂိုလ်အပေါ်လူပွဲပစ္စည်းအပေါ်အလူဘေးပုဂ္ဂိုလ်အပေါ် အလူဘေးပုဂ္ဂိုလ်အပေါ်ယူသေးတာဘယ်လိုလဲဟုတ်ပြီဗျာတရဏဂုံတိလှတည်ပြီးမှလှူပါရှင်းမလားအဲ့ဒါလို့ဆိုရင်အကျိုးကြီးတဲ့ခိုင်းတော်ပြီနောက်တစ်ခုကဘာလဲပြိဿရေစိတ်ပါလက်ပါလှူပါဘာပါလဲစိတ်ပါလက်ပါဩမြန်မာပြည်ကဖြူစရာတော့တခါတည်းလဲအနာပါနာနှုတ်တိဒေါ်လာလေး30 55ကျပ်မြတ် ဝိကြည်တန်းကြီးလောက်ရှည်အောင်မှာမော့။ကဲဗမာပြည်ကကိုယ်ဆွေကိုမျိုးလာတော့ဘယ်လိုလုပ်ပေးလဲ။အိုင်မပြောလို့တော့ဘူးနော်။ယူတို့ဘာသာယူတို့သိကြ။ဘာသာကြီးဘယ်အရှင်တန်းလောက်ထားတယ်ဆိုတာလေးတော့ပေါ်လွင်ရှည်ရှည်ပါတယ်။မှန်ရလား။အေးအဲ့ဒါလဲအထုသတိရှိရဖို့လိုသည်ဒါကြောင့်ဟမ်တစ်ရိုးသေးသေးလူပါနှစ် စိတ်ပါလက်ပါ လူပါ သုံးကိုဒီလက်ရောက်လူပါမနိုင်တဲ့တဲနိုင်တဲ့ဟာမျိုးတွေမသဲပြီးတော့ကိုဒီကိုရောက်လူပါအဲ့ဒီကိုဒီလက်ရောက်လူတဲ့အခါကျတော့နာမည်ကြီးတယ်။ကိုက်ရေတော်ကျောင်းတကာကြီးဘယ်သူပါလဲ။ကျောင်းရေတော်ကျောင်းမကြီးမမမိုးကျွပြစ်လိုက်မယ်။တိရိသမဏဒေဝီပုဗ္ဗာယုကျောင်းမကြီးက ဝိသခာเจ้าနဂါကြီးကပုံညဝဒနာဗျအဲ့ဒီမှာကြည့်ပါရေတုံเจ้าနဂါကြီးအနာတပင်လူတိုင်းလေเจ้าမကြီးတိတိသူမနာဒေဝီအသိနဲတယ်ပုဗ္ဗာယเจ้าမကြီးဝိသခာလူသိများတယ်เจ้าနဂါပုံညဝဒနာလူသိနဲတယ်ဘာကြောင့်နော်အဲ့ဒါကိုယ်တိုင်ကိုကြမလူခဲ့လို့ဝိသခာနဲ့အနာတပင်တို့ကကိုယ်တိုင်ကိုကြလှုလို့သူတို့နာမည်ထွက်တာဗျာမှန်ရဲ့လားအဲလောကမှာလည်းရှိတာပဲ အတူတူဇနီးမောင်နှံရင်းပေးမယ်တချို့ကယောက်ျားနာမည်ပဲဘသူအိမ်တချို့ကတော့မဟုတ်မိန်းမနာမည်ပြောတာအဲ့ဒါအတိတ်ဘဝကပြုတ်ခဲ့တဲ့ကုသိုလ်ပဲဗျာရှင်းမလားအေးဒါကြောင့်နဲ့ပရိသတ်ယောသေးစိတ်ပါကိုယ်တိုင်းသာတဲ့ဟောကိုယ်တိုင်းကိုကြလွယ်နာမကြီးမယ်တဲ့မေတ္တာစိတ်နဲ့လှူလေပါဘယ်လိုလှူရမေတ္တာစိတ်နဲ့ဆိုတာကဒီလို ုန်းကြီးတို့နေလေးตาတဲ့အခါအဝတ်အထည်ကြီးလှမ်းနေဆိုပါစို့အဲ့ဒီတော့ကတဲ့နေလေးလဲตาသားပဲဆိုပြီးဟိုလူကအဝတ်လှမ်းပြီးအလဲထွက်သွားနောက်ကြတော့မိုးကြီးလေးတွေရှင်လာတော့အိနီးနားကြီးကဟဲ့ဟိုအိမ်ကတံမိုးရှိတာတွေလှမ်းပြီးတော့လူလည်းမရှိပါလားတော်ရမိုးရွာလေတိုက်ရင်သူတို့ပစ္စည်းတွေပြက်ကုန်လိမ့်မယ်ငါသိမ့်ပေးမှပဲလို့သိမ့်ပေးမိုးလေကြတဲ့အခါဟိုကလူကပြန်လာတော့ဒီမှာသိမ့်မိတာဖြစ်ရင်သိမ့်တဲ့လူကိုဆဲမှန်လား ပရိသတ်ကြီးကျေးဇူးတင်မလားကျေးဇူးတင်ပါဒါပဲခုဘုန်းကြီးတို့ကအလှခါနဲ့ဆိုတာဘာလို့ထားတော့သိမ့်ပေးတာအောင်မလီဟဲ့နော်သဘောပါပလားအဲအဲ့ဒီလှူလိုက်တဲ့ဟာအတွက်ရေလဲမမျောနိုင်တော့ဘူးမီးလဲမလောင်နိုင်တော့ဘူးဟိုရင်းကလည်းအဝါမလုံနိုင်တော့ဘူး ဗမာပြည်ကလေသာနေပါလာပြီဟုတ်လားအေးအဲ့ဒါပဲနော်နောက်တကူသခိုးရမြဘုံတကလူရဲ့ပြမိကလည်းအနိုင်မကျင့်နိုင်မှုအမွေခံသားဆိုသမီးဆိုတွေကရောဖြက်ချိနိုင်လေသလားအဲ့တော့ပရိသတ်ရေလူနိုင်မှကိုပိုင်မယ်မလူနိုင်ရင်ဘုံတိုင်းဖြစ်လိမ့်မယ်မလူနိုင်ရင်အမလီကိုရောတို့အမြင်လူပတ်တတ်မှဟင် တပည့်တော်တို့ကဥဇာမင်းသာခြံရသေးတာ ကိုရောလို့ပြောရင်ဥဇာကတော့မသေးကြပါဘူးလူရာခသေးကြပါတယ်ဘာကသေးကြတော့အေးအေးအေးနေလေရဟိုးကျောင်းကြီးမှာညောင်ငံအေးကိုတော့တွေ့ခဲ့တယ်ဘုန်းကြီးတို့ကတော့ရည်ရည်မောရည်ရပေါ့ညောင်ငံအေးရငါးဓာတ်ကျောင်းကြီးစောင်းနေမပြီးနိုင်တဲ့နိုင်ငံညာကြီးထွက်တယ် အခုဖြူစရာတော့လာလဲသူကပြုံးစီပြုံးစီနေဘာလဲတဲ့ကိုရောလေးဓာတ်ကြောင်းကြီးမပြီးသေးလို့လားတဲ့သူကထင်းရင်တယ်လို့ထင်နိုင်တယ်ထင်းရင်တယ်လို့ထင်နိုင်တယ်ဟုတ်ကိုက်တော်ပြီဗျာစမ်းပြီလို့ပြောတာအဲ့တော့လူရာကသေးကြတယ်မှန်ရလားဒါကြောင့်ယူသေးစိတ်ပါကိုယ်တိုင်းသာမေတ္တာစိတ်နဲ့လူလေးပါနောက်တစ်ခုမေတ္တာစိတ်နဲ့လူပုံကလေးဟိုတစ်ဖက်ကခྱི་သွားမယ်စောစောစီးစီး ဟုတ်လားလေမြန်ဓမ္မမဟုတ်ဟလားယထာလည်းမသိမောလည်းမယူထားညမှာသွားမယ်ဆိုတော့သိရဆက်ရတို့ရသိရအဲတစ်ဖက်လူကြီးတို့မနဲ့ဘယ်နှနာရီလက်မယူထားလို့မနှုတ်ရင်နှုတ်ပါဒါနဲ့ညကညင်းတဲ့တကောင်အိပ်ပျော်သွားမနဲ့နှိုးချိန်ကြမနှိုးဟိုဘက်အင်ကဟဲ့ဟိုလူတွေကခရီးသွားမလဲဆိုရအခုလဲမနှိုးသေးဘူးဟဲ့ထထထလေးနာရီထိုးတော့မယ် ဒါနဲ့ခရီးသွားမဲ့လူတွေကအိယာထားပြီးတော့ယထာမိကာမိလေးမြန်မိသွားကြတော့နှိုးတဲ့လူကိုကျေးဇူးတင်ပါလားဆဲပါလားကျေးဇူးတင်ပါပါသေချာတယ်နော်အေးအခုလည်းပဲဘုန်းကြီးတို့မိမိတို့အိမ်ရှိမှာ အလူကံရောက်လာတယ်ဆိုတာကိုကအော်လူရမယ်ဆိုတဲ့အသိစိတ်ကလေးနိုးသွားဒီတိုင်းသာဆိုရင်လူရမှန်းတိုင်းရမှန်းသိပါမလား အဲမသိဘူးဗျာကိုအိမ်ရှိမှဟလားဘုန်းကြီးဒီလာချင်းအလူကားရောက်လာရင်ဘာသိစိတ်လေးနိုးလာခုဖြူစရာတော့ရောက်လာပြီလေသဘောပေါက်ရဲ့လားဟင်အေးအေးအေးသဘောပေါက်ရင်လည်းပြီးတာပါပဲဟုတ်လားဒါကြောင့်ဗါတဲ့ယူသေးစိတ်ပါကိုယ်တိုင်နာမေတ္တာစိတ်နဲ့လူလေးပါမေတ္တာစိတ်နဲ့ ကံနှင့်အကျိုးဤမြော်ကိုငါမျိုးစိတ်နဲ့လူလေးပါနမငါးကဘာတော့ကံကံဤအကျိုးဤဟာကိုယုံကြည်စိတ်နဲ့လူပါဆိုငရုပ်ပြစ်စားရင်ထညက်စားရင်ကောင်းတာပြုရင် မကောင်းတာပြုရင်ကိုင်းသဘောပေါက်ရလားအဲတို့ကုန်ပစ္စည်းနည်းနည်းလေးရင်းတော့များများကြီးရင်းတော့ ဩသိပါပြီလေမှန်ရဲ့လားအမလေးဒီကိုတော့မာတင်ကမော်မြန်းလောက်လာသလားအောက်မေ့မနေပါနဲ့ဗျာသဘောပြောတာအဲ့လိုဆိုပြီးစေရနာ၅မျိုးနဲ့လူရင်အကျိုး၅ပါးထူးခြားစွာခံစားရဆိုမြတ်သောအစာအဝတ်ပါယင်မအမြတ်သုံးရမှာမြတ်သောအာယုမြတ် ရှံယံဆုံးဩဇာကုံလဲလေးနဲ့မှာမြတ်သောအစာအဝတ်ပါရင်မအမြတ်300မှာမြတ်သောအာယုချမ်းရန်ဆုံးဩဇာကုံလဲလေးနဲ့မှာစေရနာဘဏ္ဍမျိုးနဲ့လှူရ ဘယ်လိုအကျိုးရမလဲငါမျိုးသောအကျိုးတူများရမယ်တဲ့အဲ့တော့မြတ်သောအစာတဲ့စားခြင်းနဲ့စိတ်လည်းရှိတယ်စားလည်းစားရတယ်စားလို့လည်းဘာမှမဖြစ်ဘူးတဲ့အေးဘုန်းကြီးတို့တော့အဲ့လိုစေနာ မရှိခဲ့လို့လားမသိဘူးစီကျူယောဂါရှိနေတော့စားခြင်းနာလည်းမစားရဘူးဟုတ်နော်အဲ့ဒါဘုန်းကြီးကပြောတယ်ဒါမှမဟုတ်အဲတို့ဟာကြီးဟိုတုန်းကသူများမတ္တရာခဲ့တဲ့ အဲစိတ်ဓာတ်ရှိခဲ့လို့ကိုယ်စားရင်တာမစားရဘူးဟေးလို့ပြောခဲ့ရတယ်။ကိုင်းရှိတယ်မြတ်သောစာအဝတ်ပါတဲ့အချို့ကောင်းသောအဝတ်ဝတ်ကြတယ်ဝတ်ချင်သေးလည်းရှိတယ်ဝတ်လည်းဝတ်တယ်ဘာမှဖြစ်ဘူး။ဟောအခုနိုင်ငံခြားရောက်နေတဲ့လူတွေခြေမလုံးလက်မလုံးဟိုဟာမလုံးဒီဟာမလုံးနဲ့ဧကနာအဲ့ဒီလူတွေဒါနနဲခဲ့လို့ပဲ။မှန်ရဲ့လား။ကြည်တန်ဘုန်းကြီးတို့များအထတချုံလုံးလုံးချုံချုံပြပြစီစီနဲ့ နိုင်ငံခြားရောက်တာဒီမလုံးမကြုံနဲ့ဆိုတာဟွန်းသဘောပါပါလားဒါဖြင့်ဟုတ်လားအလားနတို့ချောင်းနတို့ချောင်းနတို့မချရင်ငကုတ်ချဘာလို့ရမလဲငကုတ်ချငကချိုးပဲငကချိုးရမှာတော့ငကုတ်ချအမြင့်မြတ်ချမ်း အဲမြန်မြန်ချိုးအဲ့ဒါနောက်ကြရင်တဲ့ပြိဿရေနာမမဖော်ရဲဘူးတဲ့နောက်ကြရင်သို့အလူဒါနဟာကုသိုလ်ပုံညာပြုကြမြန်မြန်အမိကသာဆောင်ညာတူပြန်ကိုလူနိုင်မှကိုကပိုင်ပြန် အေးအဲ့ဒါပဲကုသိုလ်ပြုရင်ဘယ်လိုပြုရမှာမြန်မြန်မြန်မြန်ဆိုတာခိုင်းခိုင်းဘုန်းကြီးခြားတာလေးကနည်းနည်းကာယံလိုသွားတယ်ပြန်ပြင်ဆိုကုသိုလ်ပုံညာကုသိုလ်ပုံညာပြုရာလင်းလင်းပြုရာလင်းလင်းကုသိုလ်ပြုရင်လင်းလင်းဆိုတာမြန်မြန်ဆိုတာဟုတ်တော့ သိဉာဏ်တစ်ချင်းဖြစ်သွားမယ်ပက်လိုက်ပါပက်လိုက်ပါရွှဲရွှဲဆိုအောင်ပက်လိုက်ပါဟောတော်ဘယ်နဲ့တော့လှင်းလင်းဆိုတာများများများများဆိုတာနောက်မကြစေနဲ့နောက်ကြတယ်နောက်ကြရင်နာမဲမဖော်ရဲဘူးတဲ့နောက်ကြရင်ရှင်းတော့ကရလေးမျက်နှာကြည်ညိုတဲ့ဘုန်းကြီးတစ်ပါးပြန်တော်မူရောဗျာ အဲ့တော့ရှေးရက သာဝနာဘွယ်ကြီးပူဇော်ရအောင်လို့ဥဥဖြားဖြားခေါင်းကသပင်တွေရိပ်ယူသွားကြတောင်ရကလာတော့ဟောတော့နောက်ကျသွားပြီခေါင်းဝင်းမရှိတော့ဘူးဆိုပြီးမျက်ခုံးမွေးတွေရိပ်ယူသွားကြအနောက်ရကလာတော့ဟောတော့နောက်ကျသွားပြီခေါင်းမွေးလည်းမရှိတော့ဘူးမျက်ခုံးမွေးလည်းမရှိတော့ဘူးဒါနဲ့မုတ်စိတ်ကျင်ကြွယ်တွေရိပ်ယူသွားကြ မြဝိယကလာတော့ဟောတော်ကောင်းမွေလည်းမရှိတော့ဘူးမြကုံးမွေလည်းမရှိတော့ဘူးသာမုတ်စိတ်ကျင်တွေလည်းမရှိတော့ဘူးဆိုပြီးရှိရာတွေရိတ်ယူသွားကြရောဒါနဲ့ဇာဗနာဘွဲရောက်တဲ့အခါကျတော့အရှိရကဥပဖြားဖြားသမင်းတွေရလာတော့ရွှေထန်းခြင်းမောမြကလတ်တင် လူမီအောင်သမင်းတွေထက် ဖောင်ဆောင်ကြီးအုပ်ပြီးတော့မှ အဲ့ဒါတညာထိုးလာကြအရှိယကရွှေဆန်းတော်ကြီးလာလေရင်လိုက်ရင်လိုက်ပြောလို့ပါလို့တောင်ရကလည်းအာကြမကရွှေထန်းစင်မောမြကလတ်တင်လူမြင့်အောင်မြက်ခုံးမွေးတွေထက်တကားတည်းပဲဖောင်ဆောင်ကြီးအုပ်လို့ဟိတို့ တောင်ရကလည်းရွှေမြက်ခုံးမွေးတော်ကြီးလာလေရင်လိုက်ရင်လိုက် နောက်ရကလည်းအားကြမခံရွှေထားခြင်းမောမြကလတင်လူမြအောင်ဖောင်းဆောင်းကြီးနဲ့အုပ်ပြီးတော့ဟေးတို့အနောက်ရကလည်းပဲရွှေမုတ်စိတ်တော်ကြီးလာလေးရင်လိုက်ရင်လိုက်ဘာပြောပြော တမီတဲ့နေတရီတဲ့တောက်ဆိုသလိုတကောင်းတဲ့ကရခဲ့တာကို ပြောမှန်ပေါ့ဗျာမြောက်ဝရကြတော့ဘယ်ရွှေသားနေလိုက်မှာတော့ ဝါထမ်းခြင်းကလေးနဲ့ဖာအောင်ဆောင်တဲ့အုပ်ဖို့နေနေသားသားဗျာအုံမုတ်ခွက်ကလေးနဲ့မှောက်လို့တန်ညက်ကြတော့လေသူများလို့မဟုတ်ဘူးဟေးတို့မြောက်ရကလည်းမူလာလေးရင်လိုက်ရင်လိုက်ဘုန်းကြီးဘာမှမပြောဘူးနော်ရတာရည်သွားတာပဲလို့ပြောတာ ကိုယ့်ဘာကိုကွက်လက်ဖြစ်ပြီးတော့ဖြူချရတော့ညစ်ပတ်တယ်ဆိုရင်တော့မြင်လားဖန်ဝက်ပြန်မဲ့သာအောင်မဲ့ အဲ့ဒါကြောင့်နောက်ကြရင်အဲနာမည်မဖော်ရဲဘူးကိုင်ဆိုလိုက်ကုသိုလ်ပုံညပြုရလင်းလင်းအမိကသာစောင့်ညာတူပင်ကိုပြုနိုင်မကိုခပိုင်ရှင်ခွင့်ကြုံညာ ကိုအားစောင့်နေပင်အေကုသိုလ်ဆိုတာမိဘနဲ့တူတယ်မိဘတို့မြေတွေသားစိုးသမီးစိုးကိုပြည်ဟိုးထုံးတာမရှိတောင်းစိုးပလုံးစိုးတာပြည်ဟိုးထုံးတာရှိတယ်ကိုကမေ့ရင်မေ့မယ်ကုသိုလ်ကကိုကို မမေ့ဘူးဗျာမှန်ရလားမှန်ပါပါအေးဒါကြောင့်ပရိသတ်ရေကုသိုလ်ပုံညာပြုကြလင်လင်ပြုကြလင်လင် မိဂတာဆောင်ညာတူပင်ကိုပြုနိုင်မကိုကပိုင်ရှင်ခွင့်ကြုံညာကိုအားဆောင်နေပင်ကုသိုလ်ကအခွင့်ကြုံရင်အေးကိုကိုစောင့်ရှောက်ပါတယ်တဲ့စောင့်ရှောက်ပုံကလေးအချင်းချုပ်ပြောပြရှင်းတော့ကအဝတ်နေကလေးကိုလှူဒန်းခဲ့ သူကအဝတ်ကိုပမာမထားဘူးအနီအောင်လေးကိုဆွဲဆွဲလန်းလန်းရှိခဲ့ဒါပေမဲ့ဈာကလလတ်တလောအကုသိုလ်အဖြတ်စောလို့အေးအကုသိုလ်နဲ့ငရဲရောက်ပါအဲ့တော့ငရဲမီးတွေတောက်လောင်ညတယ်တဲ့ဒါကိုမြင်ရတော့ပြိတ္တရေငရဲမီးအယောင်ဟာဘာယောင်ပါလဲဟာဘုန်းကြီးမြတ်လေခေါင်းကိုပို့လိုက်ရတာငရဲမီးကစိမ့်ရွှေရွှေလေးလား ပြာလဲလဲလေးလားစဉ်းစားလို့ဖြေမရဘူးအမလီစင်ကာပူရောက်တည်းကကောက်ခံငင်ကဖြေကြတယ်တဲကျွမ်းတာကိုနော်အဲ့တော့ရောက်ဖွေးတဲ့လူကပြောတော့လေမငင်းပါဘူးပြိဿရဲ့ခနေ့ကစစင်ကာပူရဲ့ထောက်ခံမှုအရငရဲမီအနိယောအဲ့ဒါနဲ့အနိယောင်လေးမြင်ရတော့မှဟာငါလူခဲ့တဲ့ အဝတ်အယောင်ဝလေးနဲ့တူပါပေါ်လာလို့ကိုကုသိုလ်ကအေးပင်ထောက်သဖြင့်ကြာရောက်လူဆယ်ချက်ငရဲကလွတ်မြောက်သွားခဲ့ပါသည်အဲ့ဒါမိဖသဘွယ်ကုသိုလ်ကစောင့်ရှောက်ထားဆိုကုသိုလ်ပုံညပြုရလင်းလင်းအမိဃာတာစောင့်ညာတူပင်ကိုပြုနိုင်မှကိုကပိုင်ရှင် ခွင့်ကြုံညာကိုအားဆောင်နေပင်ဟာတော့ဒါတော့တခုတလေအုတ်ကြမျက်ပေါက်ရှိမှန်ပေါ့လို့ဆိုရင်နောက်တစ်ခုပြောဘုရားလက်ထက်တုန်းကပရိသတ်ရေအစာမကြေတဲ့အဝတ်အစာမကြေတဲ့ဆိုတာကောကလေးနဲ့ကင်လိုက်ရင်ခိုးခိုးကောက်ကောက်ဖြိုးဖြိုးဖြောက်ဖြောက်မြေတာပေါ့အဲ့ဒီအဝတ်ကလေးလှူပြီးတော့ဆွဲဆွဲလန်းလန်းရှိခဲ့ ဒါပေမဲ့ဂျာကလလက်တလောအကုသို့အဖြတ်စောလို့သူလည်းငရဲရငရဲမီးတွေတောက်လုံတန်ကြတော့မှဟေးဒီအတန်လေးကငါလူတဲ့အဝတ်အတန်လေးနဲ့တူပါပေါ့လားလို့ကိုကုသိုလ်သရိယသဖြင့်ကြာရောက်လူတဲတဲ့ငရဲကလွတ်မြောက်ခဲ့ပါသည်ဒါကြောင့်ကုသိုလ်ပုံညာကုသိုလ်ပုံညာပြုကြလင်းလင်းပြုကြလင်းလင်းအမိဂါတာ ဆောင်ညာတူပင်ကိုပြုနိုင်မှကိုကပိုင်ရှင်ခွင့်ကြုံညာကိုအားဆောင်နေပင်ကိုင်းသဘောပါပလားဒါကြောင့်ဗုဒ္ဓမြတ်စွာကအနာတပိနဲ့အေးနဲ့သောမြတ်သောကောင်းသောဆိုသောသဘောမထားပဲနဲ့လှူနေကြဝတရားအတိုင်းလှူဖြစ်အောင်လှူပါ လူတဲ့အကစေရနာဘာဏမြို့အဲ့ဒီငါမြို့နဲ့လူတဲ့ပုဂ္ဂိုလ်အတိမြတ်သောအစာကောင်းသောအစာစားစားခြင်းနဲ့ရှိတဲ့စားလဲစားတဲ့စားလို့လည်းဘာမှမဖြစ်ဘူးတဲ့ဟောစေရနာမပါပဲလူရင်ပစ္စည်းတော့ပေါ်တယ်ဒါပေမဲ့လို့ခုနကသွေးတို့စီကြနှလုံးကြောက်ကကြောင်းနဲ့စားချင်တာမစားရဘူးပိဒါမှန်ရလားမြတ်သောအစာအဝတ်ပါတဲ့ဟော စေရနာငါးမျိုးနဲ့လူတဲ့ပုဂ္ဂိုလ်ကကောင်းမြတ်တဲ့အဝတ်တွေကိုဝတ်ချင်ရနဲ့ဂရိပါဖနာစီဗါတဲ့ရွှေရီးဆောင်ရမှာအခုကြတော့ကလူလို့ဒါပစ္စည်းတော့ရှိပါရဲ့ဒါပေမဲ့စေရနာ၅မျိုးမပါတော့ကအခုကဲကကြီးအပေါ်ကအမိုးမပါတဲ့ဂျာရီအုတ်ထုဂျာရီအုတ်ထုဆိုတာအပေါ်ကအမိုးပါရမိုးရတော့လုံသလားနေဘူးတော့ရော အဲဒီဥဒုရဲ့တန်မိုးကြီးဆိုတာပိုက်သန်တော့ပေးဖို့နိုင်တယ်ဒါပေမဲ့မကောင်းတာမှအကောင်းတယ်နောက်တစ်ခုအောက်ကအစုပ်အပြတ်လေးတွေတွေ့ဘူးလားပေါင်းမီတွေအင်ကြီးတွေလုံကြီးတွေလေအေးအဲ့ဒါဘဝကဒါနပြုခဲ့လို့ပြည့်စည်တော့ပေါ်ပါရဲ့ဒါပေမဲ့ဘုန်းကြီးတို့လို အနဘနဲ့ဘာနဲ့ကောင်းကောင်းမွန်မွန်မဝတ်ရဘူးအစုပ်အပြတ်တွေဝတ်ရအဲ့ဒါစေရနာမပါခဲ့လို့ ဒါကြောင့်မြတ်သောဇာအုပ်မြတ်သောအစာအဝတ်မှာရင်မအမြတ်သုံးရမှာဒါကြတော့နိုင်ငံရရောက်တဲ့ပုံကိုယ်တွေကကောင်းသွားဗျာရော ပိုက်တာမေးစီလဲရင်ကောင်းကောင်းမွန်မွန်နဲ့ဘုန်းကြီးတို့၄စီရှိတာ၄စီလုံးအလျရပြီအခုတော့ဒတိုင်းမှာ၂ယောက်ပဲအဖတ်တင်တယ်အဲနော်အဲ့ဒါပဲဒါကြောင့်ရင်မအမြတ်သုံးရမှာမြတ်သော အာယုန်နဲ့ဟော စေရနာ၅မျိုးနဲ့လူတဲ့ပုဂ္ဂိုလ်ကြတော့မြင်ကြားနံသားတွေကြက်တည်းမင်္ဂလာကြည်ကြည်နုနုဗျာမှန်ရလားစေရနာ၅မျိုးမပါတော့မြင်ရတာလည်းမကြည်မလင်ကြားရတာလည်းဟောတော်မကြည်မလင်နိုင်ရတာလည်းစားရတာလည်းထီရတာလည်း အေးမကြီးမလင်းဆိုပြီးတော့အဲ့ဒီလိုအာယုံ၅ပါးတွေဟာစိတ်မချမ်းမြေ့ဘွယ်နဲ့စေရနာ၅မျိုးမပါတဲ့ပုဂ္ဂိုလ်တွေတွေ့ရမယ်စေရနာ၅မျိုးပါတဲ့ပုဂ္ဂိုလ်ကမြင်ရတာလေရှင်ရင်သတ္တကြီးကြီးလင်းလင်းမှန်ရဲ့လားကြားရတာစားရတာနားရတာထိတွေ့ရတာလဲကြီးကြီးလင်းလင်းဒါကြတော့နိုင်ငံညရောက်တဲ့လူတွေမဆိုးဘူးဗျာမှန်ရဲ့လားဆိုရင်လည်းအကုန်လုံးဝန်ကြီးတွေဖြစ်ကုန်မှာ ဘာတော့ဟိုဇက်ကြီးတွေကြည့်ဘူးလားအဲအဲ့တော့ဆိုကြပါစို့ပြတ်တတ်ပြီးရင်လူတွေကတဘူတော်သွားစားတော့ပြီးတော့နှစ်ပါးသွားမျောတာမဟုတ်လားဒါပေမဲ့ဇက်ကြီးထုံးစာအရာနောက်ပိုင်းကဇက်လန်းအတွက်ဆိုပြီးတော့ရွှေတွင်ငွေတွင်မိုင်းရင်ဒုဒ္ဒယရဏကုဏဘာဆိုဘိုင်းညာသည်ယာတိယောပြည်ရှိရှင်မင်းသာတသာမိန်တော်မူခဲ့သည်မောအဲ့ဒီဝန်ကြီးတွေပြော ဟိုကမျောတာကနှစ်ပါးသွားအဲ့ဒီဝန်ကြီးတွေကရွှေတွဲငွေအဲ့ဒီဝန်ကြီးတွေပြောတာအခုတို့လူတွေမစိုးသေးဘူးနိုင်ငံခြားကတော့အမြင်အကြအတောင်းလေးတွေဟုတ်လားကိုင်ရှိစေတဲ့ဒါကြောင့်ပရိဒတ်ဤမြတ်သောဇာဝပါရင်မှာမြတ်သုံးရမှာမြတ်သော အာယုနမငါကခြံရန်ဆုံးဩဇာကုန်လေလေးနဲ့မှာတဲ့ဗျဟောကိုယ့်ရဲ့လက်အောက်ခံငယ်သား သာသမီတို့အပေါ်မှာဩဇာအာဏာလေးနဲ့တဲ့စေတနာ၅မျိုးနဲ့လှူရင် အကျိုးဘယ်နှပါအဲ့ဒီလိုမြတ်စွာဘုရားက တိုက်တွန်းပြီးတော့မှဘာပြောသလဲဧပဝေဝါခောကပတိဝေလာမောနာမပြမနောဟောတိလို့ခေါဏကဝေလာမပုံနာကြီးဇလန့်ထိုးပြတကားကြီးအနာတပိအာမယောနဲ့ သိရဇဂဝဓမင်းပုံရင်ဟင်းလို့ညံဖြစ်ပေမဲ့ငါဘုရားသာသနာသီလသမားတွေပညာအားကောင်းတဲ့ခေတ်အခါမှာ ပေါ်လာတာအင်မတန်ကံကောင်းပါတယ်။ဒါကြောင့်စေရနာ၅မြို့နဲ့လူနေရမပြတ်အောင်လူပါလို့ဝေလာမပုံနာရေးအလူ ပြပါသည်ဟုတ်မလားဝေလာမအလူလာမိုင်မောင်းမလား96မိုင်လာပေါင်းမလား ခုနှစ်လေးခုနှစ်လကြာပစ္စည်းပေါင်းဘဏ္ဍမျိုးတမျိုးတမျိုးမှအရေးအတွက်အေးအဲ့ဒါလို့လှူရပေမဲ့သင်ရဲ့ဇကွက်တမင်ပုံရင်ဟင်းလောက်မမြတ်ပါဘာကြောင့်လို့သာသနာဘအလူဝေလာမပုံနာလူကဘာလဲအကုတဲ့အနာတပင်လူရတဲ့အလူကကိုင်းဒုတကတကမတွေရောခုခသာသနာကွယ်ပလား အဲ့ဒါကြောင့်မကွယ်သေးသည်မြမိမိအသက်ထင်ရှားရှိခြင်းကြိုးစားပြီးတော့ဘုရားတဲ့ကြောင်းကြောင်းရှင်မြူရငံဝါသူတင်ငံငထိန်တင်ငံဖြင့်သာသနာတွင်ကုသိုလ်တွေဝမ်းမြောက်စွာပြုကြမှန်ရလားအေးမတိမ်ကောမပေါက်ပြမပပြောက်ကြစီနဲ့ပေါ့ဗျာကာယအဲ့ဒီလိုမြတ်စွာဘုရားကပြည့်တော်မူပြီး တက္ကလာရှိပါချက်ပြောတယ်လေတက္ကရှိနာတပိနဲ့အဲ့ဒီဝေလာမပုံလားဆိုတာတခြားမဟုတ်ဘူးငါဘုရားပါပဲ ကြည်သာသူ့ရဲ့အဖြစ်တော်စဉ်ကိုဘုရားကမဆက်မကြောက်ချပြပြီးတော့ကောင်းမြတ်တဲ့လမ်းစဉ်တွေကိုမူပြခဲ့ပါတယ်ဗျာဟုတ်ပါလားတို့ဘုရားတို့နှလုံးသားမရှင်းသမှုလားအုံနောက်မကြည်လင်မှုလားအေးရင်ခွဲအသက်ဟုထုတ်ပြမှာဒကာရမအမြင်မှန်ရရင်သူ့အတွက်ဝန်လေးသလားအဲသူ့ဘဝမပြောဘဲနဲ့နေလဲပြီးဒါပေမဲ့အောက်ကြနောက်ကြခံပြီးငါအလူကွာ၈000၄000 ခုနှစ်အဲခုနှစ်နှစ်ခုနှစ်လကြာ96မိုင်ပွဲကြီးသာပေမဲ့လို့အနာတပိန်ရဲ့ပုံရီထမင်းအေးဇကွက်ထမင်းပုံရီဟင်းလောက်မမြတ်ပါဘူး။ဘာကြောင့်လို့အနာတပိန်ဒါနာကသာသနာတွင်ဒါနာပါရဏဒါကြောင့်တို့တရားဓမ္မတွေလှူနေရတာကသို့သာသနာတွင်မှာ လူရတာတို့မဝန္တာသည်သာသနာတွင်မှလူရတာတို့မဝန္တာသည်အေးအဲ့ဒီရဲ့နောက်ဘုရားကပါဆက်ပြောတယ်လေဝိလာမပုံနာကြီးတဲ့ အေးသောတပတဟုတရားကို ပေးရခံရလူရမယ်ဆိုရင်ဝေလာမအလူထက်မြတ်တယ်တဲ့အဲ့တော့သောတာပန်ဆိုတာဘာလဲလို့ဆိုရင်တရဏဂမနသောတာပန်ပြီးတော့ပရိသယေဥပါထာကသောတာပန်ရှုလသောတာပန်မဟာသောတာပန်သောတာပန်အမည်၄မျိုးရှိပါဘယ်နှမျိုး၄မျိုး တရဏဂုံတီသူလူရရင်လည်းအဲ့ဒါသောတာပန်လူရသလောက်အကျိုးများတယ်။ဘာကြောင့်လဲသူသည်သောတာပန်အခုတရဏဂုံတရဏဂုံသုံးပါးတည်သွားရင် အနည်းနဲ့အဝေးအနည်းနဲ့အများအရင်နဲ့နောက်သာကွာအဲ့ဒီပုဂ္ဂိုလ်ကမောက်ချသောတာပန်ဖြစ်မယ်။အဲ့ဒါကြောင့်သောတာပန်ကို လူရခြင်းသည် ဝေလာမအလူထက်သားတယ်ဆိုတော့တရဏဂုံသုံးပါးတည်သူကိုလူရခြင်းသည်ဝေလာမအလူထက်သားတယ်ဗျာ ဘာကြောင့်လို့တရဏဂုံသုံးပါးတည်လို့ဟုတ်ပလားအဲ့ဒါကြောင့်ဒုဒကရမတွေတာရင်နာရီတွေမှာတဝုတဝုလူမှုရေးရဖိတ်ကြတဲ့အခါကာလတကယ်လူဝေပုံကိုပေါ်ချင်းမြောက်ခြင်းတဲ့တွင်ဒီပင်အချိန်နောက်ထားထမင်းစားကနေ့မှာဒေလက်သေးဒီကသာကျွန်ုပ်ဒီတရဏဂုံသုံးပါးနဲ့၅ပါးသီလဆောက်တည်ပါအေးလို့ဆိုပြီးမှစားရင်အလူရှင်တွေအတွက်အကျိုးသိမ့်များတယ်။မာယလား တရားနာတယ်ဆိုတော့အဲ့ဒီတဲ့ဤကောင်းစနစ်ဖြူဟာလေးတွေအရယူဖို့ပဲဗျာရှင်းမလားရှင်းပါပါအေးဒါကြောင့်သောတာပန်တပြာအလူရတာဝေလာမအလူထမြတ်ပေတာသောတာပန်တပြာ အဲဒီတော့တရဏဂုံသုံးပါးဒီသူဟာလည်းပဲမောချဧကံသောတာပန်တိမံဖြစ်လို့သူ့ကိုတရဏကမဏသောတာပန်နောက်ယရဏသုံးပါးရဲ့အလုတ်အကျွေးပြုသူကို ဥပထာက သောတာပန်ဘာပါလဲအေးယရဏသုံးပါးကိုအလုတ်ကျွေးပြုတာအခုဘုန်းကြီးတို့ကြွာလာတဲ့အခါကလားတွေ့ဟလားအေးဒကာမိုးသက်မြင့်တို့ဒကာကြီးဥစုံမောင်တို့ဒီမှာရှိတဲ့ အဲကြောကြောနိုင်တို့ဒါဘုန်းကြီးတို့သွားရင်နဲ့လာရင်နဲ့နေရာတွေမတော်ရင်နဲ့ပို့တခါတည်းပဲဘုန်းကြီးတို့ဝေယဝိစာတွေပြုတ်လောက်တာအဲ့ဒါဥပထာကဖရာတရားသံဃာကို အလုတ်အကျွေးပြုသူနေမှလမ်းမှာစနစ်တကျပြုတ်လောက်တဲ့ပုဂ္ဂိုလ်အဲ့ဒီလိုကပ္ပိယကျောင်းသားကိုကျွေးလိုက်ရခြင်းဒီပင်အလူရှင်တို့မှာအကျိုးများပါတယ်ဟုတ်ပလားနောက်တစ်ခုပြိဋ္ဌာ ဥတော့ဒီယုံနာကြောင်းကျိုးဟောဒီနှစ်ပါးကွဲပြားအောင်ရှုမှတ်တဲ့ယောဂီကိုလှူတာသောတာပန်အလူသုဒ္ဓသုလသောတာပန်ဘာသောတာပန်သောတာပန်အငယ်စားလေးတဲ့ဒါဤကားယုတ်ဤကားနာဤကားကြောင့်ဤကားအကျိုးဟောဒီနှမျိုးယုတ်နာနဲ့ကြောင့်ကျိုးကိုသိအောင်အတုတ္တယောဂီအလူရခြင်းမြအကျိုးများတဲ့မှန်ရလား နောက်တခုကြတော့ပြိဿဟိတကဉာဏ်ချင်း16ပါးနာမရူပပရိစ္ဆေဒဉာဏ်ပစ္စယပရိက္ခဉာဏ်ဥရိယဗျာဉာဏ်ပင်ငါဉာဏ်ဗျာဉာဏ်အာရိနဝဉာဏ်နိဗ္ဗိဒဉာဏ်မௌရှိတုကမြတ်တာဉာဏ်ပတိသင်္ဃဉာဏ်သင်္ဃရူပခဉာဏ်အနုလောမဉာဏ်ဂုတ္တရမဉာဏ်မဉာဏ်ဖောဉာဏ်ပိစ္ဆဝခဏဉာဏ်လို့အဲ့ဒီလိုဉာဏ်ရှင်နဲ့ပြည့်ဝတဲ့ပုဂ္ဂိုလ်ကိုလူရချင်းဒီမဟာသောတာပန်လူရလို့အကျိုးကြီးတယ် ဟုတ်ပါလားအေးအဲ့ဒါသဘောထားကြဗျာဂျာဒါကြောင့်ဘုန်းကြီးတို့ဖြူးမြို့မှာ28နှစ်29နှစ်ရှိသွားပြီဝါရင်း3လတကုတလဘောင်း4လရက်ပေါင်း120ယဟန်သံဃာတော်များအတွက်ဝါစုသင်္ကန်းတစ်စုံကထိသင်္ကန်းတစ်စုံမနေ့စာနေ့စာမိရရှိပြစီအခမဲ့လှူပါတယ်အေးပြီးတော့အဲ့ဒီဝါရင်း3လနဲ့တကုတလဘောင်း4လရက်ပေါင်း120 ရဝေးရနိလာချတဲ့တရားဓမ္မတွေအဲ့ဒါမနေ့ဇာနေဇာမိရေစိပစ္စည်းလှူဒါန်းတာ29နှစ်ရောက်ပါပြီကုသိုလ်ပြည့်လှူဒါန်းခဲ့တာဘုန်းကြီးတို့ရရသမျှဓမ္မပူဇာလလဘတွေတဲ့မှန်ရလားအေးအဲ့ဒီထဲမှာဒုဒကဓမ္မတွေကုသိုလ်ပါခြင်းသလားမြို့မြို့ချမ်းနတို့ချောင်းနတို့ချောင်း ငကွချအဲငကချုံနောက်ကြရင်ဟွန်းနာမည်မဖော်ရဲဘူးတဲ့သဘောပါဗလားအေးအဲ့ဒါကြောင့်ပရိသတ်ဤသောတာပန်ဗဏမျိုး၄မျိုးဗါတဲ့တော့တရဏဂမနာ သောတာပန်ဥပါထာက သောတာပန်ရှုလသောတာပန်မဟာသောတာပန်ဆိုသောတာပန်တပြား လူရတာဝေလာမအလူထဲမြတ်ပေတာအေးအဲ့ဒီရဲ့နောက်ကတော့ပြိဿရေအဲ့ဒါသဂရာကတဟုတရားလူရခြင်းသည်သောတာပန်မောင်းတရားလူရသည်ထဲမြတ်တယ်ဘာကြောင့်မြတ်တာလဲသောတာပန်ဖြစ်ပြီးတော့ automatic အိတ်နေုံနဲ့သဂရာကမဖြစ်ဘူး အေးယုံနာထင်ရှားလျောင်းတိုင်းရသွားယုံနာများကို ရှုမှတ်လို့ဝိပဿနာညာအပြည့်သဂရာမိမညာဘုံညာရအောင်အာထုတ်ရသောကြောင့်ဆိုလိုက်သဂရာကံတပြာလူရတာသောတာပန်တရားထမြတ်ပေတာ ဝေလမအလူထဲမြတ်ပေတာအေးနောက်သဘောတော်သိသွားပြီအနာဂံတပြလူရတာသဂရာဂံတရားထဲမြတ်ပေတာသောတာပန်တထောင်ထဲမြတ်ပေတာဝေလမအလူထဲမြတ်ပေတာ သကရာကံဖြစ်ပြီးတော့အိတ်နေုံမြနဲ့အော်တိုမက်တစ်အနာကံဖြစ်မလာဘူးလျောင်းထိုင်ရသောသကရာကံရဲ့ထင်ရတဲ့ယုံနာကိုရှုမှလို့ဝိပဿနာညာအပြည့်အနာဂမိမညာဖုံညာဖြင့်ဟေအနာဂံဖြစ်သွားတဲ့လူ လူရလုံအားသာလို့မြတ်တာဘာသာလို့အဲနောက်တစ်ခုကြတော့ယဟန္နာတပြာယဟန္နာတပြာလူရ တထောင်တည်းမြတ်ပေတာသောတာပန်တထောင်တည်းမြတ်ပေတာဝေလာမအလူထဲမြတ်ပေတာအေးအနာဂမ်ဖြစ်ပြီလို့အိစ္ဆနေုံများနဲ့အော်တိုမက်တစ်ယဟနာမဖြစ်ဘူးလျောင်းတိုင်းရသွားတည်ရတဲ့ယုံနာကိုရှိမမသာလင်အရဟတမညာဘုညာမြေနိဗ္ဗာန်ကိုရတဲ့အဲ့ဒီနိဗ္ဗာန်ရနိုင်အောင်လှုပ်အားသာလို့ယဟနာတပြာ ေထိုအတုပိစေကာတဖြာယန္နာတရားတည်းမြတ်ပေတာ သောတာပန်တသိန်းထေမြတ်ပေတာဝေလာမလူထေမြတ်ပေတာသဗ္ဗညုတဖြာသဗ္ဗညုတဖြာသူရတာပိစိကာတရားထေမြတ်ပေတာယန္နာတထောင်ထေမြတ်ပေတာအနာဂံတထောင်ထေမြတ်ပေတာတဂရဂံတသိန်းထေမြတ်ပေတာ သောတာပန်တသံထေမြတ်ပေတာဝေလာမအလူထေမြတ်ပေတာတဲ့ဗျာအမေဒုပရိသတွေနာဘူးသလားအမေဒီလိုဆိုတင်ညာလိုက်ပါအေးမဆိုးဘူးဆိုရင်တော့ဇတ်ထဲကဝန်ကြီးတွေဖြစ်ကုန်မှဆိုရတယ်ခိုင်းတော်ပြီအဲ့ဒီနောက်ဘုရားကမဟောတယ်လေယောစယောစီကံ သမ္မာသမုဒ္ဒတရဂတရဟန္တာမောဇိယယောသဗုဒ္ဓပမုကံဘေကုသံဃံမောဇိယဣရန္တာတောမဗလာတရံနဲ့ဗျဟောအတိဘကဖရာမူရှိသံဃာလူရခြင်းသည်ဖရာပေါင်းတရားလူရသည်ထက်သာသည်ဒီစကားတော့ဒုပရိသနားရှိလို့သာကြားရမှာသိလက်ခံခြင်းမှမဟုတ်ဘူး ဘာကြောင့်လဲကိုတော်တို့တန်ဃာတွေကဘုရားတဲ့မြတ်သလားလို့ပုံမတွေးပါနဲ့ဘုန်းကြီးတို့ကမြတ်တယ်လို့မပြောပါဒါပေမဲ့ဘုရားကိုလှူရထားတဲ့ဘုရားမရှိတန်ဃာလှူရသည်ကမြတ်တယ်ဆိုဘုရားတန်ဃာလူရတာဘုရားပေါင်းတရားထဲမြတ်ပေတာဘေဇေကတထောင်ထဲမြတ်ပေတာ ယန္နာတထောင်တဲ့မြတ်ပေတာအနာဂံတသိမ့်တဲ့မြတ်ပေတာတဂရာဂံတသန်တဲ့မြတ်ပေတာသောတာပန်တဂရီထဲမြတ်ပေတာဝေလာမအလူထဲမြတ်ပေတာအဲ့ဒီမှာတန်ငါလူရတာအကျိုးအကြီးဆုံးဘာကြောင့်လဲဆိုတော့ ဘုန်းကြီးတို့ပြိဋ္ဌမြတ်စွာဘုရားလေးသိင်ချေကဘာတိပါရမီဖြည့်တယ်ဆိုတာတန်ခါအားကိုးနဲ့ဖြည့်ရသူကမြသကုတ်ကြခဲလေးသိင်ချေကဘာတိပါရမီဖြည့်ပြီလို့နောက်ဆက်ဆောင်ရွက်မဲ့ပုံကောမရှိရင်45နှစ်နဲ့ဒီသာသနာစိတ်လုံးကွယ်ပြောက်သွားမှာတန်ခါအားကိုးနဲ့ဘုရားလေးသိင်ချေကဘာတိပါရမီကျင့်တာပါဒီတန်ခါတွေကအခုသာသနာဆောင်ရွက်လာတာ2000 48ခုသာသနာတဝက်ကျော်ဖယားကတန်ခါအစွန်းထွက်တောင်မရှိဘူးပြည်ဒါပေမဲ့ဖယားကိုမနှိမ်ဘူးနော်ဖယားအားကိုးတာကဒီတန်ခါတွေကသာသနာဆောင်ရွက်လိမ့်မယ်ဆိုတဲ့အဲ့ဒီစိတ်နဲ့သူအပြတ်ကျင့်ခဲ့တာဒါကြောင့်ဖယားတန်ခါလူရတာဖယားပေါင်းတရားထဲမြတ်ပေတာအေးအဲ့ဒီမှာသတိထားနောက်တစ်ခုအထောက်က ထို့သားတော်လေးရာဟုလာကိုရင်ဝက်မလောက်တော့သာရိပုတ္တရာမောက္ကလာနောသားတော်လေးခေါင်း၍တရဏဂုံပေသူကပေးဥပိ္ပဇေခန္ဓုကခံသာသနာအမွေပေးလိုက်ကြတဲ့ဟောနော်ကိုတော်မပြုတ်နိုင်လို့လားပြုတ်နိုင်သားပါအဲ့ဒီအပြုတ်ခိုင်းနေတဲ့သာရိပုတ္တရာမောက္ကလာဖခင်ကသင်္ကန်းဝတ်ပေးထားတာဒါဖြင့်ဘာပြုတ်လို့သူသားလေးကြတော့တန်ခါလဲဝါကွက်အပ်ထားလဲအနာဂတ်သာသနာ တန်ဃာတော်ကထိမ့်သိမ်းရမယ်ဆိုတာသိအောင်သူသားအရင်ခေါက်ခေါက်ကိုတန်ဃာလက်ထဲဝါကွက်အပ်ခဲ့တာတန်ဃာဟာအရေးကြီးဖို့မှန်ရလားပြိတ္တာအေးဒါကြောင့်နောက်တို့မိရိတော်ဂေါတမီကမိမသာ ဖြစ်တဲ့သူကိုတစ္ဆာလေးပါတိယဟနာဖြစ်အောင်ဟောကြားတော်မူနိုင်တဲ့မြတ်စွာဘုရားကျေးဇူးတင်လွန်းလို့ ဥဥဖြာပြသင်္ကန်းနဲ့လှူတဲ့အခါဘုရားကတန်ငေတွန်ခောတမိဟိတန်ငေတိန်နေဟိဇဝပုဇိတဘွေတမိတန်ငေတိန်နမဗလားရှင်သာတို့အမိတွေခေါ်တမိတန်ငါတော်လှူလိုက်တန်ငါတော်လှူတိုင်းရခြင်းသည်သာဘုရားလူရသည်တည်းမြတ်တယ်သာဘုရားကိုလည်းလှူဒန်းပူဇော်ရရောက်တယ်တန်ငါတော်လှူတိုင်းရခြင်းဟာအကျိုးကြီးတယ် သာသနာရှောင်ရှောက်တဲ့နေရာမှာတန်ဃာတော်တွေအရေးကြီးလို့အရေးပါလို့အရာရောက်လို့မှန်ရလားဒီစကားဒုပရိသသဘောတူရလားသဘောတူရင်ဝိဇ္ဇာရှစ်တောင်းဘိုးတော်ပေါင်းนี่ဖြုတ်ပလိုက်ပါဖြုတ်ပင်လိုက်ပါဘိုးဘိုးအောင်ဘိုးဘင်ကောင်ရုပ်တွေဖြုတ်ပလိုက်ပါဘာဆိုင်လဲ အဲ့ဓာတွေဘုန်းကြီးတို့ကထောက်ပြောတာတို့လူတွေကဘုန်းကြီးတွေကအသားယူတယ်လို့ထင်နေလိမ့်မယ်မဟုတ်ပါဘူးတကယ်ကြတော့အေးကိုရင်ဖြစ်အောင်ဘယ်သူကပြုပေးရအေးအဲ့ဒါပဲဒါကြောင့်ဗြဟ္မာဂရိကရာတရားဂရိကရာမပြုတ်နိုင်တဲ့ကိုရင်ကိုဟောဒီယဟန်တပါးကပုထုရှင်အရှင်ရှိတဲ့ယဟန်တပါးကပရိသတ်မိနစ်ပိုင်းအတွင်းကိုရင်မောင်းများစွာ ပြုပေးနိုင်သည်ထူးမြတ်တဲ့တန်ခါဂုံကြီး ဗြဟ္မာဂရိကရာတရားဂရိကရာပြုမပေးနိုင်တဲ့ယဟန်ကိုခဏီတန်ဃာတော်၅ပါးကမိနစ်ပိုင်းအတွင်းဟာမောင်များစွာဖြစ်အောင်ပြုပေးနိုင်သည်သူမြတ်တဲ့တန်ဃာဂုံဤပေနတ်ဇဝွန်ကြီးမြေကွက်ကလေးကိုဗြဟ္မာဂရိကရာတရားဂရိကရာေသိမ့်သမုတ်မပေးနိုင်တာကိုပုရုဇဉ်အရှင်းရှိတဲ့သံဃာတော်၄ပါးကသိမ့်ဖြစ်အောင်သမုတ်ပေးနိုင်သည်ဗါတဲ့ ထူးမြတ်တဲ့တန်ခါဂုံကြီးဒါတွေကိုကြည့်ပြီးတော့ယုံကြည်ကြဘုန်းကြီးတို့ကအသက်တင်အမြတ်ထုတ်တာမဟုတ်ပါမှန်ရလားဒါကြောင့်ဘုန်းကြီးအောင်ဘုံမငေါဆိုတာတွေဘာတွေညာတွေသေးတယ်ဒါတွေထည့်ပြီးတော့သူသာသနာပြုတာမဟုတ်ဘူးသာသနာဆိုတာတန်ခါခမှပြုလို့ရအဲ့ဒီတန်ခါကလည်းမင်္ဂန်တိကြတဲ့သာသနာပြုနည်းမှာသူကရှေ့ဆောင်လွှဲသွားရင်လည်းနောက်ကဟာတွေတစ်တိုင်းလုံးချုံတမြုံကြီးပါသွားတာ ရှေ့ဆောင်နွားလားနွားနွားတတိုက်ရှေ့ဆောင်နွားလားနောင်နွားတတိုက်အေးကောက်ကောက်လိုက်တတ်တယ်အဲ့ဒါသတိထားရှင်းမလားခိုင်းတော်ပြီဗျာအဲ့ဒီရဲ့နောက်မြတ်စွာဘုရားကပါပြောတော့အေးတကားတော့အနာတပိန်နဲ့ဆွမ်းလူရတာတဲ့ကြောင်းလူရတာကမြတ်တယ်ဆွမ်းလူရတာတဲ့ အဲ့เจ้าကကြီးကျယ်ခမ်းနားတဲ့ဒီလိုเจ้าမျိုးလားမဟုတ်ဘူးမရမတိုင်းလေးလေးတိုင်းဆိုင်အင်မဲ့ကိုမိုးကျူယိုကိုထရငါဝါကြမ်းလေးတွေစိတ်ဖြာတဲ့တယောက်နေเจ้ากလေးအဲ့ဒီเจ้ากလေးလှူရခြင်းဒီဆိုလိုက်လေးတောင်တိုင်းတာလေးတောင်တိုင်းတာเจ้าလှူတာเจ้าလှူတာဆွမ်းလှူတာတဲ့မြတ်ပေတာလှူတာတဲ့မြတ်ပေတာခုနကပြိဋ္ဌဗျာမှုရှိတန်ဃာအထိလှူတာဆွမ်းနော် အကုအကြောင်းအလူဘာကြောင့်မြတ်တာလဲဆိုတော့အေးဝိဟာရဒါနာကြောင့်လူလူဒါသောပုဂ္ဂိုလ်သည်တဲ့တိတံအေကိုလည်းပฏิနတိပဲဖြောင်းနိုင်မှာပေတသမတို့ကြောင့်အုံနာမှုကိုဒေတိနာမှာကောင်းစွာမသွေလူတိုင်းရာရောက်ပါပေတည်း ပြင်မဲ့မှာတဲ့နင်းနေမိုးတွေလေတွေစီးနေနေကြနေတယ်ဆိုရင်တဲ့အမိုးကတကားလုံးနဲ့ကြောင်းနဲ့ဝင်းနေတော့အေးမပြောက်ဘူးလားဒါကြောင့်အပူကို လူရရောက်သည်ဘာလူရရောက်ဆိုကြောင်းကိုလူပေးပူအနွေမနေလူရရောက်ပါသည် ပြင်းမဲ့မမိဘူးရေဘူးလေဘူးနေဘူးတွေရှိနေတယ်ဆိုရင်အမောကာတကပြည့်စုံတဲ့ကြောင်းနဲ့ဝင်နေတော့အေးမသွားဘူးလားရောင်းကိုလူပေမပူအေးမနေလူရရောက်ပါသည်ပြင်းမဲ့မှာမချင်းရည်တွေတောင်းကြတဲ့အခါမိုးတကလုံးညုံနဲ့ကြောင်းနဲ့ဝင်နေတော့ဘေးကင်းမသွားဘူးလားရောင်းကိုလူပေရောင်း ဘေးမဲ့အေးမနေလူရရောက်ပါသည်အေးပြင်မမှာပရိသတ်ရေးတဲ့အေးဟိုပိုးမျိုးစုံနေပေါ့ဗျာကိမဇွန်တို့ကိမိကောတို့ကိချီများတို့စသည်တောင်းကြနေအမောကာရကပြည့်စုံတဲ့เจ้าနဲ့ဝင်နေတော့အဲ့ဒီမှာချမ်းသာမသွားဘူးလား တို့ကြောင့်ကိုလူပေချမ်းသာရဲ့မနေလူရာရောက်ပါသည်ပြမဲ့မှာခြေနေသိကြဝန်အောင်ငါဧသာသတ္တဝါတွေတောင်းကြနေမဲ့တို့ရဲ့အမောကာရကလုံညွန်းနဲ့ကြောင်းနဲ့ဝင်နေတော့အသက်သေးအောင်မလားကြောင်းကိုလူပေ ဂိုင်းဒီတော့ဗဇကရအောင်ချနေမောနေလိမ့်မယ်စာတရွက်စီလာဝေလိုက်တာပိုကောင်းနေတယ်နဲ့ဟမ်သို့ကြောင့်ငိုလူပေအသက်သွေးမနေလူရာရောက်ပါသည်ဘယ်နှမျိုးရှိဟာလက်ထောင်ပြတာတော့မအောင်ဖြေနိုင်တဲ့တန်လုံးချိုအောင်စီတစ်အဘူကိုလူရာရောက်တဲ့နှစ် အေကိုလူရရောက်တဲ့သုံးချမ်းသာကိုလူရရောက်တဲ့လေးဘေးမဲ့ကိုလူရရောက်တဲ့ငါအသက်ကိုလူရရောက်တဲ့လောကီဘက်ကနောက်လောကုတ္တရာဘက်ကဆိုကြောင်းကိုလူပေဇန်တော်ဖွေမနေလူရရောက်ပါသည်အေးဆိုကြပါသူပြဟောဥရသိန်းတို့နေတဲ့ကြောင်းအဲ ယောဂီတွေတဲ့သမထကမ္မထ၄ချက်အတုံးလို့မြဇံရသွားရင်အဲ့ဒါဘာကိုလူရရောက်ဇံကိုလူရရောက်တယ်ကြောင်းကိုလူပေးဇံတော်ဖွေမနေလူရရောက်ပါသည်ဟောမိမိတို့လူသားဆောက်လုပ်တဲ့ကြောင်းမှာယောဂီတွေဝိပဿနာတရားအတုံးလို့ ကာမရူပပရိစ္ဆေရာဉာဏ်မိစ္ဆာပရိက္ခဉာဏ်သမတနာဉာဏ်ဥရိယဝေယဉာဏ်ဘေင့ဉာဏ်ဘေယဉာဏ်အာရိနဝဉာဏ်နိဗ္ဗိဒာဉာဏ်မောင်စီတုကမြတာဉာဏ်ပတိသင်္ကဉာဏ်သင်္ဃာရုပကဉာဏ်အနုရောမဉာဏ်ဂုတ္တရပုဉာဏ်တိုင်အောင် အေးအထုလို့ရသွားရင်ဝိပဿနာဉာဏ်အရှင်းရှင်းလူရရောက်သည်ဆိုကြောင်းကိုလူပေးဉာဏ်ရှင်ထွေမနေ့လူရရောက်ပါသည်အေးဂုတရဘုံညာမရောက်ရင်ဒီယောဂီအောက်ပြန်မရှင်းတော့တောက်ဆောင်မက်ကိုတန်းသွားတော့ကြောင့်မက်ညာဘဏ္ဍပါရောင်းကိုလူပေး မဲ့ညာလေးမနေလူရရောက်ပါသည်သောတာပတိမဲ့ညာတက္ကရာဂမိမဲ့ညာနာဂမိမဲ့ညာအရဟတမဲ့ညာမဲ့ညာမှရောက်ရင်လက်ဖြောက်တတိသာအချိန်မချဘူးဘုံညာကိုရောက်တော့ကြောင့်အဲ့ဒီမဲ့ညာဘုံညာမှရရင်နိဗ္ဗာန်ကိုမျက်မှောက်ပြုလေသောကြောင့် နိဗ္ဗာန်အေနိဗ္ဗာန်အေမနေလူရာရောက်ပါသည် gain ဘာကြံသေးတော့မြတ်အဲလောကီကအေးရောအပူရောချမ်းသာရောဘေးမရောအသက်ရောလူရာရောက်လောကုတ္တရာဘက်ကဇာငုလည်းလူရရောက်တယ်ဝိပဿနာဉာဏ်ရှင်းခြင်းကိုလူရရောက်တယ်မဉဏ်လေးပါးကိုလူရရောက်တယ်ဘုံဉာဏ်လေးပါးကိုလူရရောက်တယ်နိဗ္ဗာန်ကိုလည်းအေးဒါယံသောတာသဝတ္တရောတိယောတရာတိဥပတယံ ယောကျင်ပုဂ္ဂိုလ်တိဥပဒေယတရားနေကမ္မထာညောင်းကိုတရာတိဆောက်လို့လူတိုင်းဤသောထိုတရားနေကမ္မထာညောင်းကလေးကိုပင်လူတန်းသောပုဂ္ဂိုလ်သည်သာဝတရောဟောတိခာသိအုတ်တုံ အလုံးစုံကိုလူရရောက်ပါပေတည်းကိုင်းဆိုကြောင်းကိုလူရလုံးစုံပါ ဒါနမြောက်တော်သည်ဆိုဗျာကျောင်းလူရင်ကျောင်းလူရင်အားလုံးကိုလူရရောက်သွားပြီအသည့်တရား အညာတစ်ခုတည်းဗျာကျောင်းဆိုတဲ့ဟောရတာတစ်လုံးနဲ့10မျိုးလုံးလူရရောက်တာမှန်ရလားအဲ့ဒါရုပ်ဝတ္ထုတဲ့ကမြင်ကျောင်းလူတာအမြတ်ဆုံးပါပဲတဲ့အဲ့ဒီရဲ့နောက်ပါပြောတယ်လေအနာတပိန်ကျောင်းကိုလူတိုင်းရသည်ထဲကိုယ်တိုင်ကိုယ်ကြသရဏဂုံသုံးမှလူရခြင်းငါမြတ်တယ်ဆိုသရဏဂုံတီကသရဏဂုံတီကကျောင်းလူရ မောက်ချမြတ်ပေသည်ဩဒီတော့ရှင်းတော့ငါကြောင်းလို့လဲဆိုတာကိုချင်းဘာမှမပါဘူးအခုတရဏဂုံသုံးပါးဆိုတာဘုရားတရားတန်ခါမြဲရတော့မယ်အဲ့ဒီတရဏဂုံသုံးပါးပြတ်တယ်ဆိုတာအသက်သေရင်လည်းပြတ်တယ်ဘာသာပြောင်းရင်လည်းငါးပါးသီလပြတ်ရင်လည်းအဲ့ဒါသတိထားတရဏဂုံသည်မနေ့ကပြောခဲ့ပြီးဗုဒ္ဓဘာသာတို့ရဲ့သီလရှင်တို့ရဲ့ကိုရင်တို့ရဲ့ယဟန်တို့ရဲ့ ဒါဖြင့်တရဏဂုံပြတ်သွားရင်ထိုသူဟာအသက်ထွက်သွားပြီရှင်လျက်နဲ့သေနေသူပါတယ်လေအေးအဲ့ဒါကြောင့်တရဏဂုံပြတ်သွားရင်မသာမာတဲ့ဘိုးဘိုးအောင်ဘုံမအောင်ကိုကိုွယ်ရင်မသာဟုတ်ပလားအေးကိုကိုွယ်မှုသူမှားသွားပြီအဲ့ဒါသတိထားပါတဲ့ဒါကြောင့်တရဏဂုံတီတာရှောင်းလူတာ မှန်စွာမြတ်ပေသည်အေးအဲ့ဒီတဲ့၅ပါးသီလတည်ရင်မြတ်တယ်ဘာကြောင့်လို့၅ပါးသီလတစ်ပါးပါးပြတ်သွားရင်တရဏဂုံလည်းအလိုလိုပြတ်သွားသောကြောင့်သို့သီလ၅ပြားလုံးကြုံတာတရဏဂုံတည်တာထက်မြတ်ပေတာအဲ့ဒီသီလတည်သူတဲ့လက်ပြောက်တထွက်စာခန့်လေးမြတ်မေတ္တာပွားရင်မြတ်တယ် ဟုတ်ပလားအဲလက်ပြောင်မဟုတ်ဘူးနတ်ဒီတဏ္ဍခါလေးကင်လိုက်တဲ့အချိန်ရှူလိုက်တဲ့အချိန်လေးအဲ့ဒါလေးနတ်ရှူတဲ့အခိုင်မြတ်မေတ္တာပွားရင်ခေါင်းကပြီးခဲ့သောအလူအဆင့်ကျင့်တဲ့မြတ်တယ်ဆိုနန္နာရှုံညာမေတ္တာပွားငါးပါးသီလထက်မြတ်ပေတာ နောက်ဆုံးကြတော့လက်ဖြောက်တထွက်သာလေးမြဝိပဿနာရှုမှရင်အဲခေါဏကပြောခဲ့တဲ့မေတ္တာပွားတာသမထကုသိုလ်ထက်၎င်းတရဏဂုံသီလတည်ကြတဲ့သီလကုသိုလ်ထက်၎င်းဆွမ်းလူကြောင့်အမှုဆိုတဲ့ဒါနကုသိုလ်ထက်၎င်းမြတ်ပါတယ်ဟုတ်လားဒါကြောင့်ဗါတဲ့ပဋိစ္စဟိလက်ပြစ်တရွဲ့မြအနိစ္စ မြင်အောင်ရှုကမြတ်ပေသည်ကံကုသိုလ်ဘာနှမျိုးလဲဘာတွေလဲဒါနာကုသိုလ်သီလကုသိုလ်သမထနောနောနောနောသမထကုသိုလ်ဝိပဿနာကုသိုလ်တဲ့သမထရောဝိပဿနာဘာဝနာဆိုတာမှာပါပါတယ် ဒါကြောင့်တိကြဆိုရင်သမထဘာဝနာဝိပဿနာဘာဝနာလို့ပြောမှမှန်ကန်ပါတယ်အဲ့တော့အဲ့ဒီကုသိုလ်တွေကဘလောက်မြတ်တယ်လဲဆိုရင်တဆက်ကြဝလာလုံးရဲ့ဒါနသီလသမထကုသိုလ်တပုံပုံဟောဒီဘက်ကဝိပဿနာ ကုသိုလ်တစ်မျိုးတည်းကုသိုလ်ချိန်ဝင်ညာချိန်လိုက်ရင်ဝိပဿနာကုသိုလ်ဘက်ကသာသေးတယ်အလေးချိန်စီးသေးတယ်ဒါဖြင့်လည်းပဲအနေထားဖြစ်အောင်ဘယ်လိုလုပ်မလဲ အဲ့ဒီဝိပဿနာကုသိုလ်မှာဓမ္မစာကလေးပဲဖောင်းတယ်ဆိုတာဓမ္မပိန်တယ်ဆိုတာဓမ္မအဲ့ဒီဓမ္မစာလေးနဲ့ခုနကတသက်လျာဒါနသီလသမထချင်းဝิญညာတင်လိုက်ရင်ဓမ္မစာကုသိုလ်ကအလေးချိန်သားတယ်ဟုတ်ပလားအေးအဲ့ဒီရနောက်လည်းပဲအနေထားဖြစ်အောင်ကြည့်မယ်ဆိုရင်ဓမ္မစာလည်းများသေးတယ်အဲ့တော့ဖောင်းတယ်ဆိုတာဓမ္မပိန်တယ်ဆိုတာ အဲ့ဒီဓမ္မစာအတွင်းမှာဖြစ်တဲ့ကုသိုလ်ကို16စိတ်စိတ်ဘယ်နှစိတ်16ကို16နဲ့မြောက်လိုက်ဗျာတကြီးလောက်အိတ်လိုက်အောင်မယ်မလောက်ပါလေအေးအဲ့ဒီ256ထဲမှာ255နှုတ်လိုက်တစ်အစိပ်ပိုင်းကြတယ်အဲ့ဒါနဲ့တသက်လျာဒါနသီလသမထနဲ့တစ်အစိပ်ပိုင်းနဲ့ချိန်ရင် ကဲဒါဖြင့်ဘယ်ကုသိုလ်အမြတ်ဆုံးပါလဲကဲဝိပဿနာကုသိုလ်အမြတ်ဆုံးမြတ်ဆိုလိုက်တို့ယောဂီမြတ်မစေခြင်းတို့ယောဂီမြတ်မစေခြင်းကုသိုလ်ချင်းချင်းမြင့်ရာတွင်ကုသိုလ်ချင်းချင်းမြင့်ရာတွင်ကြောင်းစွာအလူသီလပွားမေတ္တာကုသိုလ်ရှုပုံထား အနေစ္စထင်ညာဓမ္မတွင်256စိတ်လင်တစိမ့်မြပင်မမိညာအမကုသိုလ်မြတ်ဆုံးထာနိဗ္ဗာန်စံဝင်မြတ်ရှင်ပင်နောက်ဆုံးမိန်ဟဲ့အင်း ငါကိုချင်းရင်ရှုမှတ်ပွားဖရာအပွင့်ယုနတ်ရှိတာကြိုက်တယ်ဘောပေါလို့ပါပြီအဲ့ဒါဝေလာမသုတ်တာမှာပဲဒါတော့ဘယ်ကုသိုလ်များဆုံးပါလဲဒါကြောင့်များများ အချိန်မရတော့ဘူး7နာရီခွဲတော့မယ်2မိနစ်ဖက်အချိန်ပေးမယ်ဟုတ်ပါလား 2မိနစ်အချိန်ပေးမယ်နည်းသေးသလားဟောဗျာ2မိနစ်၄တောင်မနည်းပါဘူးဒီမှာတော့ငါဘက်နဲ့ပြောရပါမလဲဘယ်သူကခွင့်ပြုလားတမချက်လားခိုင်းတမချက်ဆိုရင်ရေသက်ချမယ်မမခိုင်းတော့ဘူးရှင်းလားသို့ရှင်မယားယနေ့ယခုတပည့်တော်တို့ပြုသမျှကုသိုလ်သည် နိဗ္ဗာန်တိုင်ရွတ်ဆောင်နိုင်ပါစေအလုံးသောတတ္တဝါတို့အားမြတ်ပေးဝေပါ၏မြတ်ရ၍ကိုစိတ်နှပြချမ်းသာကြပါစေမြတ်ယူတော်မူကြပါကုန်လောသာဓုသာဓု ဓာတုကိုင်းတော်ပြီပြန်တကုံဆုံးပြီးပြီ ချိန်နဲ့အမြအေးစောတော့မပြောကြပဲဘုရားမနေ့ကဟောနိုင်တယ်လားဟောနိုင်တယ်ဆိုလို့